ပြီးတော့ပိဋိသံမိုးစဉ်အပြီးတော့ဟောမှာပဲပိဋိသံမိုးစဉ်ဟောတာလည်းတော်ကြာတော့ဗန္တဝါဣဇာတံပိဋိသံမိုးစဉ်ကအာတိမေဣဇာတံပိဋိသံမိုးစဉ်ဟောတိပဇာနာတိအတန္တဝဣဇာတံပိဋိသံမိုးစဉ်အနာတိမေဇာတံပိဋိသံမိုးစဉ်ဟောတိပဇာနာတိတထာဇ

ပိဋိသံဘောဇဉ်ကိုနိသိယယမုပိဋိသံဘောဇဉ်သည်အာတိစီဤတိဤသောပသနာတိပိပိဋိသံဘောဇဉ်ဖြစ်ပေါ်လာရင်ဖြစ်ပေါ်လာမှန်သည်ပိဋိသံဘောဇဉ်ရှိရင်လည်းရှိမှန်ပြီးတယ်ပိဋိသံဘောဇဉ်ကဖြစ်ပေါ်လာရင်မပြီးလို့လည်းမရပါဘူးသူကဒီနေ့ကြာကြာကြီးဖြစ်လာတာပဲ။ မသိမသာလေးမှမဟုတ်ပဲမနတင်ကြကြဖြစ်လာတာပီတိဖြစ်လာတာပီတိတံမိုးစဉ်သာမဟုတ်ဘူးလောဘနဲ့ရှင်တဲ့ပီတိဖြစ်လည်းပဲထင်ရှားရှားဖြစ်တာပဲနှစ်သိမ့်အာရမှုဝမ်းမြောက်ဝမ်းသာမှုတွေဖြစ်လာလို့ရှိရင်တခါတဲ့ကိုယ်ထဲမှာလှိုက်လေလေလေဖြစ်လာအပါရီရေတွေပါသိုးသိုးဆဆပင်မဲ့ခါပြီးသွတ်သွတ်ခါပြီးတော့မယ်ဖြစ်လာတယ်ပီတိဖြစ်လာလို့

ဉာဏ်နှလုံးသွင်းအားထုတ်နေတဲ့ပုဂ္ဂိုလ်မှာကုရိယပြညာရောက်တဲ့အခါကာလကြတော့လည်းပဲပီတိတွေဟာအလိုက်ကြီးဖြစ်တာပဲဒါတော့ဒီပီတိဖြစ်တာယောဂီပုဂ္ဂိုလ်ကမပြီးဘဲနဲ့မေ့ထားလို့ဖြစ်ကိုမဖြစ်ဘူးသာကတော့ပီတိဖြစ်ရင်ဖြစ်မှန်းပြီးတော့တာပဲသို့တော်လည်းတခုရှိတယ်ပီတိဖြစ်တဲ့ဥစ္စာကိုမရှိဘဲမှဖဲနေနေလို့ရှိရင်အဲ့ဒါကတော့ပြီးပြီမမြည်ဘူးသူက ပီတိကိုပဲသာယာနေတဲ့သဘောကြပြီးတော့နေဒါတရားမတူတဲ့ဒါတော့ပီတိဖြစ်လာလို့ရှိရင်ဝါမြောက်ရင်ဝါမြောက်တယ်နှစ်သက်ရင်နှစ်သက်တဲ့သဘောကြရင်သဘောကြတယ်အဲ့ဒါလေးမှတ်ရတယ်အဲ့ဒါလေးရှင်ရမှရင်းနဲ့လည်းပဲမဖို့နေပါဆိုရောက်သွားနိုင်တယ်ဒီကဘုရားကုံတွေအာယုံပြင်းပီတိဖြစ်ပြီးတော့အဲဒီပီတိရှင်ရင်ရှင်ရင်တဲ့ခါတည်းမဖို့ရောက်သွားတယ်အများကြီးရှိတယ် အများကြီးပဲရှိပါတယ်မထေရဝါများမဟာဂတိကမိယမဟာဂတိကမိယဒိဋ္ဌမထေဆိုတာဒီကိုကျောင်းကနေပြီးတော့မဟာဗောဓိကိုဖျားဘူးလားဒီဝါနေပြီးမဟာဗောဓိဖျားဘူးလားတော့သင်္ဘောနဲ့လာတော့ အခုလည်းသင်္ဘောနဲ့ပဲသွားတာများပါတယ်လေညာမဟုတ်ရင်သင်္ဘောနဲ့ပဲသွားတယ်ပင်တွေကသင်္ဘောနဲ့လာတော့ပင်တွေလည်းရောက်တဲ့ခါကျတော့ဟိုဘက်ကလည်းမမြင်ရဒီဘက်ကလည်းမမြင်ရဒါကြတယ်ရေပြင်းကြီးပါဝန်းကျင်လှဲ့ကြီးရေပြင်းကိုမျက်စိတစ်ဆုံးဟာတကားလဲမျောလို့မဆုံးနိုင်အောင်လို့ကျယ်ဝန်းနေတာတွေ့တယ် အဲဒီမှာလှိုင်းနေရလည်းပဲလေတွေနဲ့လှိုင်းနေနေလေထန်တဲ့အခါဆိုလှိုင်းကြီးရှိတာပေါ့လေမထန်တဲ့အခါတောင်းမှလှိုင်းနေတော့ရှိနေသေးတာပဲအီအီအီနဲ့တခါလဲဒီထဲမှာလှိုင်းနေတကူနဲ့တကူနဲ့ခပ်ပြီးတကလားရေတွေတခါလဲဖြားပြပြီးတော့ပွေးနေပွေးနေသောတာတွေလည်းဒီလိုဟာတွေလည်းရှိတာအဲ့ဒါတွေကြီးတော့လှိုင်းလုံးတွေအဆင့်စဉ်အဆင့်စဉ်တခါလဲလိမ့်နေလိမ့်နေပြီးတော့ပေါ်ရနေတာတွေလည်းမြင်ရတာ

ဂျပန်ကနေပြီးတော့အမေရိကန်ဘက်ကူးတာတွေအဲ့ဒီအဲ့ဒီအရာတွေကသာပြီးတော့ကျယ်တယ်ပင်လည်းကြီးအမှန်ကျယ်တာတွေအဲ့ဒါမျောလို့မှားလို့ကိုမမြင်နိုင်ဘူးလေညာဘောကကြည့်တာတောင်မှပင်လည်းကမမြင်ရဘူးအမှန်ကျယ်ဝန်းတာပဲသင်္ဘောဆိုတာတော့ပြောကြတယ်အဲ့လောက်ကျယ်ဝန်းတဲ့ပင်လည်းရေပြင်ကြီးမြင်ရတဲ့အခါကသူကစဉ်းစားတယ်မြတ်စွာဘုရားဟောထားတဲ့ပဋ္ဌာန်းဒေသနာတော်ကြီးကိုသူစဉ်းစားကြည့်တယ်ပဋ္ဌာန်းဒေသနာကလည်း

ဋ္ဌာန်းဒေသနာတော်ကြီးကျေဝန်းတာနဲ့မြတ်စွာဘုရားကြီးဉာဏ်တော်တွေကျေဝန်းပြီးတော့နေသားနဲ့တခါလဲအဆုံးအစာကြီးကျေဝန်းတာတွေအောင်ယူပြီးတော့တခါလဲပီတိတွေဖြစ်လာတာကိုဘွားမြဝန်းတာပီတိတွေပင်လယ်ကမှကနေစီသေးတာပဲဒီပဋ္ဌာန်းဒေသနာတော်ကြီးဟာလိုက်လိုက်မယ်ဆိုလို့ရှိရင်မဆုံးနိုင်အောင်ကိုကျေဝန်းနေတာပဲမြတ်စွာဘုရားကြီးဉာဏ်တော်တွေကလည်းပဲမဆုံးနိုင်အောင်ကျေဝန်းနေတာပဲလို့နှလုံးသွင်းတဲ့အခါပီတိတွေဖြစ်လာတာ

ဝိရိယပြညာနဲ့ပိဋိတမုဇ္ဇနေမှလို့ပိဋိတွေကြောက်သွားရင်တော့ပင်ကညာရောက်တာပဲညာတက်သွားတာဆိုအဲဒါပိဋိတွေမှလို့မာရဲမာရဲနဲ့ပိဋိအားနဲ့ပြီးကြောက်သွားတာကြီးကြောက်သွားတော့လည်းကြောက်သွားပြီဆိုတာပြီးရတာကြောက်သွားရင်လည်းအစ်ညာတခုတိုးတက်သွားတာပဲညာရင့်ယထာသာခြင်းကြောင့်ကြောင့်လည်းနုပ္ပန္နတာမဖြစ်ပေါ်သေးတော့ပိဋိတမုဇ္ဇင်ကသာပိဋိတမုဇ္ဇင်ဝမ်းမြောက်ဝမ်းသာ ဝမ်းမြောက်ဝမ်းသာမှုစွာသောပိဋိသံဘောဇဉ်ဤဥပါရောအသစ်ဖြစ်ပေါ်လာခြင်းသည်ဟောတိတိတင်စားထိုအကြောင်းကိုလည်းပါဇာနာတိပိပိဋိသံဘောဇဉ်ဒီချင်းအကြောင်းလေးလည်းပြီးရဲ့တဲ့ဘာကြောင့်ဖြစ်တယ်ဆိုတာဘုရားကုံနှလုံးသွင်းလို့ပိဋိဖြစ်ရင်ဘုရားကုံနှလုံးသွင်းမှုကြောင့်ဖြစ်တာဝိပဿနာရှုလို့ဖြစ်ရင်ဖြစ်ရင်လည်းပဲရှုမှုကြောင့်ဖြစ်တာပါပဲဝိပဿနာယူသတိရှုတော့ဖြစ်တဲ့ကလေးတွေပြီးတော့အဲဒီ ရှုမှုပြီးမှုကြောင့်ပဲဖြစ်လာတာရှုတိုင်းရှုတိုင်းတခါလဲပီတိတွေဖြစ်လာဒီနေ့ကပြောခဲ့တဲ့အတိုင်းရတော့ရတော့သမတတိခန္ဓာနာဥရိယပြံလာပတိပတိပါမောဇာမတတာဝိဇာနာတံရတော့ရတော့အချင်းချင်းရုပ်ခေါ်နာဖို့မှာခန္ဓာနာယုတ်ခန္ဓာနာခန္ဓာတော့ဤဥရိယဗျံဖြစ်ခြင်းပြည့်ခြင်းကိုသမတတိသုံးသာဤယူဤတော်တော်တော်တော် ရှူတိုင်းရှူတိုင်းသောရုပ်ဖို့နာဖို့မဟာပိတိပါမောဇာနှစ်သိမ့်အာရမှုပိတိပါမောဇာကိုလဘတိရလေ၏ရှူတိုင်းရှူတိုင်းလည်းကောင်းနေမှလည်းအဲဒီကောင်းနေမှရကနေပြီးတော့ချင်းကျိုးချင်းနဲ့ပိတိတွေဖြစ်ပိနေမှလည်းပိညာကနေပြီးဖြစ်လက်ကလေးလှုပ်လိုက်ရင်လှုပ်တယ်မှလည်းလှုပ်ရကနေဖြစ်တာလမ်းကြောင်နေတဲ့အခါများကြွတယ်မှလည်းကြွရကနေပြီးတော့ပိတိဖြစ်တာလှမ်းတယ်မှလည်းလှမ်းရကဖြစ်တယ်ဆန်းတယ်မှလည်းဆန်းရကဖြစ်တယ် မတိုင်းမတိုင်းမှတ်ရပဲနေပြီးတော့ဖြစ်နေတယ်ပီတိတွေခါကျင့်အဲဒီတော့ဒီပီတိတွေဘာကြောင့်ဖြစ်တာလဲရှုလို့ဖြစ်တာပဲယောနိသမတိကာရဆိုတာဒါဝိပဿနာရှုခြင်းနဲ့ယောနိသမတိကာရကြောင့်ဖြစ်နေတယ်အဲဒီပီတိဖြစ်ပုံတွေပီတိဖြစ်ခြင်းအကြောင်းတွေကိုထားရတာက30နဲ့တစ်ပါးရှိပါတယ်တဲ့10တစ်ပါးတွေပြောလို့လို့တော်ဆုံးခဲ့ပါရဲ့နော် အဲမကောင်းစဉ်လေးပြန်ဆိုကြအောင်လို့နှစ်သိမ့်ရောင်ရဲဝမ်းလဲမြောက်သည်ဆိုနှစ်သိမ့်ရောင်ရဲဝမ်းလဲမြောက်သည်ဆိုနှစ်သိမ့်ရောင်ရဲဝမ်းလဲမြောက်သည်နှစ်သိမ့်ရောင်ရဲဝမ်းလဲမြောက်သည်ရုပ်ကောင်းရုပ်သားပြန်နှံ့စေသည်ရုပ်ကောင်းရုပ်သားပြန်နှံ့စေသည်ရုပ်ကောင်းရုပ်သားပြန်နှံ့စေသည် ကိုယ်စိတ်ပေါ့လျက်ကြွတဲ့ထင်သည်ကိုယ်စိတ်ပေါ့လျက်ကြွတဲ့ထင်သည်ကိုယ်စိတ်ပေါ့လျက်ကြွတဲ့ထင်သည်ကိုယ်စိတ်ပေါ့လျက်ကြွတဲ့ထင်သည်မြတ်ဗီတီမှသိကိုစဉ်မီမြတ်ဗီတီမှသိကိုစဉ်မီမြတ်ဗီတီမှသိကိုစဉ်မီ ရတ္တိပိမတ္တိဘုဒ္ဓေအဲပီတိဆိုတာဟာနေသိရောင်ရဲခြင်းသဘောဝမ်းမြောက်တဲ့သဘောပါပဲပီတိသဘာဝလက္ခဏာပဲသံပိယနာလက္ခဏာနှစ်သိခြင်းလက္ခဏာရှိဗန်ဗန်ဗန်ဒုဋ္ဌိလက္ခဏာရောင်ရဲအားရခြင်းလက္ခဏာရှိပီတိဆိုတာ

များများကြီးပြန်သွားရင်တောင်းတောင်းယောဂပျောက်ပြောပဲသူဆဲနေကြတယ်သရဏရသာပိဋိဇာယုတ်ကိုပြဏစေခြင်းကိစ္စရှိပိဋိဇာယုတ်ကိုကိုယ်ထဲမှာသွတ်ဖြန့်ပေးလိုက်တယ်ပြဏစေရသည်ဒီကောင်းယုတ်သာပြဏစေသည်ဩတေကယပိစုပ္ပဒါနာ

ဖြစ်ချင်းအကြောင်းတရားများစွာဘုရားကယောနိသောမသိကာရပဲတဲ့ပီတိဖြစ်အောင်လို့နှလုံးသွင်းမှုပီတိဖြစ်အောင်လို့ရှုမှတ်မှုယောနိသောမသိကာရကြောင့်ဖြစ်တယ်လို့အကြောင်းတစ်ခုပြရတယ်ရတနာကဆက်တခုပြသည်ယတနာ၃စုံသီလာကုံစွန့်မုံအောင်မိပါတဲ့ယတနာ၃ပါးရဲ့ကိုတရားတရားသံဃာယတနာ၃ပါးကဗုဒ္ဓ ानु ပတိဓမ္မာ ानु ပတိသံဃာ ानु ပတိနာအနုပတိ၃ပါး သီလကုံကသီလနုပတိသီလကိုနှလုံးသွင်းစဉ်းမြင်ပါတယ်အောက်မိပါတယ်ယရနာသုံးစုံသီလကုံစွန့်ပုံသာဂာနုပတိတဲ့ဆိုကြပေးကလူရသားတွေကိုသုံးမှုဆွဲဖို့ရတဲ့ကမသုံးရမဆွဲရပဲနဲ့ရဲရဲရောရောမနှမျောပဲနဲ့စွန့်ကြပေးကလူရမ်းလိုက်တာအဲ့ဒါလေးကြာစဉ်းစားဝိသပြေသေးကောင်းတယ်လူတက်သူနိုင်ခဲ့တယ်ဒါလေးဒီမနာဝိသပြေပါ ကဲတာလေးဆိုတော့ယတနာသုံးစုံသီလကုန်ယတနာသုံးစုံသီလကုန်သွန်ဘုံအောင်မေပါသွန်ဘုံအောင်မေပါသို့ယတနာသုံးစုံသီလကုန်သွန်ဘုံအောင်မေပါယတနာသုံးစုံသီလကုန်သွန်ဘုံအောင်မေပါယတနာသုံးစုံသီလကုန်

နာစည်းစိမ်နေနဲ့ကြော်ပါပြီးတော့နေကြရအဲသူတို့မှာနာဖြစ်ကြောင်းတရားတွေပြည့်စုံမလို့ပဲငါမှလည်းပြည့်စုံနေတယ်ငါလည်းသရာသီလစရှိလို့သူတို့ကောင်းတရားတွေပြည့်စုံနေတယ်လို့စဉ်းစားလိုက်တဲ့အခါဝိသဇာသိကောင်းတယ်အဲ့ဒါတွေလည်းအာဒီဝရနုပတိခေါ်တယ်နာဖြစ်ဖွယ်စုတဲ့ငြိမ်းမှုတဲ့မိမိမှာတရားနှလုံးသွင်းအားထုတ်လို့ငြိမ်းနေငြိမ်းနေ

အကျိုးစားအောင်မှဖြစ်မှာစေစားရင်ယောဂဆိုတာပြောရတယ်မပြောက်တော့သက်သာရတယ်မသက်သာသေးဘူးဆိုလို့ရှိရင်အဲဒီစေးကရင်လည်းမကောင်းလို့ရင်လည်းဖြစ်မယ်ဒါမှစေးစားဖို့နေရာမကျလို့ရင်လည်းဖြစ်အခုတော့တရားနှလုံးသွင်းအာထုတ်တာမှအဲအာထုတ်ပါရဲ့ကိလေသာကငြိမ်းမှုမရှိဘူးဆိုရင်အာထုတ်တဲ့နည်းကမမှန်ပဲလည်းဖြစ်ရင်လည်းဖြစ်နေမှာမဟုတ်နဲ့အာထုတ်တဲ့နည်းကမှားနေကြမှာလည်းကိုအာထုတ်ကုံကမပြည့်စုံသေးလို့ဖြစ်မှာပေါ့လို့အချိုးမကျသေးလို့ဖြစ်မှာပေါ့ အဲအာထုတဲ့ပုဂ္ဂိုလ်တွေမှာကိလေသာငြိမ်းမှုတွေထိုက်တရားလို့တော့ရှိပါတယ်တဲ့အဲဒီငြိမ်းမှုလေးတွေပြန်တွေးလိုက်ရင်လည်းဝန်သာစရာသိကောင်းတယ်ရှိကတည်းကဉာဏ်နေတဲ့စိတ်တွေပိန်မွေးပြီးတော့အဲကြောင့်တွေးစုအောင်မိပါဆိုနတ်ဖြစ်ဖွယ်စုငြိမ်းအေးမှုတွေးစုအောင်မိပါနတ်ဖြစ်ဖွယ်စု ငြိမ်းအေးမှု တွေ့ရှုအောင်မေပါ နုပတိသံဃာနုပတိယရနာ၃စုံသီလာနုပတိသာဂာနုပတိသီလာကိုစွန့်ပုံ၅ခုဒုတိယဘက်ကဒေဝတာနုပတိဥပသမာနုပတိတရားနှစ်ပုဒ်ခုနှစ်ပုဒ်ပြီးသွားတယ်မွဲ၆သူကျင်ဆိုပြေရှင်ထိုးရင်စိတ်ညွတ်ရတဲ့မွဲ၆သူလူခပုဂ္ဂလပရိဝေဒနာလူခဟောင်းပါတဲ့ပုဂ္ဂအစီအစေးမရှိပဲနဲ့၆နေဝုထုပစ္စည်းများလို့ အစီအစဉ်ကြီးပဲနဲ့၆နဲ့ဝတ္ထုပစ္စည်းများသူကဥပမာပေးတော့မြီးခေါ်တဲ့တတ္တဝါဟိုမြင်မှုလေးပေါ်တယ်မြင်လည်းမဟုတ်ဘူးသူကမြီးဆိုတာငယ်ငယ်ပဲအဲဒီမြီးရဲ့ကြောမှာမြီးရဲ့ကြောမှာကြီးညည်ကြီးတွေနဲ့၆ကျွေပြီးတော့နေတဲ့ဥစ္စာတွေရှိတယ်ကြီးကြီးတွေအမှုန်တွေဘယ်ကစီရှိတွေမှာတော့၆နေတဲ့ဥစ္စာ အဲ့ဒါများလို့ပဲတဲ့ချိုးပုဂ္ဂိုလ်မှာအစီအစေးမရှိဘူးလေဘာအစီအစေးတော့သဒ္ဓါအစီအစေးမရှိဘူးသဒ္ဓါတရားမရှိဘူးသဒ္ဓါတရားမရှိတဲ့အတွက်ဒီလိုပုဂ္ဂိုလ်ကသဒ္ဓါတရားမဖြစ်တော့ဘူးညညိုစရာမညညိုတာဟုတ်သူသူများညညိုတာတော့မှသူကပြည့်အောင်ပြောတာတဲ့နေ့ကပြောနေ့ကဆင်းဆန္ဒနာကနေမြတ်စွာဘုရားဤကုန်းတော်တွေကြားတော့မြတ်စွာဘုရားကုန်းတော်တွေ ဒီအပန်တော်နဲ့စပ်ပြီးတော့အပန်လွှင့်မှာပေါ့လေဘုရားအဘိညာဉ်တကိုးနဲ့အပန်လွှင့်တာကုသလာအပန်လွှင့်တာလို့ပါပဲယမပြည်ကနေပြီးတော့အဘိအဘိဘူးဆိုတဲ့ယဟန်ကတော့ဘုရားလက်ထက်ကအဘိဘူးဆိုတဲ့ယဟန်ကယမပြည်ကနေပြီးဒီကလာအပန်လွှင့်လိုက်တယ်ယမပြည်ကနေပြီးတော့တရားဟောသူပြည်လောကကကြားအောင်ဟော အဲဒီတရားကိုလူပြည်ကနေကြားတာအဲ့ဒါကတော့ဒီကရေဒီယိုနဲ့ကနေမဖမ်းရဘူးသူ့လူလူကြားတာသူကတော့အကုန်လုံးသလောကလုံးကြားအောင်လို့တခါလဲအဋ္ဌာပြုပြီးတော့ဝတ်နေပြီးတော့သာသာဟောအာရမထာနေကမထာယုဇထာဗုဒ္ဓသာသနေဒုနာဒာမေဇုနောသေနန္နလကာရံဝအကုံစရော

အာရမထနေကမထယုံသထဗုဒ္ဓသာသနေဗုဒ္ဓသာသနေမြတ်စွာဘုရား၏သာသနာတော်၌အာရမထအစပြုအထောက်ကြပါကုန်သောအာမထုဝါဒီတဲ့ပုဂ္ဂိုလ်တွေဘုရားသာသနာတော်တွင်မှာစပြီးအထောက်ကြစပြီးအထောက်ပြီးတော်ပါဗလားလို့ဆိုတော့နေကမထ

မလိုကောင်းတဲ့ပြင်းတာမရှိတော့မပြင်းဘူးတကားတဲ့နေရောညာရောမှားရတာပြောလို့သူတရားလေးနဲ့သူကောင်းအဲဒီလိုလွံ့မြောက်ကောင်းအထုပ်ပါတယ်တော်ဗလားလို့ဆိုတော့မတော်ရသေးဘူးယုံသက်ထမပြမစဲအမြဲအထုပ်ကြပါကုန်လို့တဲ့ဟောမပြမစဲအထုပ်တဲ့ဟိုလိုရတဲ့ပန်းနိုင်မရောက်မရှင်းပေါ်တယ်ဟိုဒီကြိမ်ပွဲများမှာ အပြေးတွေပါလေကြရင်တော့ပန်းနိုင်မြောင်မချင်းကြီးရတာပဲအစတော့သူများနဲ့နောက်မကြအောင်လို့ကြိုးစားသူများရှေ့ရောက်အောင်လို့ကြိုးစားသူများနဲ့နောက်ကြနေရင်လည်းမှီအောင်လိုက်ရမင်းနေလို့ရှိရင်ကြော်အောင်လို့ကြိုးစားကြော်ရင်တော်လားဆိုကြော်လို့ရတယ်လို့ပဲဖြစ်နေတော့မနိုင်ရောက်ပြီးရမှာတော့သူအရင်ဆုံးရောက်မှပြင်မှာဒါမှသူအောက်မှာနိုင်မှာအဲ့ဒါလိုပဲ တရားလမ်းဆုံးမယောင်မချင်းအထုပ်ပါတဲ့တရားလမ်းဆုံးအ ਨੇ ဆုံးအောက်ထက်ဆုံးအပြင်သောတာပတိမေဖို့ပေါ်အဲ့ဒီမယောင်မချင်းနိဗ္ဗာန်မတွေ့မချင်းအထုပ်ပါတဲ့ဘုရားသာသနေမြတ်စွာဘုရားသခင်သာသနာတော်နဲ့အာရမထအစပြုအထုပ်လိုက်ကြပါကုန်သောနေကမတာကိလေသာလက်တွင်းမှာလူကင်းထမြောင်အထုပ်ကြပါကုန်သော

မုံရင်နေတဲ့ဆင်ကြီးအမနာအကောင်းတဲ့ဆင်ကြီးလာပြီးနင်းလိုက်လို့ရှိရင်ကြီးသွားတာပေါ့သူဘာခက်မလဲလို့လားဒလွယ်လေးဗမာမခက်ဘူးသူအဲ့ဒါလိုပဲတဲ့ဥပမာပေးတယ်ဂုံစရာဆင်ပြောင်ကြီးဒီနလကာရံကျူတရားအေဟောဒုနာတိဘာမုံမုံညံ့ညံ့နင်းချေဖြက်ပြီးတဲ့ခဲ့တော့မေသွန်တော်သေမေဤ

မင်းကြီးတော့မရှိပါဘူးသိနေဆိုတာဘုန်းကြီးငယ်ငယ်တော့ညင်းရဘူးတခါကြီးတယောက်နဲ့တခါကြီးတယောက်ကသူကသိမင်းဆိုတာကိုတကယ်ကိုသိအောင်လုပ်လုပ်နေမင်းကြီးတခုရှိတယ်သူကယူဆတာဒါခါကြီးသိမင်းဆိုတာမရှိဘူးနို့ဗျာမရှိရင်ဘာလို့ဒီစာရရေးတာသိမင်းနေရှိရမှာပေါ့တဲ့သိမင်းရှိလို့ရေးတာဟုတ်ဘူးကကြီးလို့သိချင်းတရားကိုပဲသာသိမင်းလို့တင်စားပြီးတော့ဆိုရတာဆိုတာအာညင်းလို့ကိုမရဘူးဒီကကြီးနဲ့

အဲသိချင်းတရားပါပဲသိချင်းတရားကိုပြောတယ်သိချင်းတရားကိုသိမင်းတဲ့တင်စားပြီးခေါ်တာပဲတခါတခါသတင်းစာတွေကမယုတ်ကြောင်နေပါလေရေးတာတယ်သိမင်းကြီးဆိုပြီးတော့အောင်မယ်တို့ကလေးတွေကအဟုတ်မှကျပါသားမယ်သူယုတ်ကြီးရေးတာပါဘူးအဲဒီသိချင်းတရားပါပဲအဲဒီသိချင်းတရားသစ္တိတွေအများကြီးရှိတယ်တဲ့သိချင်းတရားမှာ အခုသတ္တဝါတွေသိရတာဟာသူစစ်ပြီးရလက်နဲ့တင်နဲ့တိုက်ပြီးတော့သိနေတာပဲဟာသိပြီးတင်နဲ့တချို့ကရေနစ်ပြီးတော့သေးတယ်ဆိုတော့ရေကသူစစ်ပြီးတယ်တချို့ကမီးလောင်ပြီးတော့သေးတယ်ဟာမီးကသူစစ်ပြီးဟာမီးကသူစစ်ပြီးပဲ အစိမ့်သိမ့်ပြီးတော့တည်တယ်ဆိုရင်လည်းအစိမ့်ရသူစစ်ပြီးပဲအသာတော့မှားပြီးသေးကြမိအဲဒါလည်းသူစစ်ပြီးရေကျိုးမှားပြီးသေးကြမိအဲဒါလည်းသူစစ်ပြီးပဲအေးဝန်းယောဂဖြစ်ပြီးသေးကြတယ်ကာလယောဂဖြစ်ပြီးသေးတယ်ဘာယောဂဖြစ်သေးတယ်အကုန်လုံးယောဂတွေဟူသမျှတွေသူစစ်ပြီးတွေပဲအေးလိမ့်ကြပြီးတော့သေသားတဲ့သူစစ်ပြီးပဲဘာဖြစ်သေးကြတွေအကြောင်းနေနေကြသို့တော်လည်းပဲဒါကစစ်ပြီးအရင်ကတော့မဟုတ်သေးဘူးဒါဒါကအဖျားနာရှိစစ်ပြီးအရင်ကတော့ကိလေသာတွေ သတ္တဝါတွေသိရတာဘာကြောင့်သိရသလဲဆိုရင်ဘဝအသေးဖြစ်လာလို့မဖြစ်တဲ့ပုဂ္ဂိုလ်သိပါမလားမသိဘူးကွာဖြစ်လို့သိတာဖြစ်ရင်တော့ပြည့်ရမှာဖြစ်ပြီးရင်ပြည့်ရမယ်မဖြစ်ရင်တော့မပြည့်ဘူးပြည့်လာလို့ချင်းဒီနေ့ကြလို့ချင်းသာပြည့်ရအောင်မှာမပြည့်လို့ကိုမပြည့်ဘဲနဲ့ပြီးကုန်မပြီးဘူးအမှားတက်မယ်နေတော့တော်တော်နေတာနေတာရှိတာသေချာစဉ်းစားလိုက်တဲ့အခါကျတဲ့နေရာမကြောက်ဘူး ဒီနေ့ကျသေးရအောင်မဟုတ်ဘူးသူကသေမှပြီးသားမှာအဲဘဝအသစ်ဖြစ်လာလို့ရှိရင်ဘယ်ဘဝဖြစ်ဖြစ်ဘယ်လောက်တက်တန်းကြတဲ့ပုံကိုပဲဖြစ်ဖြစ်နောက်ဆုံးတနေ့ကျသူကသေရကြမှာပဲလူဖြစ်ရင်လူဘဝနဲ့သေရတယ်နတ်ဖြစ်ရင်နတ်ဘဝနဲ့သေရတယ်ဓမ္မဖြစ်ရင်ဓမ္မဘဝနဲ့သေရတယ်ဘာဖြစ်လို့ဖြစ်ရတာလဲဆိုရင်ကိလေသာတွေရှိနေလို့ကိုဘဝလေးနဲ့ကိုခင်မင်းတွေ့ရတဲ့သားရဲ့ကိလေသာတွေကရှိနေလို့ဒီကိလေသာတွေမกินသေးတဲ့ကာလပါလုံး တဘွားကသေသွားတဘွားဖြစ်မယ်ပြရဘွားသေရမယ်နောက်တစ်ခါလဲတဘွားပြေဦးမယ်အဲ့ဒီပြရဘွားသေရမယ်နောက်တစ်ခါလဲဘွားပြေဦးမယ်ပြရဘွားသေရမယ်ဖြစ်လို့လည်းမဆုံးဘူးသေလို့လည်းမဆုံးဘူးဒါပဲမဲ့လို့အဖြစ်ကောင်းလေးတွေကြီးတဲ့ဖြစ်နေတော်သေးတာပေါ့လေလူဖြစ်နာပြေကြီးတဲ့ဆိုရင်တော့နည်းနည်းတော်သေးတာပေါ့ထောက်ကြည့်ရတယ်နည်းနည်းရတယ်အဲ့ဒီငရဲတို့ဒိဋ္ဌာန်တို့ပြည်တာတို့ဖြစ်မှာနေရာမကြတာဖြစ်ကြတဲ့ကလည်းနေရာမကြဘူးပြေလည်းမကောင်းဘူးဘယ်ဟာမှနေရာမကြပါဘူးအဲ့ဒီ ဘဝဖြစ်ပြီးတော့သိရခြင်းဟာသက်သက်ရင်းကချလိုက်လို့ရှိရင်ကိလေသာကြောင့်ပဲတဲ့ကိလေသာတွေကသင်မင်းစစ်ပြီးတဲ့သူတို့ကသင်မင်းသင်မင်းစစ်ပြီးအဲသင်မင်းစစ်ပြီးဖြစ်တဲ့ကိလေသာတွေကိုမုံမုံညံ့ညံ့ပြည့်အောင်လို့ခြေထက်ကြပါတဲ့ဟုတ်လားခြေထက်ကြပါတဲ့သီလာတိဟုသောလက်နဲ့နဲ့သမာဓိဟုဒီဟုသောလက်နဲ့နဲ့ပညာတိဟုသောလက်နဲ့နဲ့ခြေထက်ရမှာပါ ဝိပဿနာရှုရတော့အမှတ်ကလေးတွေနဲ့ပေါ်တယ်ရှုတာလေပညာလက်နဲ့ကလေးတွေနဲ့ရှုလိုက်ရှုလိုက်ရှုလိုက်ရှုတိုင်းရှုတိုင်းကိလေသာငြိမ်းတာမရှုမရင်ကိလေသာမငြိမ်းမရှုမိတဲ့အောင်နဲ့စပြီးတော့လောဘလည်းဖြစ်နိုင်တယ်ဒေါသလည်းဖြစ်နိုင်တယ်မောဟမာနကိလေသာတွေဖြစ်နိုင်တယ်အဲဒီကိလေသာတွေအကြောင်းပြုပြီးဘဝတစ်ခုဖြစ်နိုင်တယ်ရှိရဘဝမှာသိရမယ်အဲရှုမိလို့ရှိရင်ရှုမိတဲ့အာယုန်တိုင်းမှာကိလေသာမဖြစ်ဘူးကိလေသာငြိမ်းတယ်ကိလေသာငြိမ်းတော့ကာနေမဖြစ်ဘူးကာကနေပြီး ဖြစ်မဲ့ဘဝလည်းမဖြစ်ရဘူးဘဝငြိမ့်နေဘဝမဖြစ်တော့ကိုမအိုရမနာမသေးရဘူးကိုအသေးငြိမ့်တာပေါ့လားအသေးမင်းမနှိမ့်ဆက်နိုင်ဘူးအဲဒါကြောင့်မေဇုနာသင်မေဤသေနာကိလေသာတွေဟူသောစစ်ပြီးပေါင်းဝရုဏာတမုံမုံညဲ့ညဲ့ခြေဖြစ်လိုက်ကြပါကုန်လောဘယ်လိုခြေဖြစ်ရမလဲဆိုဥပမာအားဖြင့်စင်ကြောင်ကြီးလိုလေစင်ကြောင်နဲ့ကျူချအိမ်လိုပေါ့တဲ့ ကျူတရားရင်ဆိုတာအမွားလေးပဲတဲ့ပြော့လေးပဲတဲ့ဆင်ကြီးနေလိုက်ကြည်သွားမှာပေါ့အဲ့ဒါလိုပါပဲကိလေသာတွေကတကယ်အားထုတ်လိုက်လို့ရှိရင်ကြည်တက်သွားမယ်ဟုတ်လားအဲ့ဒီတော့ယောဂီပုဂ္ဂိုလ်တွေတရားထုတ်တဲ့ပုဂ္ဂိုလ်တွေစဉ်းစားပါလေတရားထုတ်တဲ့ယောဂီကဆင်မြောင်ကြီးလောက်မှသာမပန်းရလားကိလေသာတွေကလည်းပဲအကျူတရားလုံးမှကြော့ကြော့လေးမှဟုတ်ရလားစဉ်းစားရမှာပါ

ဒုတိယအိမ်လိုပါပဲလေမခက်ပါဘူးလေကိလေသာဘာမှအားမရှိဘူးလို့ဆိုအေးတရားလက်နဲ့ဒီကလည်းအားကောင်းပါတယ်တဲ့ဆင်ကြောင်ကြီးလိုပါပဲတဲ့သိအားကောင်းပါတယ်တဲ့ဥပမာပေးတာအဲ့ဒီလိုသဘောထားပြီးအားထုတ်ရမှာကိုအားထုတ်တော့အာမဖြစ်နိုင်ပါဘူးဆိုတဲ့ဘက်ကနေပြီးအားထုတ်လို့တော့မဖြစ်ဘူးဖြစ်မှာပဲလို့သိရဲတင်းတင်းတခါလည်းထားပြီးအားထုတ်ရမှာဒါရဲတင်းတင်းအားထုတ်ကြတာဥပမာလည်းပေးတာကုန်သောဆင်ကြောင်ကြီးတွေ

အဲသုံးတယောက်သောပုဂ္ဂိုလ်ယောက်ျားဖြစ်မိန်းမဖြစ်လူကြီးဖြစ်လူငယ်ဖြစ်ဖြစ်သုံးတယောက်သောပုဂ္ဂိုလ်ဒီသာသနာမှာမမေ့မလျော့နေကြလို့ရှိရင်မမေ့မလျော့သတိတရားနဲ့ပေါ့သီလလည်းမချွေခြင်းရအောင်သမာဓိလည်းမချွေခြင်းရအောင်ကုသိုလ်ကောင်းမှုတွေမချွေခြင်းရအောင်အကုသိုလ်တရားတွေမပွားရအောင်သတိတရားရှိရအထူးအားဖြင့်တော့သွားကြပွားဖြစ်တိုင်းဖြစ်တိုင်းယုံနာတွေကိုတခါတည်း အမှတ်ရပဲသတိလေးထင်ပြီးတော့နေရမှာသတိတရားလေးနဲ့ဒီမှာသမေဓမ္မဝိနည်းဤမြတ်စွာဘုရား၏သာသနာတော်၌ရောကျင်ပုဂ္ဂိုလ်သည်အပမတော်မမေ့မလျော်သည့်ဒီဝိသတိနေသည့်ခြင်းညာအံဘောဓပုဂ္ဂိုလ်သည်ဇာတိတမရံအဖြစ်ပေါင်းများစွာရှိသောသံဃာကြီးကိုဘာရပဲဆွံ့၍ဒုက္ခတန်တဆင်းရဲ၏

လူပြည်ကနေပြီးတော့အလုံးကြားရအဲကြားတာနဲ့စပြီးဉာဏ်နာကမေးလျောက်မြတ်စွာဘုရားဒီအဘိဓုယဟန်ကမြမတိကနေပြီးတော့အပန်ကြအောင်လို့ဒိဋ္ဌာန်ပြီးဟောတော့ကိုအလုံးလူပြည်ကနေပြီးကြားရမြတ်စွာဘုရားများဟောလိုက်လို့ရှိရင်တော့ဘယ်လိုနေပါ့မလို့ဘုရားအာ ဟိုကသာဝကတတိရှိသေးတာပဲဒါကတတိဟောတာပဲတဲ့ဒါဘာပြောပေါ့လို့ပြီးနေတဲ့တရားဟောလို့ရှိရင်တော့အများကြီးပါပဲဒီလိုစကြဝဠာပေါ့သိမ်မောင်သိမ်မောင်များစွာတခါကြားနိုင်တာပဲအဲ့လိုပြောတော့တဲ့ level ပူပြီးကြားနိုင်သေးတာပါပဲတဲ့လူကြီးရင်လူကြီးသလောက်ကြားနိုင်နေတယ်လို့လို့ခေါ်တော့လို့ပြောတော့ဉာဏ်နာဝမ်းမြောက်ဝမ်းသာကြည့်လို့တကယ်တည်းမြတ်စွာဘုရားအမှန်တကူကြီးတာပဲဆိုပြီးတော့ချီးကျူးတာ

ဉာဏ်အဖြစ်မရောက်သေးလို့ရှိရင်တဲ့ဒီကျင်ရကုသိုလ်စေတနာလေးကြောင့်လူလောကဖြစ်မဲ့ဆိုခုနှစ်ကြိမ်တိုင်းနဲ့လူလောကမှာမင်းမင်းစည်းစိမ်မင်းဖြစ်ကိုရနိုင်တယ်။နာလောကဖြစ်မဲ့ဆိုလို့ရှိရင်လည်းပဲနာမင်းစည်းစိမ်ခုနှစ်ကြိမ်တိုင်းနဲ့သူကဖြစ်နိုင်တယ်ဒီစေတနာလေးကြောင့်ဟုတ်လားဒီစေတနာလေးတခုကြောင့်ဒါသူသောတာပန်ဖြစ်နေလို့သောတာပန်မဖြစ်ရင်ဘယ်တော့ကမှမဟုတ်သေးဘူးကပုထုဇဉ်ဖြစ်နေဆိုဘယ်တော့သွားမှမသိဘူး။အဲ့ဒီအချိန်ကသောတာပန်ဖြစ်နေတာနဲ့ဉာဏနာသောတာပန်ဖြစ်တဲ့ခုနှစ်ဘဝတည်းပူဟောလို့တော့မဖြစ်ဘူး။ ဘုံဘဝတဲ့ရှင်းဘဝကိုဘဝသွားဟောလို့ရှိရင်ဟိုမှာသောတာပန်ဘဝတွေများတော့အဲခုနှစ်ကြိမ်တိုင်းနဲ့လူပြည့်ခြင်းမဲ့ဆိုရင်လူကြည်မှာခုနှစ်ကြိမ်တိုင်းနဲ့သူမင်းဖြစ်နိုင်တယ်တဲ့။နတ်ပြည့်ဖြစ်လို့ရှိရင်လည်းပဲနတ်ပြည့်မှာခုနှစ်ကြိမ်တိုင်းနဲ့သူမင်းဖြစ်နိုင်ပါလေ။ဒီစေရနာလေးပြောတယ်ဒီချင်းကုသိုလ်မဟုတ်ဘူး။ဒီခုကြီးညိုတာလေးတရားဒီတရားလေးကြားလို့တခါတည်းကြားတာနဲ့တခါတည်းညစွာပြတကူကြီးပါပြီတဲ့ဆိုပြီးကြီးညိုတဲ့စေရနာလေးတွေအဲဒါတော့ကျူးရှိပါတယ်။ ဒါပေမဲ့လို့အာနန္ဒာကယခုဘဝပဲအသောကုန်ခါရဟနာဖြစ်ပြိဋိဘသမာတဲ့ဒီကုသိုလ်လည်းအကျိုးတော့ပေးရမှာတော့မဟုတ်ဘူးလို့ဆိုပြီးတော့မြတ်စွာဘုရားဟောပါတယ်ရဟနာဖြစ်တော့လည်းအကျိုးမှမပေးရတော့အဲဒီလိုသရာတရားမရှိတဲ့ပုဂ္ဂိုလ်ကသူများကြည်ညိုတာလဲသူကဝင်ပြီးတော့ဖြစ်တာပဲသူကကြည်ညိုအောင်လည်းမပြောဘူးအဲဒီလိုရှိတယ်ဒါကြောင့်မို့မွဲ၆သူချင်းတဲ့အဲဒါလူမွဲကြီးတဲ့ဒါမွဲ၆တဲ့ပုဂ္ဂိုလ်နဲ့မပေါင်းနဲ့ မွဲကြောက်သူချင်းဆိုတာလူသာမဟုတ်ဘူးမွဲကြောက်သူတွေကရေးထားတဲ့ကျမ်းတွေပါတယ်လည်းရှိသေးတယ်စာအုပ်တွေစကားတွေရှိတယ်အဲဒီစာတွေလည်းပဲဒါတွေလည်းကျင့်နိုင်ရင်တော့ကောင်းတာပဲခဲ၍ကိုကတတ္တိကောင်းလို့ကျင့်လည်းကိစ္စမရှိဘူးပေါ့လေကိုကသရာတရားခိုင်းသရာတရားကောင်းတယ်ငါကဆင်ញင်နိုင်တဲ့ပညာရှိတယ်ခိုင်ကားတယ်ဆိုရင်လည်းကိစ္စမရှိပါဘူးပဲစာအုပ်ကြီးကြီးရပါတယ်ဒါကတော့မိစ္ဆာဒိဋ္ဌိဟို ဘုရားဘာသာမှုတဲ့ပြင်မဲ့လောကကရေးတဲ့ရေးညာတွေရေးပါတွေရေးကြည့်လို့ရပါတယ်လားကိုကခိုင်ကားနေတဲ့ပုဂ္ဂိုလ်ကတော့အဲကိုယ်စိတ်တဲမယုံတဲ့ပုဂ္ဂိုလ်တော့သွားကြည့်လို့နေရမကြဘူးဟုတ်လားစိတ်နှလုံးခိုင်တဲ့ပုဂ္ဂိုလ်တွေဟာဘာပဲဖြစ်ဖြစ်သွားကြည့်လို့ရတယ်စိတ်နှလုံးမခိုင်တဲ့ပုဂ္ဂိုလ်တွေကကြောက်စရာလန့်စရာတွေသွားမကြည့်ရဘူးကြောက်စရာလန့်စရာတွေသွားကြည့်လို့ချင်းအဲ့ဒါနဲ့လန့်ချပြီးတော့စိတ်တွေဖောက်ပြန်ကုန်တာပဲတချို့အဲ့ဒီလိုဟာနဲ့သွားကြည့်ပြီးတော့စိတ်တွေဖောက်ပြန်ကုန်လို့တကယ်တမ်းမှာပဲဘုန်းကြီးများကြောင့်မှလူတယောက်ရှိတယ် လူတယောက်ကခွေးကိုလူတယောက်ကဓာတ်နဲ့ခုတ်လိုက်တယ်ဆိုတော့မှအဲဘုန်းကြီးကနောက်မှကြားသိတာပါဓာတ်နဲ့ခုတ်လိုက်တော့ခွေးကတခါတည်းဦးလေးပါလေထွက်ပြီးတော့တခါတည်းအော်ပြီးတော့ပြေးတာအဲ့ဒီလူတယောက်ကမြင်တာကိုမြင်တော့အဲ့ဒီမြင်တဲ့လူကတခါတည်းအဲ့ဒီဟာစိတ်ထဲမှာတခါတည်းလန့်ပြန့်ပြီးတော့သိဖောက်ပြန်တော့အာတွေ့ကြရတယ်လျှောက်ပြောနေတာတဏီလုံးတခါတည်းပြောနေတယ်

ကြောက်တတ်တဲ့ပုဂ္ဂိုလ်ကြောက်စရာတွေမကြည့်ရဘူးလမ်းစရာတွေမကြည့်ရဘူးဒီလိုရှိရင်ဖြင့်အဲ့ဒါတော့ကြရင်စိတ်တွေပေါ်ရင်ကိုယ်ဥပါတွေကြောက်ဖြစ်သွားတာပဲအဲ့ဒါလိုပဲမိမိကသရာတဲ့ပညာတော့မခိုင်တဲ့ပုဂ္ဂိုလ်တွေကတွေ့ကြရအဲဒီစာအုပ်သရာနေပါတယ်မယ်ကြောက်ကြည့်လို့ရှိရင်အဲ့ဒါကိုယ်ဥပါတွေကြောက်ဖြစ်သွားတာပဲသတိကောင်းရင်လည်းကိစ္စမရှိဘူးပေါ့အဲသရာတရားပြည့်အောင်လို့သရာတရားဖြစ်ပြီးသားသရာတရားတွေကိုပြည့်အောင်လို့ရေးရတဲ့ ရေးထားတဲ့စာတွေပါတယ်ရှိတယ်အဲ့ဒါတွေလည်းအတူတူပဲမွဲ၆ခုကျင်းဆိုတာဒါလည်းဒါလည်းမွဲ၆ခုတွေထဲရပါမယ်ပီတိမဖြစ်ဘူးသူကြည့်လို့ချင်းပီတိမဖြစ်ပဲနဲ့ဖြစ်ပြီးသားဥစ္စာတွေတော့မှပြန်ပြီးပြည့်သွားတာပဲတချို့ပုဂ္ဂိုလ်တွေလေပထမအကုတ်ကုသိုလ်လေးတွေနဲ့ဒါနသီလကုသိုလ်လေးတွေနဲ့ဝမ်းမြောက်ဝမ်းသာဖြစ်လို့တခါလဲဝမ်းမြောက်ဝမ်းသာငါကုသိုလ်တွေကတော်တော်ပြည့်စုံနေတယ်ဗာပြည့်နေကြပြည့်နေတဲ့အားရတယ်ဝန်သားနေอืมလက်ဒီရောက်ကြောင်းကုသိုလ်တွေငါပြည့်စုံနေပြီဆိုဝမ်းမြောက်ဝမ်းသာဖြစ် အဲဒီတည်းကနေပြီးတော့တချို့တရားတရားပြအောင်ပြောတဲ့ပုဂ္ဂိုလ်ကဘယ်နဲ့ပြောတော့ဆိုတော့ဟာဒါတွေကသံတရားလေကြောင်းတရားတွေပဲဒါတွေခင်ဗျာပြုပြီးသားမှားတာလေလို့ဆိုတော့ဘဝတွေခင်ဗျာဒုက္ခရောက်တော့မှာပဲဆိုတော့ပြောတာနဲ့အဲ့ဒါနဲ့တချို့ကအုံးမပြီးတော့ငါစီကုသိုလ်တွေညှို့နောက်လည်းမပြုတော့ဘူးဆိုပြီးစိတ်ကျက်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒါဒီလိုအရည်ရှိတယ်အဲ့ဒါသရာပြပြက်သွားတယ်ဒါမွဲ၆သူကိုကျင်ရမယ်တရားထုတ်နေတာလည်းဒီတိုင်းပဲသရာပြရှိတဲ့ပုဂ္ဂိုလ်တွေကတော့တရားထုတ်နေရင်ကိုယ်တိုင်လည်းအထုတ် အာထုတ်လို့တဲ့ဆန္ဒရှိတယ်အားလည်းထုတ်တယ်သူများတွေလည်းအာထုတ်ဖို့တိုက်တွန်းတယ်သူများအာထုတ်နေလို့ရှိရင်လည်းအားပေးဒါသရာတရားရှိတဲ့ပုဂ္ဂိုလ်သရာတရားမရှိတဲ့ပုဂ္ဂိုလ်ကတော့အာထုတ်နေတာတွေကိုပဲဟာဒါမလိုပါဘူးပြောစားလူပင်ပါရင်မှာပဲဘာလေးဘာလေးလို့တော်ပါပြီဆိုပြီးတော့သူကြိုက်တာလေးနဲ့လျှောက်ပြောပြီးတော့အာထုတ်နေတာတွေသိပြအောင်လို့ပြောတတ်တယ်ဒါကြောင့်မွဲ၆သူကျင်စိုးပြေးခြင်းနဲ့အဲသရာတရားဖြင့် သို့သောပြည်ပြည်ရှိတဲ့ပုဂ္ဂိုလ်တရားတရားကောင်းတဲ့ပုဂ္ဂိုလ်တွေနဲ့မှီဝဲပါတဲ့။ကိုင်းဆိုရမယ်ဆိုရမယ်။မွဲ၆သူခြင်းသို့ပြည်ရှင်သို့တွင်စိတ်ညွတ်ရာမွဲ၆သူခြင်းသို့ပြည်ရှင်သို့တွင်စိတ်ညွတ်ရာသို့ ကိုယ်ရည်ခြင်းကိုယ်ရည်ခြင်းသာမောတောင်းခြင်းကိုယ်ရည်ခြင်းကိုယ်ရည်ခြင်းသာမောတောင်းခြင်းကိုယ်ရည်ခြင်းကိုယ်ရည်ခြင်းသာဟောကြီးညိုဝဲညွန်ကြသုတ်တာများစဉ်းစားဆင်ခြင်ပါတယ်ဒါဟောတော့သာသာကလေးလက်သာဟောရမှာပြီးတာနိုင် ပတာရဏိယသုတ်တနာပစ္စဝေခဏဒီညိုဘွယ်ကိုဆောင်းတတ်တဲ့ဒီညိုဘွယ်သရာတရားတွေဖြစ်စေတတ်တဲ့သုတ်တန်တရားတွေကိုလည်းစဉ်းစားဆင်ခြင်ကြည့်ပါတဲ့တရားထုတ်တဲ့ပုဂ္ဂိုလ်မှာတရားကမတိုးတက်လို့အာယောပြီးနေတဲ့ခါကာလမှာအဲဒီလိုခါကာလမှာဒီညိုဘွယ်သုတ်တန်တွေဆင်ခြင်ပါတဲ့ဒီနေ့ဆင်ခြင်မှုနေဟုတ်လားဘုန်းကြီးကတော်တော်ဒီနေ့ပြောပြီးတော်တော်များသွားပြီဒီကနေ့လည်းတော်တော်ပြောအောင်မယ်ဒီနေ့တော်တော်ပြောလို့ပြီးကုန်ပါရဲ့အနေပြီးသားမှပြင်မယ် မပြီးနိုင်ပဲဖြစ်နေတော့မို့သုတ်သုတ်တွေကလည်းတဲကောင်းတယ်သုတ်တဲ့သုတ်တဲ့သုတ်ကလည်းအကြာကြီးကြာကြီးပြောရတာကိုသူလူလေးပြောလို့လည်းမဖြစ်ဘူးညိုဝယ်သုတ်တယ်မနာကောင်းတယ်ဒီနေ့တော့မြတ်စွာဘုရားကိုတော်တိုင်းတရားထုတ်ခဲ့ပုံအကြောင်းအရာသုတ်တင်နဲ့အဲရှင်နုရုဒ္ဓတရားထုတ်ပုံအကြောင်းအရာသုတ်လေးအဲ့ဒါတွေပါပဲအဲ့ဒါတွေပြောရမယ်မနာကောင်းတယ်သူကတရားထုတ်တဲ့ပုဂ္ဂိုလ်ကြီးအကြက်ကြီးအတက်စရာကြီး မြတ်စွာဘုရားအလောင်းတော်ဟာ29နှစ်မှာတော်ထွက်တာပေါ့16နှစ်ရွယ်မှာရတော်ရရာမင်းသမီးနဲ့လက်ထထိမ်းမြပြီးတော့ဌိနာစည်းစိမ်နေသုံးဆောင်ခံစားပြီးတော့နေခဲ့နမ်းမသုံးဆောင်ဆိုတာသောဥရုနဲ့သင်လျော်တဲ့ နာမပြတ်သကတစောင်းဘုံနံပြတ်သတောင်းဥဒုဆိုတော့အေးတာအေးတဲ့ဥဒုနဲ့လျော်အောင်လို့မအေးအောင်လို့အဆောက်အဦလုပ်တာຫນွေဥဒုနဲ့တင့်လျော်တဲ့ဘုံနံပြတ်သကတစောင်းຫນွေဥဒုဆိုတော့လည်းပူတာအိုက်တာအဲမပူမအိုက်အောင်လို့မပူရမအိုက်အောင်လို့ဆောက်ဥဒမျိုးဆောက်တာမိုးဥဒုနဲ့တင့်လျော်တဲ့နာမပြတ်သတစောင်းနဲ့မိုးရင်းဆိုတော့လည်းမိုးတွေကယော

ကျင်နာအောင်လို့ဗာရိညာတွေလုံနေရတာမို့သူတို့ကတဝောစာဓမိတ်ပြီးတာပဲဆိုတာဘာလို့ကြားရဆိုပြီးတော့လဲဟန်ကြတယ်ဘုရားမင်းအခုမင်းတွေကလူလူတွေကျင်နာအောင်သိတော့တာတခါလဲငါအမှန်လို့ရတယ်သူတောင်သိသေးပါတယ်ကွာပြီးတော့ကျတော့ကိုရတဲ့လကလေးနဲ့မသုံးတော့သုံးလုံးနဲ့ဒါလေးသုံးဆွဲပြီးတော့နေကြရတာကိုဘုရားကသူတို့အခွန်တော်တွေအကုန်လုံးကလည်းမင်းကအကုန်လုံးပိုင်တယ်လို့ထားတာကိုမြည်အစိုးရတော်မူတော့ဆိုတော့ အာမြေကြီးနဲ့ဆိုင်တဲ့ဥစ္စာတွေလည်းသူတို့ပဲခွန်လုံးကုန်ကုန်လုံးကောက်ယူတာပဲအဲဒါလည်းရေနဲ့ဆိုင်တာတွေတစ်တော်နဲ့ဆိုင်တာတွေပါအကုန်လုံးသူတို့ခွန်ကောက်ပြီးအဲ့ဒါတွေသူတို့သိနေတာသိနေတာပြီးတော့သူတို့ပြီးကျင်တဲ့ပုဂ္ဂိုလ်လည်းပဲထိုက်ပြရလို့သာပြီးပေါ်တယ်ဆံသာတွေသူသုံးနေတာပဲအဲသူလူရှိတဲ့တဲ့သုံးဆိုရတယ်အဲဒီတော့အစားအရာပြည့်စုံနေတာသာဝရပြည့်စုံနေတဲ့ပြင်ဒီဘုရားအလောင်းတော်ဆိုတော့ဘဝပါရမီတွေကလည်းပါလာတော့သူ့မှာအထူးသဖြင့်ပြည့်စုံနေတာပါ အဲဒီမှာအမြဲမပြဝေလန်းတဲ့ပင်ဒုရိယာတွေတခြားငှားရမဟုတ်ဘူးသူရွှေရနေကွာတရားတွေကြတဲ့အတိမှုကကုန်နေဒါတွေပဲသိလာထားတာကိုအဲဒီမှာဒါတောင်မှယောက်ျားတွေဆိုရင်မထားဘူးတဲ့ကွာမျိုးသမီးတွေကြီးတယ်ပဲယောက်ျားတွေကြည့်လို့ရှိရင်ဖြင့်သူကဗာမရပြေဦးမှာဘူးဟောလူနဲ့ ရှုပ်ထွေးသလားဒီလူနဲ့ရှုပ်ထွေးသလားလေဘာသာပြင်တဲ့တန်မြတ်ဖြစ်ကြတယ်အများကြီးရှိတယ်အဒီသူဘုံနာပြတာမှာယောက်ျားတယောက်မှမထားဘူးဘုံလုံးထားတယ်အဲဒီမဟုတ်ဒုတိယတွေဒုတိယတွေမှာစပြီးတကလားမျိုးသမီးတွေဒီမဟုတ်စခုံးပြီးတော့ဖြည့်ကျော်ပြီးတော့နေအဲဒီလိုဘုံနာပြတာပုံမှန်နေတာလေးလပတ်လုံးတခါတယ်အောက်မှာမစင်းတော့ပဲအဲဒီမှာပဲနေနေမနာချမ်းသာတယ်မင်းကြီးဘောဘုံက ဒါကຫນွေဥရုပေါက်လာတော့ပူလာပြီဆိုပြန်တော့ຫນွေဥရုຫນွေရပြီစာနန်းတော့ပြောင်းပြန်လာဘူးအဲဒီမှာလည်းဒီမှုကကုံနေတဲ့ပြောဘဝကြီးကြောင်းသွားတာသူကအဲဒီမှာလည်းပြောဘဝကြီးကြောင်းသွားကြောင်းသွားပြီးတော့ဟိုမှာနေကြရောမလေးလာပါလုံးမစင်ကမိုးကြလာရင်မိုးလူရောက်ပြန်ပြီဆိုမိုးဆောင်လူရွှေ့အဲဒီလိုကြောင်းလဲပြီးတော့စားနေကြတာ29နှစ်မြောက်ကြတော့ ဥယျာဉ်တော်ကိုထွက်ရင်တရားတရားဖြစ်ပေါ်ရခြင်းကလည်းနှီးပြီးတော့လာတော့နမိတ်တွေမြင်ရတာပေါ့သာတုံးကဆိုရင်ဘုရားလောင်းသွားသလားဘုရားလောင်းသွားသလားကိုသူသူနာသူတွေတို့ဘာလို့ဆိုမကောင်းတဲ့အနိဋ္ဌာရုံနမိတ်တွေဘာမှမမြင်ရဘူးအကုန်လုံးရှင်းတာအခုကာလလည်းဒီလိုလိုပါပဲအခုကာလလည်းပဲဒီ ရာကြီးကြီးတွေဘာတွေသွားတော့မယ်ဆိုလို့ချင်းအဲ့ဒီလမ်းတွေဘာတွေတခါတော့မှပြစင်းကျင်းနေအောင်လုပ်တာအစကဘယ်လိုနေနေကောင်းအောင်တော့သူတတ်နေရတယ်လုပ်ကြတယ်အဲဟိုတုန်းကတော့ပါပြီးတော့လုပ်တာပေါ့လမ်းမှာအကျုပ်ထွေးတွေညည်ကြီးတွေဘာမှမရှိရဘူးပူတာတွေဘာတွေမရှိရဘူးစိတ်နှလုံးမသားကြတွေမရှိရဘူးလူအိုတွေလူနာတွေဘာတွေမရှိရဘူးလို့ပါတခါတယ်အဲလိုလုပ်တာဒီထဲကနေပြီးတော့သို့တော်ဝါဒပြမာတွေကနေပြီးတော့ဆင်းပြီးတော့ကြားတယ်လို့

သောသောဓမ္မရာသူကတခါမှမြင်မှုပဲပဲဥဝနာသေးရတချို့ကအဲ့ဒါကိုကဲရရတယ်ဘုရားလုံးဆိုပြီးတော့နော်တပည့်ကုရဏတသေတာဆိုသောသောကမသိဘူးလေသူများပြမှသိတယ်ဆိုတော့ဒါသူကတကယ်ညာနေတဲ့အဓိပ္ပာယ်မျိုးတို့တချို့ကကဲရတယ်ဆရာကြီးတော့ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေပြောကြတယ်ဘယ်မြင်မှမမြင်ဘူးပဲပဲသိတယ်ဘုရားလည်းမရှိသေးဘူးသူကဒါသူစဉ်းစားကြရလဲမလိုဘူးသူကကလေးငယ်ငယ်လေးတွေအခု

တော့မဝမနာမသိတဲ့တရားတော့ရှိမှာပဲရှားကြတော့ကောင်းတယ်လို့စဉ်းစားကိုယ်အတွက်လည်းမကောင်းဘူးလောကကြီးတစ်ခုလုံးအတွက်လည်းမအောင်မကောင်းဘူးမဝမနာမသိတဲ့တရားရှိကြတော့ကောင်းတယ်လို့ရှားမယ်ဆိုပြီးတော့သူစဉ်းစားတယ်အခုကာလလည်းပဲလူတွေဒုက္ခရောက်တဲ့ဆင်းရဲတယ်ဆိုရင်ချင်းလူတွေချမ်းသာတဲ့နည်းတွေရှားနေကြတာပါပဲမဖြစ်လို့တာပဲအားလုံးဒီလောကလုံးလူတွေဟာတခါတည်း အမြဲတမ်းချမ်းသာနေအောင်လို့ဆိုပြီးတော့လူတွေချမ်းသာတဲ့နည်းဆိုပြီးကြာကြတယ်တချို့ကသီလလာပြီးတော့ဘုန်းကြီးတွေတော့လာလာမေးပြီးလူတွေအလုံးဒေါကကြီးကြဒနာတွေပြည့်ကျင်းသွားအောင်လို့ဘုရားဘာသာတရားဘယ်နဲ့လုံးနိုင်မလဲဆိုပြီးတော့လာမေးတော့သူကလူလူတွေဆင်းရဲတဲ့လူရှိတယ်ချမ်းသာတဲ့လူရှိတယ်အဲ့ဒါတွေဒီခါလဲကဒန်းတစားတယ်အကုန်လုံးညီလူညီမချမ်းသာအောင်လုပ်ကိုရနည်းဘူးဒါလာပြီးတော့မင်းအာသာဘုရားဘာသာတောင်းမခံနိုင်ဘူးလို့ပြောသွား ဘာလို့လဲဆိုဘုရားဘာသာဒုက္ခနဲ့သူယူပြီးတယ်အဲဒုက္ခနဲ့သူယူပြီးတာလို့သူကလူတယောက်ဟာသူလုံလဝိရိယနဲ့သူအားထုတ်လို့ရှိရင်သူကြီးပွားချမ်းသာမှာပဲလူလုံလဝိရိယမရှိဘဲနဲ့ပေးတည်ပြီးတော့အလကားနေတဲ့ပုဂ္ဂိုလ်သူဆင်းရဲမှာပဲလို့ဒါဘယ်နဲ့မှမတတ်နိုင်ဘူးလို့ပြောတာဟိုမှာမိမိကိုယ်ကိုတန်ရှင်းစင်ကြအောင်လို့ရေမိုးချိုးပြီးတန်ရှင်းအောင်လုပ်တဲ့ပုဂ္ဂိုလ်ကသူတန်ရှင်းရှိမှာပဲလို့ကိုယ်ကိုရေမိုးတော့မချိုးဘူးဘာမှမလုပ်ဘဲနဲ့ပြစ်စလက်ကနေရင်

လိုရှိတဲ့ပုံကိုယ်တွေကဒီလိုရှားတော့ရှားကြနေကြတာပါပဲဒါမဖြစ်တဲ့ဥစ္စာတွေရှားနေတော့အချင်းကိုယ်ယုံရှိတာပါပဲမဖြစ်ပါဘူးအဲအိုရင်းနာချင်းသိချင်းတရားတွေမကောင်းဘူးဒီတရားတွေညင်ရဖြစ်တဲ့တရားကိုရှားသိနေလို့သိကူးရပြီးတော့နေတော့တကားယဟန်တွေ့ကြမှာကိုညာတူတော့ဒါကဘာလို့သူများတယ်လည်းမတူပါပဲလားတဲ့ဥစ္စာဒီပုဂ္ဂိုလ်ကဘာလဲသူအဝတ်ကလည်းသူများအဝတ်နဲ့မတူဘူး သူကောင်းမှလည်းသူများနဲ့မတူသူအနေထိုင်လည်းသူများနဲ့မတူဘာလို့သာလဲဒီပုဂ္ဂိုလ်ကလူထူးအထူးဆန်းသွားတွေ့လာအဲ့တော့ဒါကယဟန်ခေါ်တယ်ဒါကသူကတရားချတဲ့ပုဂ္ဂိုလ်ဆင်းရဲတွေကိုငြင်းအောင်လို့ဆင်းရဲငြင်းတဲ့တရားကိုရှားနေတဲ့ပုဂ္ဂိုလ်ဆိုတော့မအောင်ဘူးဒါကြောင့်သူကနေရာကြာတာပဲတဲ့သူကဒီလိုဆိုလို့ချင်းဆင်းရဲငြင်းအောင်ငြင်းတာကြာတာကောင်းတာပဲဒီကူရပြီးတော့သူလည်းပဲဆင်းရဲငြင်းအောင်ရှားဖို့ရတယ်

တော်တော်ရဟန်းပြုတော့အခုကာလတော့စာအုပ်တွေပဲရှိလို့မဟုတ်ဘူးစီရီသာစာအုပ်တွေနဲ့စရမ်းနေနဲ့ရှင်းကြနေအမိပြုပြီးတော့ကျင့်မှုဟာထွက်သွားတာပဲဟုတ်မလဲသူကရှားမှာအသိရှားမှာဘုမရှားမှာသူကသူရှားဝဲထွက်သွားသူကသူရှားဝဲထွက်သွားတော့တော်ရရောက်တဲ့အခါကာလကျတော့သူဟိုရသည်ရသည်

အဲဒါအာထုလို့သမဘောရှိပါရရပြီးတော့လည်းဒါလည်းပဲသူလိုချင်တဲ့တရားမဟုတ်ဘူးဆိုစွန့်ပြီးတော့နောက်အာထုရတာအာထုတော့ဘယ်ချိန်ခါကာလရဲ့လို့အကန့်အသတ်တော့မပါဘူးပေါ့လေသုတ်တုတ်မှဟောတာတဲ့သူတရားထုတ်သူအစီစီခါကာလကသူဖြစ်ခဲ့တာဒီဟောတာဘယသေဝသူဘယ်ချိန်ကရဲ့လို့တော့မပါဘူးကန့်တတ်တော့မပါဘူးသို့တော်လည်းဒီစောစောခင်းကဖြစ်မှာဒုက္ခစီကမကြည့်ငင်ကဖြစ်မှာပဲ ဒုက္ခသရိယာကျင့်ပြီးတဲ့နောက်ကတော့ဒုက္ခသရိယာကျင့်ပြီးတော့ဘုရားဖြစ်တာမကြောက်ဘူးအဲဒီကတော့ဖြစ်သွားအဲဒုက္ခသရိယာမကျင့်ခင်ကနေမှပဲနေအဲဒီဘုရားဗေဒဝါသုံးမှာဇာနုသောနိဆိုတဲ့ပုံနာဇာနုသောနိဆိုတာအမည်ပါပဲဟိုတုန်းကဇာနုသောနိဆိုတာယာရုဌာဏနေရာတစ်ခုပဲဇာနုသောနိပုံနာဇာနုသောနိယာရုဌာဏနေရာရှိတဲ့ပုံနာကြီးက မြတ်စွာဘုရားကြောက်မြတ်စွာဘုရားတဲ့အလုံးသောရဟန်းတော်တွေလူတွေလူလူပေါင်းလောကကနေထွက်ပြီးဒီကလာရှင်ညာပြုကြရှင်ညာပြုပြီးတော့တော်တဲ့တောင်းတဲ့နေကြတရားကျင့်သုံးကြဒါတွေဟာအရှင်ဂေါရမအားဖြင့်ခေါင်းဆောင်ပုဂ္ဂိုလ်ကြီးပဲတဲ့များသောပုဂ္ဂိုလ်ကြီးကျေးဇူးများအောင်လို့ရှင်ဂေါရမအကောင်းဆောင်ပြီးတော့ဒီသာသနာကြီးဒီဝင်ခဲ့တယ်ဆိုပြီးတဲ့နောက် မြတ်စွာဘုရားလည်းဥမာနဲ့ကြောင်းပြန်ပြီးအမင်းရှိတော်တဲ့တောင်နဲ့နေဖို့ဆိုတာအမှန်ခက်ပါတယ်ဗျာတဲ့ဒုပိပံဘဝနိအာရအာရညကာနိအရိညဝနပဋ္ဌာနိပန္တာနိသင်္နာသနာနိအရိညဝနပဋ္ဌာနိတောတောဝရတု၌တောနဲ့တောဝရတု၌ နေထိုင်ခြင်းတို့လူရိသံဘဝနိဖြစ်စေနိုင်ခဲ့ကုန်၏ပန္တာနိလူနဲ့မနီးသောဘေနာသနာနိတောကြောင့်တောင်ကြောင့်တို့၌နေထိုင်ခြင်းတို့ကိုဒုရဝိသံဘဝနိဖြစ်စေနိုင်ခဲ့လာပါကုန်၏အဲဟိုတုန်းကဉာဏ်တော်တွေကတော်တယ်မှလည်းကြလားအခုကာလမှာတဖြည်းဖြည်းနဲ့နောက်မှမျိုးတွေပါတယ်ရောက်ပြီးတော့နေတော်တယ်နေကြတော်ကြောင့် မြို့နယ်ရွာနဲ့တမိုင်လောက်တမိုင်သာသာလောက်ဝေးတဲ့နေရာတွေမှာနေကြတာပဲတောထဲမှာနေကြအဲဒီတောတွေကလည်းဟိုတုန်းကတောဆိုအဟုတ်တောတွေအခုကလာတော့ဟိုလူတွေကလည်းများလာတာနဲ့အသုံးအသုံးဖြုံးတွေလည်းများတာနဲ့တောတွေခုတ်လေလို့ဒါအချင်းခုတ်ပါခုတ်နဲ့သစ်ပင်တွေကကုံလို့ပြုံးလို့တခါလဲတောတာဆိုရတယ်အခုတော့ကျိုးလည်းကွင်းမြင်နေရှိကုန်ပါပြီခြေတုန်းကတောဆိုအဟုတ်တောကြီးတွေတကယ်တောကြီးတွေ အဲရေကတော်ကြီးတွေဆိုတာလူတွေနေဖို့မပြောနဲ့ခဏတစ်ချက်သွားဖို့ရတော့ကြောက်စရာလိုလိုအောင်မရတယ်သူကအဲဒီလိုမြို့ရနဲ့ဝေးတဲ့တောကျောင်းတောင်ကျောင်းတွေမှာတောကျောင်းဆိုတဲ့ကျောင်းတော်အဲဒီရှိခေတ္တကကျောင်းတော်မရှိသေးပါဘူးအစအစပိုင်းတုန်းကဆိုရင်ကျောင်းမရှိသေးပါဘူးဒီလိုပဲသစ်မြောက်တို့ဘာလို့နေကြလဲအေးမိုးရွာလို့ရှိရင်မိုးလုံးလေလုံးဖြစ်အောင်လို့တောင်သိမ့်ရုံဖက်မိုးကျောင်းလေးတွေပါလေးတွေရှိမှာပေါ့အဲဒါလေးတွေ ဆောက်ပြီးတော့ကိုယ့်အကူဆက်ကြံဆောက်ပြီးတော့လည်းဘုံတို့တို့နေကြအဲဒီလိုကြောင်းနေနေရတာနေနိုင်ခဲ့ပါတယ်ဒုက္ခရာဝိဝေကအဖော်မမင်းပဲနဲ့တကိုယ်ကြီးနေတဲ့ဥစ္စာလည်းပဲပြုနိုင်ခဲ့ပါတယ်တယောက်တည်းတကိုယ်တည်းနေတဲ့ဥစ္စာပြုနိုင်ခဲ့တယ်

သမာဓိမရတဲ့ယဟန်မှာဆိုလို့ရှိရင်တဲ့တောတွေကစိတ်ကိုဆွဲဆောင်သွားသလိုရှိမှာပါပဲဗျာတဲ့ကြောက်စရာနံကောင်းမှလည်းနေဘူးကခင်းရမှလည်းဆိုပြီးတော့သူသူ့စိတ်ကူးနဲ့သူကြောက်တာပဲကြောက်တဲ့နတ်စွာတရားလည်းမှတ်မိတယ်တဲ့သင်ပုံသားလျှောက်တဲ့တိုင်ဟုတ်ပါတယ်ငါလည်းပဲရှေးခါတုန်းကတဲ့ဘုရားအလောင်းဘုရားမဖြစ်သေးဘူးတဲ့ဒီကဘောရိညာဘုရားအဖြစ်ကိုမရသေးဘူး တရားအဖြစ်မရောက်သေးခင်ခါကာလတုန်းကတဲ့သင်ပြောသလိုပါပဲတဲ့စဉ်းစားမိတယ်လူနယ်မနည်းတဲ့တော်တဲ့တောင်နဲ့နေဖို့ဆိုတာဟာခရင်တယ်တကူတဲ့နေဖို့ဆိုတာခရင်တယ်သမာဓိမရလို့ရှိရင်စိတ်တွေဟာတခါလေလေလွင့်ပြီးတော့ဒီမျိုးတမီလည်းပြောင်းလဲဖောက်ပြန်ပြီးသွားနိုင်တယ်ကြောက်စရာမနာကောင်းတဲ့ဌာနတွေပဲလို့ဘယ်လိုပဲစဉ်းစားမိပါတယ်အဲဒီလိုစဉ်းစားမိတဲ့အခါကာလမှာ သူဆင်ញင်ကြည့်တယ်တဲ့ဘုရားလုံးဆင်ញင်ပုံလေးဆင်ញင်ပုံက16မျိုးရှိတယ်တချို့သောပုဂ္ဂိုလ်တွေကတဲ့သေသေးရဟပြုသူတော်သူများပြုပြီးတော့တော်တဲ့မှန်နေကြသူတို့ကစောစောရတဲ့ကာယကံတွေကမဆောင်ကြည့်ကြဘူးအာပရိဒုဒ္ဒကာယကမ္မန္တာ ကာယကံကမကောင်းခဲ့ကြဘူးတဲ့ကာယကံမကောင်းခဲ့လို့သူတော်ဘာအသက်တွေကိုတတ်ခဲ့ကြဖြတ်ခဲ့ကြတယ်သူတော်ဘာဥစ္စာတွေခိုးခဲ့ကြတယ်သူတော်ဘာဤသားများတွေပြင်းမှကျူးလွန်ခဲ့ကြပြီလို့ပုဂ္ဂိုလ်တွေရှိတယ်အဲဒီပုဂ္ဂိုလ်တွေဟာလူပြည်လောကမှာနေလို့ရှိရင်မင်းပြင်းမင်းနာနေကြောက်တာနဲ့တော်တဲ့သွားပြီးတကလားသူတို့တောခိုကြတာကဒါဟိုတင်သဘုံမဟုတ်ဘူးဥစ္စာကတော့သူကကိုယ်အပြစ်လို့အောင်လို့သူက တော်တော်သွားပြီးတော့နေကြတယ်ဟိုမှာမျိုးတွေရွာတွေနေလို့ရှိရင်သူ့မှုတွေကရှိနေတာကိုသူ့မှုတွေကသူဟာအင်းဘသူ့ကိုသူတတ်တယ်ဘသူ့ကိုသူကြိုက်တယ်ဘသူ့ဥစားသူခိုးတယ်ဘယ်တော့မှသူတပြားတိုက်တယ်ဟိုဘသူသားများသူကျူးလွန်တယ်ဘာလုပ်တယ်ဆိုတော့ဒီကဟိုအစိုးရဘက်ကရောဒုံမသူဆွေမျိုးတွေပါကြီးတာခါရတဲ့ပုဂ္ဂိုလ်ဆွေမျိုးတွေပါကြီးကြီးတာပဲအပေါင်းဖော်ကြီးတာဒါတွေကအဲ့ဒါတည်းအခဲမကြီးဖြစ်နေတော့ဒီရတော့ငါနေလုံးဖြစ်ဘူးဆိုပြီးတော့ တောတဲ့တောင်ထဲနေတဲ့ပုဂ္ဂိုလ်တွေရှိတယ်တဲ့တောတဲ့တောင်ထဲမှာလာပြီးတော့သေသေးရဟန်းပြုဒီပုဂ္ဂိုလ်တွေကကြောက်ရတယ်တဲ့သူကချိုးချိုးချိုးချိုးကြားရင်ကိုဟာငါနောက်ကလူတွေလိုက်လာပြီးထမရဲဆိုကြောက်နေရမယ်တဲ့သူကတော့ဟုတ်တယ်သူကကိုကအမှုရှိတဲ့ပုဂ္ဂိုလ်ဆိုမလုံဘူးသူကဟိုနာနေလို့လည်းသိမလုံဘူးနားနေလည်းမလုံအမှုကရှိနေတာဟုတ်သူကကြောက်စရာရှိတယ်မလုံအဲဒီတော့တဲ့ငါပရိသုဒ္ဓကာမန္တပဲတဲ့ဘုရားလုံးကစဉ်းစားอืม ငါဘာမှပြည့်မကြည့်ဘူးတဲ့ကာယကံနဲ့စပြီးတော့ငါဘာချွေးညံ့မကြည့်ဘူးဘာကြောက်စရာရှိမလဲအဲအဲဒီလိုစဉ်းစားလိုက်တဲ့အခါမှာတဲ့ကြောက်စရာတွေလုံးလုံးမရှိဘူးဆိုတာကပေါ်လာပါတယ်တဲ့တော့တယ်ဘယ်လိုနေနေတော့ကဘယ်လိုနဲ့နဲ့ဘာမှကြောက်စရာမရှိဘူးဆိုတာပေါ်လာတယ်လို့ရဲရင်တဲ့စိတ်တွေဖြစ်လာတယ်လို့ဆိုလိုတယ်ထို့အတူပဲတဲ့တချို့ကဝစီကံတွေ ချွေရင်းတယ်တဲ့ဥစည်းကချွေရင်းမှုကြောင့်သူ့မှာလည်းအပြစ်တွေရှိနေတော့အဲ့ဒီပုဂ္ဂိုလ်ကလည်းတော်တဲ့တောင်နဲ့နေသူ့ဟာသူသူ့လိပ်ကြသူ့လန့်နေတယ်တဲ့သူသူ့ဟာသူစားတယ်မလုံးမနဲ့ဖြစ်အဲငါမှတော့ဒါမရှိဘူးလို့စဉ်းစားလိုက်တဲ့အခါမှာဒါသူ့မှာလည်းလုံးနေတာပဲတဲ့ဥစည်းကနဲ့စပြီးတော့လုံးနေတာတချို့ကမနောကနဲ့ပြင်းမာရတာတွေရှိတယ်တဲ့အဲ့ဒီမနောကနဲ့ပြင်းမာရတာပဲမလို့လဲ ဒါကလည်းပဲမနောကပြင်မာတော့လူတွေကမသိမေနတရားသိနေဦးမှာကိုအဲ့ဒါကြောင့်လည်းပဲသူကကြောက်လန့်ပြီးတော့နေတာရှိပါတယ်တဲ့အဲတရားလောက်မှတော့ငါမှတဲ့မနောကလည်းဘာမှမရှိဘူးလို့ဆိုသနာကအကောင်းနေကြည့်တယ်ပဲဆိုတော့သိဟာလုံးနေတယ်တချို့ကအသက်မွေးမှုတဲ့အသက်မွေးဝမ်းကြောင်းမှုတွေမတော်မတရားတွေပြုလာတာရှိတယ်တဲ့ဒါတွေကလည်းသူ့မှုရှိနေတာကိုတော်တဲ့တောင်နဲ့ရောက်တော့သူလည်းလိမ့်ပြမတန်လို့လန့်နေတယ်အဲငါမှ အပေမွေးဝါးညောက်မပြောင်းတာလည်းမရှိခဲ့ဘူးငါသင်ကျဲနေတာပဲဆိုတော့ဘာမှကြောက်ကြလာကြမရှိဘူးလို့သူအကြောက်လာကျင်းခဲ့ပါတယ်လို့ဆိုပြီးပြန်ဟောတယ်သာသူအဲ့ဒီဖျားလောင်းအဲ့ဒီခါကလာတော့တော်တဲ့နေတဲ့ခါကလာဖြစ်တဲ့စိတ်တွေပြောနေတာဟုတ်လားတော်တဲ့ဖြစ်တဲ့စိတ်တွေအမှန်တော်ကြီးတွေတဲ့ဖြစ်နေနေစဉ်ခါကလာသူစဉ်းစားပြီးတော့ဖြစ်တဲ့စိတ်တွေ ညိုကြမနာကောင်းတာပေါ့ဒီလိုညမှာတကယ်တကယ်ကြောက်เสียလမ်းတဲ့တော်ကြီးတွေထဲမှာရောက်ပြီးတော့နေတော့တာကြောက်เสียလမ်းတဲ့ဌာနတွေပဲလို့စဉ်းစားလိုက်တဲ့အခါကြောက်เสียလမ်းကမရှိဘူးဆိုတဲ့ဘက်ကနေဒီစဉ်းစားဘုကလာပုဂ္ဂိုလ်တွေလည်းတရားနှလုံးသွင်းအားထုတ်နေလို့ရှိရင်တော်တဲ့တောင်ထဲမှာပဲဖြစ်ဖြစ်တော်တော်မဟုတ်တဲ့နေရာမှာပဲဖြစ်ဖြစ်ပေါ့လေကိုယ်မှစင်ကြဲနေရင်ဘာမှကြောက်เสียမရှိဘူးဟိုစင်ကြဲနေတာနောက် အဘိဇာပြာပါရကာမေသနာပြာပါရအဲဒါအဘိဇာပြာပါရလို့ခေါ်တယ်ဒီမှာတော့ဌိနာမေဒဥဒိစ္စကိုကိုစဝိသိကိစ္စနိဝရဏ၅ပါးပေါ့အချင်းချုပ်ပဲချုံးပြီးတော့ပြောပါအဲနိဝရဏ၅ပါးရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲတဲ့မိမိမှာနိဝရဏ၅ပါးပြရှိနေတဲ့အတွက် သောတဲ့တောင်ထဲနေလူကြောက်เสียလမ်းကြဖြစ်မယ်တဲ့သူ့မှာတော့နိဗ္ဗာန်၅ပါးတရားတွေလည်းဘာမှမရှိဘူးသို့သောသောတရားတွေမရှိဘူးပြီးတော့ဘာမှအစိုးရင်ကြောက်ကြမရှိဘူးလို့ရဲရင်းတဲ့စိတ်တွေသူ့မှာဖြစ်ခဲ့ပါတယ်မေတော်တချို့ပုဂ္ဂိုလ်ကအတုကန္တနာပရဝမနာတွေရှိတယ်တဲ့ကိုကိုတော့ပြင်းမြောက်မြတော့ကိုကဲရရှုပ်ချပြီးတော့ရှိပါသေးတယ်ကြာထဲမှာကိုကိုကိုတော့ကိုကဲရ မြောက်စားပြီးပြောချင်လို့ပြောသူများတွေတော့ကိုကဲရရုပ်ချပြီးဒီကလာနေနေနေဆက်ဆက်ဖိဖိစီစီပြောအဲ့ဒါကြောင့်ညာထဲမှာသူမတည့်ဘူးမတည့်တာနဲ့ဒီလိုတော်လေးတောင်းနေသွားနေရတဲ့ပုဂ္ဂိုလ်ရှိတယ်ဒီလိုပုဂ္ဂိုလ်တွေကြောက်ကြရှိတယ်ဘုရားလောက်မှသာလည်းမရှိဘူးမင်းကရုပ်ဘုကကြောက်တတ်တယ်အဲ့ဒါကတော့ချက်တယ်ချုပ်ဘုကကြောက်တတ်ဆိုဟုတ်ကိုကြောက်တတ်တာရုပ်ဘုကငယ်ငယ်ကကြောက်တတ်တာတယောက်တည်းနေကုန်မနေဘူးရှင်သာအင်းနေတောင်မှတည်း အခန်းတစ်ခန်းနဲ့ကိုခွဲပြီးတော့မအိပ်ဝင်ဘူးသူတို့ကြောက်တာညခါကာလဆိုလို့ရှိရင်အိမ်ထဲကနေအိပ်ကျင်တချို့မထွက်ဝင်ဘူးသူကဒါဟိုဓကမတွေမဟုတ်ဘူးသူယောက်ျားတွေကိုပဲကြောက်နေတာသူကအဖေမပါဘဲနဲ့ပြင်မဲ့မသွားအောင်ဘူးခင်းကြီးငယ်ရှိလို့သွားကြရှိလို့ရှိရင်အဖေကလိုက်ရသေးတယ်ကြောက်တတ်တာကိုအဲဒီလိုကြောက်တတ်တဲ့ပုဂ္ဂိုလ်ရှိတယ်တဲ့အဲကြောက်တတ်တဲ့ပုဂ္ဂိုလ်ကတော့တောနေတော့ဝေးပါလေသူကတော့သူကရာထဲတောင်မှကြောက်နေတာတောဆိုရင်ဖြစ်သူအဲသိဖောက်ကြလေးပဲယူလိုက်ပဲဒီပုဂ္ဂိုလ်ကတော့ အဲဘုရားလောင်းကတော့ဒီလိုကြောက်တတ်တာကလည်းမရှိပဲဟာကိုဒါအဲဒါကြောင့်သူလည်းဒါလည်းသိလို့ကြောက်တော့မကြောက်တတ်ဘူးလေသူကအဲတော့တချို့ပုဂ္ဂိုလ်ကတဲ့လာဘသက်ကာလပြီးလောကအလိုရှိလို့တဲ့တောတတောင်ထဲမှာနေလို့ရှိရင်ပြင်လူတွေကညူကြမယ်ချီးမွမ်းကြမယ်အဲပေးလူကြမယ်ဆိုပြီးတော့လလဘတွေချီးမွမ်းကြွသောတာတွေဂုံသင်းနေလို့ရှိပြီးတချို့ကတောကြောင်တောင်ကြောင်နေ အဲ့ဒါကလည်းစိတ်မတန့်တော့ဘူးသူဟာသူတခါလဲဒိဋ္ဌိမတန့်တော့ဘူးကြောက်เสียလန်းတာတွေသူဟာသူခေါ်ယူလို့ပဲတဲ့ဟုတ်တယ်ကြောက်တဲ့ပုဂ္ဂိုလ်တွေကသူဟာသူခေါ်ယူတာကျို့တစ်စီကြောက်တဲ့ပုဂ္ဂိုလ်ကလည်းတစ်စီကမချောက်ဘူးသူဟာသူချောက်နေစိတ်ကူကဘုရားမဲမဲပေါ်လာတော့မလားဘုရားဂျူးဂျူးချောက်ပေါ်လာတော့မလားသူကသူဟာသူချောက်နေဒါနဲ့သူဒီခုခုကြားလို့ရှိတယ်တစ်စီပါပဲဆိုပြီးလတ်တော်တာပဲသူကဒါတွေကလူပြစ်တာကိုအဲ့ဒါတော့ဥပမင်းကအထက်ကသာကဥရယုံဝတ္ထုလေးတခုထုတ်ပြတာ

ူညီရတဲ့အကြောင်းအလျော်ဆိုတခါကရောက်သွားဟုတ်တယ်သူကသိမလို့ဘူးသူကနေရတာဒါတော့ခုတပါးတည်းမဟုတ်ဘူးသူကစိတ်ကနည်းနည်းတော့လန့်နေတာသူကဟွန်းသူကသူတွေကဟိုတယ်20နဲ့20နဲ့7နှစ်တုန်းကပါပဲဒီက28နှစ်တုန်းကရှိဝါရတော့မှအဲဒီတရားချရင်ပါရင်ထွက်ပြီးတော့သွားရတာနေပြီးတော့ အဲကြီးရိုးစီပဲဒီတဲ့ရောက်အဲဒီကပြန်တဲ့ခါကာလမှာဒုံဝန်းဒုံဝန်းရွှေမြရွှေအောင်မြတောင်ဆိုတာရင်းကဥုံပိုင်ဆိုတာရှိတယ်သူကကြီးမှရဟန်းပြူတာပါပဲသရတရားတဲကောင်းဒီကိုတော့ဒီကုတော့မရှိကြပါဘူးအဲသူကလည်းပဲဒီလိုပဲသူတွေနေစောက်တည်ပြီးတော့နေလို့ကြော်ကြားလို့ဒီကိုယ်တော်ကြီးလည်းပဲ ဘာတွေကောင်းနေရှိမလဲမသိဘူးလို့နိနေပြနဲ့ကောင်းကောင်းရှိလို့ရှိရင်လည်းနိနေပြယူအောင်လို့ဘုန်းကြီးကအဲဒီလိုသွားပါတယ်ဘုန်းကြီးကဒီတော့ကလည်းဘာမှမပါပါဘူးသင်္ကန်းနဲ့သပိတ်ပဲပါပါတယ်ဖဏတော်မပါဘူးဆိုတာသင်္ကန်းနဲ့သပိတ်ပဲအဲဒီမှာသွားတော့ဒီညိုစရာကောင်းပါလေတောင်တောင်ကြည်ရင်ရွာတွေနဲ့ဝေးပါတယ်ရွာတွေနဲ့ရွာနဲ့ဆိုလို့ရှိရင် အဲသုံးမိုင်နဲ့မနီးဘူးနဲ့တူတယ်သူကသူနေရာဌာနနဲ့ကနီးတဲ့ရွာဟာသုံးမိုင်လောက်ရှိမယ်နဲ့တူတယ်သုံးမိုင်လေးမိုင်ဒီဝေးပါတယ်အဲဒီတော့ကြောင့်တောင်ချီရင်းပါလာမှတွေ့တယ်သူနဲ့ဘယ်သွားမလို့လဲဒီကအိုးငံကြောင်းသွားမလို့သွားပါတယ်ဒီကသွားလို့ရှိရင်ဟိုရောက်တော့မှာပါပဲသူ့အိုးငံမှလည်းဘုညာမပြီးဘူး သူနဲ့တွေ့မလားလားမှတွေ့တာဟုတ်မသိပါဘူးမသိတာလည်းဒါကိုတော်ကြီးတပါးပဲလို့သူအောက်မေးတာဒါတဲ့သူအယိုသေးပြုပြီးတော့အဲကြောင်းတော့ညနေခင်းရောက်ညနေခင်းရောက်ပြီးတော့သွားတော့ဟိုမှာဘုန်းကြီးဘယ်သူမှမတွေ့ဘူးကပ္ပိယတကားတွေနဲ့တွေ့ဘုန်းကြီးတွေပဲသွားကုန်ကြတော့ဘုန်းဝင်ကပဲမှာတော့ အခုဒီကဒီလမ်းကသွားတာပဲတဲ့ရှင်ကြကိုလမ်းမှာမတွေ့ခဲ့ဘူးလားတဲ့ဟောလမ်းမှာတပါးတော့တွေ့ခဲ့တယ်အဲ့ဒါပါပဲတဲ့ဒီကမသိလို့ပဲလုံးမှာခုနဘယ်သွားကုန်ကြတော့ဘုန်းကြီးတွေလည်းမရှိပါဘူးအာဘုန်းကြီးတွေကဒီချိန်တော့မရှိဘူးတဲ့ညနေပိုင်းဆိုလို့ရှိရင်သူတို့သုတ်တံကိုတူတင်ဆောက်ပြီးသုတ်တံသွားကြရဲတဲ့သုတ်တံသွားပြီးတော့ညသူတို့သုတ်တံမှာပဲအိတ်ပြီးတော့အဲဒီကမိရရွာကနေပြီးတော့သူတို့ဆုံးခံပြီးပြန်ကြတာပေါ့ဆုံးခံပြီးတော့ပြန်ကြ ဒါတော့မိုးကလည်းချုပ်နေတယ်ခွန်ကြီးကတော့တပါးတဲ့ရောက်တယ်ဒါချင်းလည်းဒီကနေ့ကျတော့ဒီလိုအိယာမှာပဲအိယာမှာပဲဆိုရင်လည်းဟိုမှာအိယာနေရာတော့မရှိဘူးကွာသူကဒူရင်တွေသူတို့ဆောက်တည်ကြတာကိုကောင်းလည်းမရှိဘူးကောင်းရင်အုံပြီးအိယာအိယောဆိုပြီးတော့ဟိုလိုခုံလေးပေါ်တယ်ဟိုလိုဟိုတဲ့ဘာခုံလဲသူကခုံလေးအပြားလေးဟိုတင်ဟိုတင်လောက်တာတဲ့ခုံလေးပါပဲဖင်တယ်နဲ့ခုံလေးမျိုးပါပဲ အဲ့ဒါကောင်းဝိချင်းအပူရဒီဟာလေးတစ်ခုပေးတယ်ဆရာလေးတစ်ခုခင်းပေးအဲ့ဒါကျောင်းတွေကတော့သူကျောင်းလေးတွေရှိပါတယ်ဒေါ်တာရောဖက်မိုးလေးတွေပါလေဒီကျောင်းလေးတွေပါပဲအဲဥုံဝိုင်းကိုကသူကကျောင်းကောင်းကောင်းမဆောက်အောင်လို့သူကပြောသူများကျောင်းကောင်းကောင်းမဆောက်အောင်ဒီလိုကျောင်းမဆောက်ဖို့ဖို့တန်တဲ့ကျောင်းမဆောက်အောင်ဒါကြောင့်မို့သူဒီလိုကဆောက်ထားတယ်ကျတော့ဖက်မိုးလေးတွေနဲ့ဖက်ကားလေးတွေကကားလေးတွေနဲ့ဒေါ်ပင်ယုံကျောင်းလေးတွေပါပဲ တပါးနေတပါးနေလေးတွေအဲ့ဒါဘယ်ကြောင့်မို့သူကတက်နေနေတာပဲသူကတော့သူကဒါဘသူကြောင့်ရပါရလို့မဟုတ်ဘူးတက်နေဟိုမှာကြောင်းပေါ်မှာလည်းဘသူဟာမဘသူပစ္စည်းမှာဘာမှရှိတာမဟုတ်ဘူးဟိုမှာတက်ပြီးတော့နေနိုင်တယ်သူကကိုယ့်အကိုတက်နေဟိုပေါ်တက်သွားလို့ရှိရင်လည်းဘာမှမရှိဘူးဟိုမှာအဲဆရာလေးတခုလောက်ခင်းထားမယ်အဲဒီခုနကောင်းဝန်းစရာဝသင်းလေးခုံလေးရှိမယ်ဒါပဲရှိတာပဲဒီနေ့ဘာမှမရှိဘူး အဲဒီမှာနေပြီးနောက်တည့်ရကြတော့သူတို့သုံးကပြန်လာအဲသုံးကပြန်လာပြီးတော့သုံးနေပေါင်းထားပြီးတော့သုံးနေအချိန်ကြတော့ကိုဒီပြင်ပြုပြီးတော့ခွဲဝေပြီးတော့ဖုံးဝေးကြတာပါပဲကိုလိုတော့ကိုလိုတော့ကိုသပိတ်ထဲထည့်သွားပြီးတော့ကိုเจ้าမို့ကိုသွားပြီးကိုကကိုတပါးချင်းတပါးချင်းဖုံးဝေးကြတာသူတင်ဖောက်တည်ပြီးတော့အဲနောက်တင်ညနေကြတော့

ဘုန်းကြီးကလည်းဘုံတော့ရှစ်ဝါပဲရပါတယ်ဒါပေမဲ့ဘုန်းကြီးအကြီးဆုံးဖြစ်နေတယ်မှာအဲ့ဒီမှာကတော့ပူဇင်းကြီးတွေရသွေးတွေပါတယ်ဒါတော့ရှိတာကိုသူကကြီးကြီးမားမားပုဂ္ဂိုလ်ကြီးကိုရင်ကြီးတွေရှိတယ်အဲ့ဒီမှာဥစဉ်ဥစဉ်ကြီးတွေပါလာလဲ2ဝ3ဝ4ဝပေါ့ဒီလောက်ကိုတော်တွေပါဒီကအကြီးဆုံးပဲဖြစ်ကျောင်းနဲ့၄မိုင်လောက်ဝေးပါတယ်ကျွာတကူရောက်အဲဒီကျွာမှာသူတို့ တရွာတရွာမှာ၃ရက်၃ရက်လိုနေတာကိုသင်္ကြန်တစ်ခုတစ်ခုမှာ၃ရက်၃ရက်နေတာငါ၂ရက်တော့ပြီးပြီတဲ့ဒါတော့၃ရက်ပဲအဲဒီမှာနေရာလေးပါလေဟိုရင်ကြည့်မယ်လို့တော့ဘူးရွာတရွာကသင်္ကြန်တစ်ခုကလာပြီးတော့ဒကာလေးကလာပြီးတော့ပြင်တယ်ဟိုကြွကြပါဗျာတဲ့ဝင်နေကြကိုနေရည်နေရည်နောက်နောက်တည့်ရက်ဆိုရင်လည်းအဲ့ဒီအလှည့်ကြတာပါပဲအဲတော့ကြွကြပါတဲ့ဘာကြောင့်လဲဆိုတော့အကြောင်းရှိပါတယ်တဲ့ဟိုမှာအဲကလေးမလေးတယောက်က ကျိုးသက်ချပြီလို့တဲ့ဒီဥစ္စာကိုကျိုးသက်ချပြီတဲ့ဥစ္စာကိုမြုပ်ထားတယ်ပေါ့မင်းညိုထားတယ်မြုပ်ထားတယ်မြုပ်ထားတာကိုဒီဟိုဘယောကဆရာတွေကကြီးရတာကိုတော့ကြာယူခေါ်ယူပါယူဘယောကလောက်ကကြီးတယ်အဲ့တော့အဲ့ဒါမလုံးအောင်လို့သူကစောင့်စောင့်စောင့်နေရတာကိုဒီမှာစောင့်နေရတယ်ဘုန်းကြီးတွေကြီးရင်တော့မစောင့်ရအောင်အစောင့်သက်တာမဟုတ်ဘူးဒါအောင်ဘုန်းကြီးတွေကိုဒီမှာဖက်ဒါနဲ့ ဒါချင်းလည်းမထူပါဘူးဆိုပြီးတော့ဟိုရွာနဲ့လည်းနီးနီးပဲသိမ့်သိမ့်မဝေးလာဘူးမနေ့လည်းပဲဟိုရွာမူလကရွာပြန်ပြီးတော့ဆုံးခံမယ်ဆိုနီးနီးပဲဒါအောင်လိုက်တာပေါ့ဆိုပြီးဒါနဲ့အားလုံးလိုက်သွားကြလိုက်သွားတော့ဟိုသုတ်တန်ရောက်တဲ့ခါကလာကြတော့နေရာမှကြတာနေရာမှကြတော့သူတို့ ကိုကြိုက်တဲ့နေရာလေးတွေကိုဟိုကလောက်ထားပါတဲ့နေရာလေးတွေကောက်ရိုးလေးတွေပါလေးတွေခင်းတာပါကောက်ရိုးကောက်ရိုးခင်းပေါ်နေလားပဲကောက်ရိုးခင်းပေါ်မှာနေဖို့ပဲနေရာဆိုမှလို့ကောင်းအောင်မဟုတ်ရေဦးလေးတွေတည်ထားတယ်ဒီဒီတော့ချင်းတော့အောင်อืมအဲ့ဒီမှာကိုနေရာလေးနဲ့ကိုယူကြတော့သူတို့ခါဝေးဝေးပါပဲဘုန်းကြီးကနောက်ဆုံးနေရာကြဘယ်နေရာရတော့ဆိုတော့တကယ်အဲ့ဒီကလေးမလေးမြုပ်ထားတဲ့နေရာနဲ့2000လောက်ဝင်နေရာကြ ရေပုံတွေကအနည်းဆုံးနေတာကြ။အဲဒီနာမှာသစ်ပင်သစ်ပင်လေးချုပ်ဘူးသစ်ပင်လေးရှိတယ်။အဲဒီမှာကောက်ရိုးပြင်းလေးနဲ့နေရာကရတော့စဉ်းစားကြည့်။ငါလည်းသုတ်တံလည်းတစ်ခါမှမနေဘူး။ဒီဒီဘုရင်ရေပုံတွေကလည်းနီးလို့အကြည့်စိတ်ထဲနဲ့နဲ့မတမဲနဲ့ရှင်းတယ်။မတမဲရှင်းနေမယ်လို့ဟိုကိုယ်တော်လေးနဲ့လဲဝရလည်းနည်းနည်းနည်းနည်းခက်တာပဲတော့ကိုကအကြီးဆုံးလည်းဖြစ်တယ်

အတုဝအတုဝရှုသွားတဲ့ပုဂ္ဂိုလ်ဟာတဲ့ဒီလေအောက်ကမနေရဘူးတဲ့အလောင်းလေအောက်ကမနေရဘူးတဲ့ဒါကြောင့်လို့ဆိုအလောင်းလေအောက်မှာတဲ့ဘလူးတွေဘာတွေကနေပြီးအနာခံပြီးတော့ဒီမှာနေတတ်တယ်တဲ့နေလို့ရှိရင်အဲ့ဒါသူတို့နဲ့တိုက်သွားလို့ရှိရင်ဆိုးရတယ်ဒါစားတဲ့ကဘုန်းကြီးကမှတ်တာလားစားနဲ့အဲ့ဒီလိုပဲငားနေတာကဒီနားနီးနေတော့ ဒီသေးတဲ့ကလေးမလေးပါလေတော့ဘုန်းကြီးကမကြောက်ပါဘူးဒါတော့ဒီဟာကလေးမလေးပဲဒကမာကြီးတွေပါလေတော့ဘုန်းကြီးဆိုတာယူသေးနေတာဘာမှကြောက်ကြမရှိပါဘူးအဲ့တော့ဒီနေ့ဘလူတွေနဲ့လာလို့တိုက်နေသွားလို့ရှိရင်တော့ကြားတာလို့ဒီမှာဒါနဲ့နည်းနည်းစိတ်ထဲကနည်းနည်းသနိုးသလောက်ဖြစ်ခြေမဲ့လို့လေးတော့ကိုယ့်အကူနေနေတာပဲသူတို့လည်းပဲဒီနေ့ရှီမနေတာကိုယ်ကထိုင်နေတာပဲလို့ဒါမတိုက်တာမဟုတ်ဆိုပြီးတော့ဒီလိုစွန့်ပြီးတော့နေရတာအဲဘုန်းကြီးထိုင်ပြီးတော့ ထိုင်ပြီးတော့နေဒီညလုံးသူရသူဒီမဲ့ပုံကိုယ်တွေကတော့အဲဒီမှာညာဥမှာဘုရားရှိခိုးပေးတွေပါလေရို့ဖားမေတ္တာတွေပါလေပို့ပြူပြီးတော့သူတို့အိတ်ကြတာပါပဲလှဲပြီးပြီးတော့တုံတုံလဲအိတ်ကြဘုန်းကြီးလည်းပဲဘုရားအာရုံပြုပေးတွေပါလေရို့ဖားမေတ္တာပို့ပြူပြီးတော့အိတ်တော့မအိပ်ပါဘူးလှဲတော့မအိပ်ဘူးသင်္ချိုင်းမှာလှဲအိတ်ချင်တဲ့စိတ်လည်းမရှိတာနဲ့လှဲတော့မအိပ်ပါဘူးထိုင်မှပဲလို့လေอืมပြီးတော့ ဒီလည်းမေးရအောင်ဒီသေးစီတူတင်လည်းဆောက်ဒီမှာပဲဆိုပြီးတော့ထိုင်ပြီးတော့နေထိုင်ပြီးတော့နေပေမဲ့လည်းသူအိတ်ချင်တာတော့အိတ်သွားတာပါပဲဒီတော့ကလည်းတရားကလည်းဗာတရားအထောက်မယ်ဆိုတာကဒီလိုဆရာသမားနဲ့နိနိတရားကြည့်ဆိုတာမရှိသေးပါဘူးအဲစာရဲပေတွေကဘူးသူတာနဲ့ကိုဟာနဲ့ကိုတော့ရှိတာပေါ့လေနောက်တော့ပဲရှိပါသေးတယ်အဲဒါနဲ့နေတော့စိတ်ထဲမှာသူကနေနေကြမဟုတ်တော့အစဆိုတော့နည်းနည်းတော့သူကရွံ့ကြောက်ကြောက်ရှိသေးတာပဲလို့ ဒါတော့မကိုတယောက်တည်းမဟုတ်ဘူးဟိုဘေးနားမှာခါဝေးဝေးမှာတော့ရှိတယ်ဟိုဝါအဲဝါနှစ်ပြန်သုံးညလောက်စီခါလာနာနေတော့ဂဲရကြီးလောက်ပဲဒီမှာရှိပါတယ်သို့တော့အနီးနားကရတော့မရှိဘူးညာညဟိုခွေးတွေပါလေဟောင်းတဲ့ခါကြီးရတာကိုခွေးတွေပါလေဟောင်းတဲ့ခါလည်းပဲတရားစိတ်ထဲကနည်းနည်းတော့အောင်းဝင်နေတာကသူကသူတူရဟောင်းနေမှာပါပဲဆိုပြီးဒီလိုပဲနေနေဘာမှတော့မဖြစ်ပါဘူးအဲသုတ်တန်နေတယ်ဆိုတာသိမ့်မလွယ်တော့ဘူးသုတ်တန်နေတယ်ဆိုတာဒူရင်စောက်တည်တာသူက တောင်းတော်တော်လေးတဲ့ဥစ္စာကြီးအဲ့ဒါအဲ့ဒီမှာဘုညာနောက်ရက်ဒီလည်းဒီဒီနေရာမှာပဲဆက်ဆက်ပြီးတော့နေတာဒီမှာလေးညတိုင်းနဲ့ဒီမှာနေခဲ့ပါတယ်နောက်ရက်တွေကတော့ဒီနေကြသွားတယ်သူအချိုးကြသွားပါတယ်ပထမတည့်ရက်ပါပဲနည်းနည်းပဲအစာလေးမို့အဲဒီတော့သုဒ္ဓလူတွေဆောက်တည်တယ်ဆိုတာလိုလည်းကူကူမဆောက်တည်နိုင်ဘူးသုဒ္ဓလူတွေဆောက်တည်တဲ့ပုဂ္ဂိုလ်ကအမြဲတမ်းသူကစင်ကြယ်ရမယ်မစင်ကြယ်လို့ရှိရင်သူသိရသူ့ကသူကိုလနိုင်မှာနေနိုင်မှာမဟုတ်ဘူးအဲတော့ အဲ့ဒီမှာပိယဂာမိကဆိုတဲ့ယဟန်ကသူကစဉ်းစားတယ်တဲ့သုဒ္ဓတုတင်သူများတွေဆောက်တည်ကြဆောက်တည်တဲ့ပုဂ္ဂိုလ်တွေလည်းတရားဓမ္မတွေညိုကြတယ်ဆိုတော့ငါလည်းသူရင်ဆောက်တည်အောင်ပါပဲသူကသုဒ္ဓင်သုဒ္ဓသူများလို့သွားအောင်ပါပဲဆိုပြီးသွားတယ်တဲ့သွားပြီးတော့သူကသူကတပါးတဲ့ကိုဖုံးပေါ့သုဒ္ဓတုတင်သူဆောက်တည်ဆောက်တည်နေတော့ညကြတော့သူ သူကပထမလာရင်ကလည်းပဲကုသိုလ်ရအောင်လို့တရားတရားသက်သက်မှမဟုတ်ပဲဟာကိုသူကသူများကြည်ညိုအောင်လာလာပါရအောင်တရားသူများချင်းမခံရအောင်ဒီလိုကိုရည်ပဲပြီးတော့လာတာသူကစိတ်ကမပန့်တော့အစကတည်းကသူခက်လန့်လန့်ဖြစ်နေပါလိမ့်မယ်ညကြတော့ကျင်ပြီးသုတ်တန်ကသုတ်တန်ဆောင်နဲ့တရားငါအကြောင်းသိပြီးတော့များ၆များ၆မှာလှမ်းမှာသူသူစိတ်ထဲစားတယ်ရှိနေပါလိမ့်မယ် ညကြတော့တခါလဲဂျိုးဂျိုးဂျိုးဂျိုးဂျိုးဂျိုးဂျိုးဂျိုးနဲ့ခြုံရနေကြတာလာပြီဟောလာပြီကလျှောက်ပြီးသူသုတ္တဆောင်တဲ့ကြရငါပြီငါကြောက်တော့ပြီနေရမကြောက်ဆိုပြီးတော့တခါလဲအဲဒီဂျိုးဂျိုးဂျိုးဂျိုးသာကြားပြီးတော့သူကလက်အုပ်ကြီးပြီးတော့အရှင်သုတ္တဆောင်တာမင်းကြီးဒီကနေ့တညတော့ဖြင့်อืมဒီခါမှာနောက်တော့ဒီလိုမလုပ်ပါဘူးတောင်းပါပြီလက်အုပ်ကြီးပြီးတော့နေရဆို ဒါလည်းကကျွတ်ကျွတ်ကျွတ်တရားတန်ကတော့ကြာတယ်တညာလုံးသူကြောက်ပြီးတော့အိမ်လည်းမရောက်မင်းလည်းလင်းလာတဲ့ခါကြည့်လိုက်တော့ဟိုကနွားကြီးဆိုကိုသူကနွားကြီးရတဲ့ခါနွားကြီးကသမျိုးခနေတာကိုဒီတော့မှတခါတည်းဒီပြည့်ကပြီးကစကူတော့ကြည့်ဒီနွားကြီးကငါတညာလုံးမွေးချောက်တာပဲဟာညံမကြတာပဲဆိုပြီးတော့ဒီကလည်းအဲဒီမှာခဲတယ်မှာလည်းပေါက်ပြီးတော့ထုတ်လိုက်တယ်သူက အဲဒီလူရင်းကတော့ဒါဟိုရင်းမှာပဲဒီဘေးဆိုတာကိုယ့်ကိုခေါ်ယူတာကိုကမလုံးကျုံပြီဆိုလို့ရှိရင်ကိုယ့်ကိုခေါ်ယူတာသူကအသားအရကကုသိုလ်ရအောင်အဲသူတော်ကောင်းတရားတိုးပွားအောင်ဒီလိုအနေနဲ့သူလူရင်းစောက်တည်တာမှဟုတ်မှာမဟုတ်ပဲသူကပထမကတည်းကသူလာလာပါတယ်ရအောင်လို့ဆိုပြီးယူရပြီးတော့သူသူများကြီးညိုအောင်ပြီးတော့ချင်းမအောင်သူကလှုပ်တာကိုသူမစင်ကြဲတော့ ကိုယ်မှုနဲ့ကိုပြန်စဉ်းစားတာငါငါမှုကမကောင်းဘူးဆိုတော့နတ်ပြန်ငါပြီးမှာပဲငါ၆မှာပဲဆိုပြီးတော့သူစားတယ်သူကသူလှနေတာအဲ့ဒါကိုမစင်ကြယ်လို့ရှိရင်ကိုယ့်အကိုဘေးတွေခေါ်ယူတယ်တဲ့ကိုကစင်ကြယ်နေဘာမှဘေးရမရှိပါဘူးလို့ဆိုပြီးဘုရားအလောင်းကငါမှာဒီလိုလာလာပါတွေကြားဖို့ရတဲ့သူများချင်းမောအောအောင်လို့ စီညိုပဲဖြစ်ဖို့ရအတွက်လည်းဘာမှရည်ရွယ်ချက်မရှိဘူးငါစင်စင်ကြဲကြဲပဲသူတော်ကောင်းတရားတွေငါကြားနေတာပဲလို့စဉ်းစားလိုက်တဲ့အခါမှာဘာမှကြောက်ကြံမရှိပါဘူးတဲ့ပြီးတော့ရုပ်ပုဂ္ဂိုလ်ရသတိမေ့တဲ့ရုပ်ပုဂ္ဂိုလ်ကသမာဓိမတည်ကြည်ဘူးတဲ့ရုပ်ပုဂ္ဂိုလ်ကပြင်းရည်တဲ့ရုပ်ပုဂ္ဂိုလ်ကဉာဏ်ပညာမရှိဘူးတဲ့အဲ့ဒီပုဂ္ဂိုလ်တွေမှလည်းအဲ့ဒီမိမိမပြည့်စုံတဲ့အကြောင်း အချက်တွေကြောင့်ကြောက်လန့်ခြင်းတွေဖြစ်နိုင်ပါတယ်တဲ့ဘုရားအလောင်းသူမှာတော့သူကပြင်းခြင်းမရှိလုံးလောက်ဝိရလည်းကောင်းတယ်သတိလည်းထင်တယ်သတိလည်းကောင်းတယ်သမာဓိလည်းကောင်းတယ်ပညာလည်းကောင်းနေတယ်ဆိုတော့ဘာမှကြောက်စရာမရှိဘူးလို့စဉ်းစားတဲ့အခါကာလမှာကြောက်စရာတွေအကုန်လုံးပြောင်းနေပါတယ်တဲ့ဒေါကြီးတောင်ကြီးနေမယ်လို့ဘာမှကြောက်စရာမရှိဘူးဆိုတဲ့အကြောင်းကိုအဲ36ဌာနနဲ့သူစဉ်းစားပုံနဲ့ဟောပါတယ်အဲ့ဒါပြီးတော့ ကြောက်စရာတွေဟာဘယ်လိုဟာတွေနေမလဲတကယ်ကြောက်စရာဆိုတာရှိသလားမရှိသလားကြောက်စရာတွေငါရှာအောင်ပါပဲလို့ဆိုကြောက်စရာတွေသူရှာခဲ့ဘူးပါလေတဲ့ဒီလာပြင်းနေတော့လာွယ်နေတော့14ရက်နေတော့15ရက်နေတော့လာသားရှိရလာသားရှိရနေတော့ဒီလိုသတင်းတွေနေထူးနေညကြီးတွေဆိုတာရှိပါလေတဲ့ကိုတော့ကလည်းသာသနာ့ဘာမှလည်းဒီဟာနေအထူးတွေပဲကွာ

နာကအရှင်ကြီးတွေရှိတယ်ဆိုပြီးဒီမှာပဲနတ်တွေပါတွေသွားပြီးတော့တင်ညာကျူးကြနေအောင်ပဲဒီသိပ္ပံကြီးတွေကြရင်ရိုးသေးလို့ရတယ်ခိုင်းနေပါလိမ့်မခုတ်ဘူးနော်တဲလည်းမသွားဘူးဘူးနော်ဒီနာမရိုးမသေးမလို့အောင်ဖဏတ်ပေါ်မစည်းရဘူးနော်မကြောက်ကြောက်ရတယ်လို့ဆိုအဲဒီမှာအရှင်ကြီးရှိတယ်ဆိုပြီးတော့ငငယ်တွေကနေပြီးတော့လူကြီးတွေကပြောထားတော့ကလေးတွေကတကယ်ငငယ်တွေကကြောက်လာတော့ကြီးတော့လည်းကြောက်ရတာပဲသူကဒီလိုဖြစ်နေတာအဲဒီလိုပဲရှိတယ်ကြတိုင်းကြတိုင်းဒီလိုရှိကြမှာပါပဲအဲအဲ ဘုရားမပွင့်ငင်ကဆိုတော့သာပြီးတော့ရှိတာပေါ့အခုဘုရားပွင့်ပြီးတော့တော့ဘုရားဘာသာနိုင်ငံတောင်မှဒီလိုဟာတွေရှိနေတာပဲအများကြီးပဲရှိနေတာပဲဒီနတ်ဒီပါတွေထားတဲ့ဒီလိုဒီလင်းရပြည်တွေရှိနေတာအဲဒီလိုနေရာဌာနတွေရှိတယ်ဒီလိုနေရာဌာနတွေမှာအဲဒီနေရုနေညတွေဆိုလို့ရှိရင်တဲ့ဟိုခေတ်ခါတုန်းကလည်းနတ်နတ်တွေပူဇော်ကြတာကိုနတ်တွေဆိုဟိုတုန်းကတော့ဘုရားအနေနဲ့ပူဇော်ကြတာပဲဒါတွေ ဒါတွေပူဇော်ပါတာလို့ရှိရင်လောကတွေနဲ့ကျိုးရှိတယ်။နောက်သံဃာလည်းကျိုးရှိတယ်လို့သူတို့ရွေးချက်တွေရှိမှာပါပဲ။အဲရစ်ပူဇော်ကြတာတွေဆိုတော့ဒါတွေပဲ။အဲသဝေတောက်ဖွယ်တွေအဲသတ္တဝါတွေပတ်ဖြတ်ပြီးတော့လည်းပူဇော်ကြတာပဲအသားတွေပါတွေအရိယာအသားတွေအသွေးတွေကြောက်စရာပဲတဲ့ဒီလိုနေရာတွေဟာညမပြောနဲ့နေ့ခါကာလတောင်မှဒီနေရာသွားကြည့်ဘူးလားတော့ကြောက်စရာကောင်းတယ်လို့ပြောတယ်ကွာ။စားစားစရာတောက်စရာတွေဒီခါတွေသူ့တန်နေရဲရဲနဲ့ဒီခါတွေသူ ပြီးတော့လည်းရှင်ကြီးတွေဘာတွေနေတဲ့နေရာနာကြီးတွေဘာတွေတကူကြီးတဲ့ပုံကိုယ်တွေနေတဲ့နေရာဆိုတော့သစ်ပင်ကြီးတွေဘာတွေနဲ့အုပ်ပြီးတော့ွားပြီးတော့ကြည့်ဖို့ရကိုနေ့တောင်မှအနံကြောက်ဆရာကောင်းတဲ့နေရာတွေရှိတယ်။အဲဒီလိုနေရာတွေကိုဘုရားလုံးကသွားပြီးစုံစမ်းတာကိုဒီမှာကြောက်ဆရာတွေကဘာများရှိမလဲ။ဘယ်လိုဘေးတွေနဲ့တွေ့ဦးမလဲဆိုတော့တွေ့ကျင်တာကိုဘေးဆရာတာဟုတ်သူဘေးဆရာကြီး။ဆရာကြီးရဲ့တဲ့ခါတဲ့ ပညာချောက်ရင်မြင်ချောက်ပြီးတော့နေညတခါတည်းတညလုံးဘာများဘေးများပေါ်လာအောင်မလဲကြောက်ပြန်များဘာများလာအောင်မလဲဘာမှတော့မလာဘူးလေလို့လူရင်းတော့ဘုရားအလောင်းနဲ့ဘုရားအလောင်းမှုနဲ့တူတယ်တကယ်ပုဂ္ဂိုလ်ဆိုရင်၆ချင်းနဲ့၆လိမ့်မယ်နဲ့တူတယ်သူကဘုရားအလောင်းကသူကတကိုးကြည့်နေတာကိုဘုရားအလောင်းတာမဟုတ်ဘူးခုကာလလည်းပဲချိုးပုဂ္ဂိုလ်တွေတစ်စီကမချောက်ဘူးချိုးပုဂ္ဂိုလ်တွေကတစ်စီခဏခဏချောက်ချိုးပုဂ္ဂိုလ်တွေကမချောက်ဘူး အဲဒါစိတ်မချောင်းနိုင်တဲ့ပုဂ္ဂိုလ်ချောင်းနိုင်တဲ့ပုဂ္ဂိုလ်လည်းရှိပုံတော့ပေါ်တယ်သူကအဲဘာမှမတွေ့ပါဘူးတဲ့တခါတည်းဟာဒီပါကောင်တွေကြီးလာတယ်တကောကောကောကောနဲ့တန်တွေကြားလာတော့ဩဒါကြောက်ကြဆိုတော့ဒါများဖြစ်မလားမသိဘူးဆိုပြီးတော့စိတ်ထဲမှာပေါ်လာတယ်ပေါ်လာတော့အဲ့ဒါ သွားနေရင်ဆိုရင်သွားနေတာပါပဲတဲ့ဒီဥစ္စာရပ်ပြီးတော့ကြောက်စရာပဲဆိုပြီးတော့စိတ်ကခြေလမ်းပြက်မသွားပါဘူးတဲ့ခြေလမ်းမပြက်စီရဘူးတခါသွားရင်သွားနေတာရရင်လည်းရနေတာပဲထိုင်ရင်လည်းထိုင်နေတာပဲတခါတည်းအရိယာဘုံမပြက်စီရဘူးအဲ့ဒါဘာလဲဆိုတာသုံးစားစဉ်းစားကြည့်တယ်စဉ်းစားကြည့်တော့ဟောတော့ကြတော့အနိပါရောက်တဲ့အခါကျဟာသမင်းပဲဒါကကြီးတယ်ဒါကနွားပဲဒါဘာပဲဆိုတာအနိပါကျတော့ပြန်တွေ့ရတော့ ဒါပါပဲအကြောက်ကြဆိုတာဒါမဟုတ်ဘူးဆိုတော့သိရတယ်တခါတခါဒီကိုင်းလေးတွေဟာလေးတွေကျိုးကြတာရှိသေးတဲ့ချိုးချောက်နဲ့အဲကြတာဆက်ရွက်တွေပါလေကြတာပြုတာရှိသေးတဲ့ဒါကြောက်စရာလေလားလို့အောင်းမိပြီးတော့ကြည့်လိုက်တော့ဘာမှဟုတ်ပါဘူးတဲ့တောင်းလေးပါလေငှက်ကလေးကြီးပဲတဲ့ဒီဥစ္စာဘာမှကြောက်စရာမရှိပါဘူးတဲ့တခါတခါကိုဒီကိုင်းတွေပါလေလှုပ်လှက်ပြီးတခါလာသွားတာရှိသေးတဲ့လေတိုင်းလိုပါပဲတဲ့ဒီဥစ္စာဘာမှတော့မဟုတ်ဘူးတဲ့ဒီဥစ္စာအကုန်လုံး အဲ့ဒါတွေသူစုံစမ်းခဲ့တဲ့အကြောင်းတွေပြောတယ်အဲ့ဒါမျိုးဆရာလောင်းတော်လားသောသောပိုင်းကဖြစ်ပါလိမ့်မယ်အဲဒီကနောက်တော့ဥရဝေလာတော်ရောက်ဥရဝေလာတော်ရောက်တဲ့အခါကာလကျတော့တော်ကလည်းသာသာရာရာရှိသေးတယ်အဲမြစ်ကလည်းပဲရေမှဆင်းစင်ကြဲတဲ့မြစ်ရေတွေကလည်းပဲစီးဆင်းနေတာသူတွေ့ရတယ်အဲ့တော့

သောသဝင်တဲ့တွေကိုချုပ်ပြီးတော့ကျင့်တာလည်းပဲရှိပါတယ်သောသဝင်တဲ့တွေဘယ်ကမှမထွက်ရအောင်လိုလဲကျင့်ခဲ့တယ်။နောက်သာရတွေတစ်ဖြည်းဖြည်းဖြတ်ဖြတ်ဖြတ်ဖြတ်ပြီးတော့လျှော့လျှော့ပြီးတော့ပဲပြုတ်ရည်လက်တကောလောက်ထအောင်ပဲပြုတ်ရည်လက်တကောလောက်ဆိုတော့ဒီလိုတကောဆိုတော့ဒါနှစ်သုံးသုံးသုံးလောက်ရှိရင်ရှိမှာပေါ့ဒါပဲအဲ့ဒါလောက်အဲ့ဒါလောက်ပဲဒီနေ့ဒီနေ့ဆိုရင်ဒီလောက်ပဲသုံးဆောင်ပြီးတကလားအသာရတွေဖြတ်ပြီးတကလားလည်းသူကျင့်ခဲ့6နှစ်ကြာလာပါ ဒုက္ခစီရထောင်းနေခြင်းလဲဆိုတာပဲအဲ့ဒါကိုခြင်းနာရင်သိခြင်းကင်းတဲ့တရားတွေ့မလားလို့ကျင့်တာပဲသို့တော်လည်းအဲ့ဒါကတော့တွေ့တဲ့တရားတော့မဟုတ်ဘူးအဲအကြောင်းနဲ့တည်းနဲ့ကျင့်တဲ့ခါကာလကျတော့သူအမနာပင်ပန်းဘယ်လောက်ပင်ပန်းလဲဆိုရင်ဖြင့်ဘိုက်ကနေစမ်းလို့ရှိရင်ကြိုးရိုးတွေ့ရတာပဲကြိုးရိုးကနေစမ်းရင်ဘိုက်ကိုတွေ့ရတာပဲလို့ဆိုတာလားဘာလို့အယုတ်ကြီးတွေလောက်တာလဲဟိုမှာသုဒ္ဓဆရာကျင့်တဲ့ယုတ်ကြီးတွေ

ပီတိပါမိုးစာဖြစ်เสียပါပဲသူကတို့အလွယ်တကူပဲလို့တည်းတည်းဘုရားမြတ်စွာဘုရားကိုယ်တိုင်ကြာမိပြီးတော့ထားတဲ့တရားတွေတရားတွေလွယ်လွယ်ကူကူနဲ့တို့ကျင့်ရတာသူများချက်ပြုတ်ပြီးတော့ခူးပြီးတော့ပကာများတဲ့ထည့်ပြီးတဲ့သမင်းကိုကောက်စားသစ္စာသာလေးပဲလွယ်လွယ်ကူကူပဲအဲတော့အားရစရာအတက်စရာတွေမှန်ရှိပါတယ်အဲဒီကနေပြီးတော့6နှစ်တည်းနဲ့ကျင့်လို့ဘာမှမဖြစ်တော့မှ ဒါချင်းကိုပင်မယုံရှိတာပဲငါလိုရှိတဲ့ဦးချင်းသာချင်းသိချင်းကင်းတဲ့တရားလည်းမတွေ့ရဘူးဒီနည်းအားတော့ဖြင့်อืมဒီတရားရနိုင်တဲ့နည်းမဟုတ်သေးဘူးထင်တယ်ငယ်ငယ်ရွယ်ရွယ်တုန်းကသူရောဒနာမင်းကြီးသူငယ်ငယ်တုန်းကကလေးရွယ်တုန်းကပေါ့လေသူရောဒနာမင်းကြီးကလေတော်မင်္ဂလာလုပ်တော်အဲဒီခါတုန်းကသိညင်ဒီလေတော်မင်္ဂလာအခမ်းအနားမှာသူ့အဆောင်ကျောက်တွေဘာတွေကလည်း အကုန်လုံးအထင်းတော်တွေကလည်းပဲသွားပြီးတော့ကြည့်ကြတော့သူတယောက်တည်းရှိနေတဲ့အခါမှာအဲဒီကရကာအတွင်းသူတယောက်တည်းရှိပြီးတော့နေတော့အဲဒီမှာထိုင်ပြီးတော့အာနာပါနသတ္တဝင်တဲ့ကိုနှလုံးသွင်းလို့သမာဓိရဇာရခဲ့ဘူးတော့အဲ့ဒါလေးပြန်ပြီးတော့တတိယအဲ့ဒီဟာလေးတော့ကောင်းတာပဲတဲ့ဒါလေးဒါလေးရချင်းဒီဦးရင်သာချင်းသိချင်းကင်းတဲ့တရားကိုရောက်ရအောင်အကြောင်းဖြစ်တဲ့အကျဉ်းလားဖြစ်လိမ့်မယ်လို့ ယူဆပြီးတော့အဲဒီကျင်လာကျင့်မှုရသူစဉ်းစားစဉ်းစားတော့တခါတည်းအစာအရမရှိတော့ဘူးအမှန်တရားရှိနေနေတဲ့အချိန်မှာတော့အားထုတ်လို့မဖြစ်ဘူးဒါတော့သာရပြန်စားမှာပဲဆိုပြီးတော့သာရဖြည်းဖြည်းပြန်စားသာရတဖြည်းဖြည်းပြန်စားတော့ပြစွဲကင်ငါးဦးဆိုတာအကျုံးဝူကျုငယ်ပြုနေကြတာဝူကျုငယ်ပြုနေရနေပြီးသူတို့ကစိတ်ကျသွားတယ်ဟေ့ဒုစရာနေရာမကြဘူးလေအဲ့ဒါလည်း အစာကတော့အစာမစားဘဲနဲ့ကျင့်နေတာလေကူအစာစားတော့တရားထွက်ပြီးกว่าတယ်ဘာမှလည်းမဖြစ်ဘူးတဲ့သူကအစာတော့တို့သူတရားရမလို့ဝီယိုးငယ်တွေပြုနေတယ်အခုသူကအစာတွေစားကြတဲ့ကသူတရားထွက်ပြီးတဲ့သူကအစာမစားဘဲနဲ့နေရင်းနေရင်းနဲ့တခါလေတရားတွေတွေးရလာတယ်ပဲသူအောင်းမိတာကိုအစာစားလိုက်လို့ရှင်ဖြင့်တရားကပြက်သွားတာကိုသူတို့သူတို့အမြင်ကဒီလိုဖြစ်နေတာဟိုခေတ်တုန်းကအခုလည်းပဲဒီလိုတော့ရှိတယ်ဟိုမှာဂျင်းဂျင်းယူဝါဒတွေကဒီလိုလိုပါပဲခုလည်း

တပြေးပြေးအာဟာရနဲ့ဖြည့်တင်းလို့မကြခင်ပဲအရွယ်ကလည်းပဲအဲ29နှစ်ကနေပြီး6နှစ်ဆိုတော့35နှစ်ကြီးတာကိုငယ်ငယ်သေးတာပဲဒါတော့ဘုရားလောင်းဆိုတော့လည်းပဲဒီအစရရုပ်ကလည်းရုပ်ကောင်းဆိုတော့မကြခင်ပဲပြန်ပြီးပဂိတိုင်းအသားရည်ပြန်ပြီးပြန်ပြီးအားရှိတာဒါတော့မှအားရှိတဲ့အခါကျမှဇလုံးသွင်းအားထုတ်တော်ကိုဇန်တရားတွေရအဲဒီကနေပြီးနောက်ဆုံးတစ်နေ့ကျတော့ဘောရိပင်အောင်ယရနာပလင်ပေါ်မှာ သေဝပုဂ္ဂိုလ်ထိုင်နေပြီးတရားနှလုံးသွင်းအားထုတ်လိုက်တော့ဈေးဥစွာပုဝေနိဝါဒညာဆိုရတာပုဝေနိဝါဒနောက်သကောင်းရမှာဒေဝစကုဟောလားဒေဝစကုဆိုကြတော့ဒီနေ့ဒေဝစကုတော့တခါပြန်ပြောအောင်ပါအဲနင်းအကြီးရန်ကြတော့ပရိသတ်သမုပ္ပါနှလုံးသွင်းပြီးတော့ ခန္ဓာ၅ပါးတော့ရဲ့ဖြစ်ပြက်ကိုရှုဆိုတာအခုခန္ဓာ၅ပါးရှုတာမျိုးပါပဲကိုယ်တဏ္ဍာကရှိတဲ့ခန္ဓာ၅ပါးရှုတယ်ဘုရားလောင်းမှာတော့ကိုယ်တဏ္ဍာနဲ့မကဘူးပေါ့လေအလုံးတစ်လောကလုံးအကုန်လုံးပဲရှုပါဘုရားဆိုတော့သူဒီသာဝကတွေတာမန်ပုဂ္ဂိုလ်တွေကတော့ကိုယ်တဏ္ဍာကတရားလေးတော့သတိတွေသာရှုနေလည်းပဲပြည့်ပြည့်စုံသွားတာပါပဲအဲဘုရားလောင်းဆိုတာကတော့အကျွင်းမဲ့အခါတဲ့အကျေရှုရတာကိုဒါမဲ့အချိန်ကာလကတော့မကြဘူးသာဟိုမနေ့ပိုင်းလေးတွေမဲ့မနေ့လင်းအားကြီးကြံလေးတွေမနေ့မလင်းခင်

အရှင်တို့တော့အရှင်တို့တော့ပထမကတောထွက်စဉ်ခါကာလတုန်းကအရှင်အာနန္ဒာတို့နဲ့မင်းသား6ယောက်သူတောထွက်လာကြတာကိုရှင်တေဝရလည်းပါတယ်မင်းသား6ယောက်တောထွက်လာကြတယ်ရှင်နုရုဒ္ဒရှင်ပတ္တိယရှင်အာနန္ဒာ င်ကိမိလအဲရှင်နန္ဒီရတယ်မှာလို့အဲ့ဒါတွေတော့ထွက်လာကြတယ်တော်တော်လာပြီးတော့ပထမနှစ်အတွင်းမှာပဲရှင်တို့ရာဟာဒိဗစကုပညာရတယ်လို့ဒါကတာများမှာပြထားပါတယ်အဲဒီနှစ်ကဘယ်နှစ်လောက်ဖြစ်မလဲဆိုလို့ရှိ

အဲဒီလိုတားပြီးတော့ပြောနေတာကြားတော့မှပဲရှင်တို့တော်ကထပြီးတော့ကြည့်ရဟာဘာဘာတောဆုံးမှာဘာများပြောနေပါလဲလို့ထကြည့်တော့မှဆရာမပြီးတော့မှဟာတောဆောင်ဒီဥစ္စာတခြားပုဂ္ဂိုလ်မဟုတ်ဘူးတို့ဆရာပဲဒါမြတ်စွာဘုရားဆိုတာပဲဆိုတော့မှမြတ်စွာဘုရားကိုပြင်ကြောပါပြကြောပါပြဆိုပြီးသင်ပြီးတော့ ဇင်နာနီရတော့ရှင်ကိမိလာတို့လည်းပဲခေါ်မြတ်စွာဘုရားကြွလာပြီဆိုတော့လည်းကိုကိုနေတဲ့နေရာလေးတွေထွက်လာပြီးတော့ဝယူငယ်တွေပြုကြပါလေစီစီပေးကြနေရာကင်းပေးကြအဲထိုင်ပြီးတော့သတင်းသုံးမိတဲ့ခါကလာကြတော့မြတ်စွာဘုရားအမေနုတော်တို့တဲ့သင်တို့ဒီမဏိယလာဟာကျမ်းကျမ်းမှာမချမ်းသာသာရှိကြရဲ့လားနေသားတိုင်းသာရှိကြရဲ့လားပြိတ္တနာစကားပြောကျမ်းကျမ်းမှာချမ်းသာသာရှိကြတဲ့အကြောင်းပြောတယ်

မှန်ပါဗျာတဲ့တကြီးတို့ညီညွတ်နေတာတော့ချင်းဧကအဖြစ်ပါပဲအမှန်ကိုကောင်းပါပဲညီညွတ်နေတာဘယ်ပုံဘယ်ပုံညီညွတ်နေကြသလဲလို့မေးတော့ဟာဒီလိုညီညွတ်နေတာကတော့ဗျာဒီလိုပါလေဒီတော့စိတ်ထဲမှာဒီလိုအောင်းမိတယ်မနဲ့အောင်းမိတော့ဆိုတော့လာဘဝတ္တတို့အမတရတော်တာပဲအမှန်ကန်ကောင်းတာပဲ သို့သုံးပါးမြန်မာညီညီတို့နေရတယ်ဒါတော့ကိုယ်ကိုယ်စိတ်ကိုယ်အလိုကိုဖယ်ထားပြီးတော့ကြံတဲ့ပုဂ္ဂိုလ်နှစ်ပါးရဲ့စိတ်အလိုအတိုင်းပဲလိုက်ပြီးဒီကလာပြုလို့ဆောင်ရမယ်လို့လိုလည်းနှလုံးသွင်းထားပါတယ်မျက်မှောက်မာရောမျက်ွယ်မာရောမေတ္တာကာယကမေတ္တာဝစီကမေတ္တာမနောကနဲ့လည်းဆောင်ရွက်ကြပါတယ် ဇင်တို့ကလည်းပဲတင်းပုဂ္ဂိုလ်နှစ်ပါးမျက်မှောက်မှာမျက်ွယ်မှာရောဒီမေတ္တာစိတ်နဲ့ကိုယ်ဖြင့်ဆောင်ရွက်ပေးနေတာတွေဆောင်ရွက်ပေးနှုတ်ဖြင့်ပြောပြန်လည်းပဲမေတ္တာစိတ်နဲ့ပေါ့လေစိတ်မချမ်းသာမဲ့ဥစ္စာတွေနာမချမ်းသာမဲ့ဥစ္စာတွေဘာမှမပြောဘူးကောင်းနေပဲပြောစိတ်ကူးအချင်းလည်းပဲကျမ်းမာပါစေချမ်းသာပါစေအဲမေတ္တာစိတ်နဲ့တခါလဲထားမျက်မှောက်မျက်ွယ်ရောပဲမေတ္တာကာယမေတ္တာဝစီကမေတ္တာမလောဘနဲ့ပွားနေပါလေဒါတော့ မိမိစိတ်ကိုမိမိလိုကိုဖယ်ထားပြီးတော့တခြားပုဂ္ဂိုလ်စိတ်လိုတိုင်းလိုက်ပြီးတော့ဆောင်ရွက်မယ်လို့ဒီလိုလည်းနှလုံးသွင်းထားပါတယ်ကိုကသင်္ကန်းကျော်စရာရှိနေတဲ့ဟိုကိုတော်ကသူသူသင်္ကန်းချုပ်စရာရှိနေတယ်ဆိုရင်ကိုယ့်လိုကိုဖယ်ထားအောင်ပေါ့လေအဲသူ့လိုကိုပဲရင်လုံးပဲဒီလိုသိထားပါတယ်အဲအရေးကြီးတယ်လူနေတဲ့ပုဂ္ဂိုလ်တွေမအားလုံးပဲသစိမ့်တရားသာပုဂ္ဂိုလ်တွေစုပြီးတော့နေရင်ဒါအရေးကြီးတာပေါ့လေသစိမ့်မဟုတ်လည်းပဲကိုယ့် သွေးသားရင်ဆိုလဲအဲ့ဒီလိုပဲအဲ့ဒီလိုသိထားနိုင်မှုအရေးကြီးတယ်ဒိန်ထဲမှာ2ယောက်ပဲရှိရှိ3ယောက်ပဲရှိရှိ4ယောက်5ယောက်ပဲရှိရှိပေါ့လေအဲ့ဒါကိုယ်စိတ်ကိုယ်အလိုကိုဖယ်ထားပြီးတော့သတော်ဘာစိတ်အလိုအတိုင်းတို့လိုက်ပြီးတော့ဆောင်ရမယ်ချမ်းသာပါစေဆိုတဲ့မေတ္တာစိတ်နဲ့ကိုယ်အတူနေတဲ့ပုဂ္ဂိုလ်ချမ်းသာပါစေဆိုတဲ့မေတ္တာစိတ်နဲ့ကိုယ်ကိုအားရှိတဲ့ညအစွမ်းရှိတဲ့ညတခါတည်း ကာယကံနဲ့လည်းဆောင်ရွက်ပြီးတော့ပြင်မယ်မျက်မှောက်လည်းပဲဆောင်ရွက်မယ်မျက်ကွယ်သူမသိတဲ့ခါလည်းပဲအကျိုးရှိတဲ့အကြောင်းတွေဆောင်ရွက်မယ်ဒီလိုလုံးဝရမှာပါအဲနှုတ်ဝစီကံအားဖြင့်လည်းပဲမျက်မှောက်လည်းပဲကောင်းရကောင်းရချမ်းသာချမ်းသာကြောင့်စကားကိုသာပြောမယ်နားမချမ်းသာတဲ့စကားမပြောဘူးမျက်ကွယ်မှာလည်းပဲအကျိုးမဲ့စကားကိုမပြောဘူးအဲသိနှလုံးအားဖြင့်လည်းပဲချမ်းသာချမ်းသာကြောင်းကိုသာလည်းနှလုံးသွင်းမယ်ချမ်းသာပါစေသိမြတ်ထားမယ်မေတ္တာကာယမေတ္တာစေမေတ္တာမနောပါ အဲဒီလိုထားဖို့အရေးကြီးပါတယ်ဗျဒါကတရားထုတ်တဲ့ပုဂ္ဂိုလ်သာမဟုတ်တရားထုတ်တဲ့ပုဂ္ဂိုလ်လည်းအသုံးကျတယ်အိမ်တိုင်းအိမ်တိုင်းအသုံးကျတယ်ကျောင်းတိုင်းကျောင်းတိုင်းအသုံးကျတယ်ရတိုင်းရတိုင်းအသုံးကျတယ်မြို့တိုင်းမြို့တိုင်းနိုင်ငံတိုင်းနိုင်ငံတိုင်းအသုံးကျပဲမှာပြီးအကုန်လုံးအသုံးကျတယ်အကုန်လုံးစုနေရတဲ့နေရာဆိုရင်အကုန်လုံးအသုံးကျတယ်တယောက်တည်းနေရင်တော့ကိစ္စမရှိဘူးပေါ့လေနေရောက်နေရင်ကိုအဲ့ဒီလိုသိထားမှပြင်ပါလို့ဒီဘုရားကလည်းပဲ တခြားပုဂ္ဂိုလ်တဲ့မေတ္တာကာယကမေတ္တာဝစီကနဲ့ဆောင်ရမယ်ဟိုပုဂ္ဂိုလ်ကလည်းပဲဒီပုဂ္ဂိုလ်တဲ့မေတ္တာကာယမေတ္တာဝစီကနဲ့ဆောင်ရမယ်ဆိုရင်လူလုံးတခါတည်းတူတူတခါတည်းအပါပေးပြီးတော့ကိုကအလျှော့ပေးပြီးတော့ဟိုဘက်တခြားဘက်ပုဂ္ဂိုလ်ကအပါပေးပြီးတော့ဆောင်ရွက်ပါမယ်ဆိုရင်အာမငင်းကုန်ကြမရှိဘူးဉာဏ်ပြည့်စရာလည်းမရှိဘူးညညူကြီးအမှန်အကောင်းဆုံးပဲကွာအဲဒီလိုနေရမှာနောက် အဲကိုယ်စိတ်ကိုယ်လိုကိုဖယ်ထားပြီးတော့တဲ့သူစိတ်သူ့လိုတွေလိုက်ပြီးတော့နေမယ်ဆိုတာဒါသိကောင်းတာလေဥစ္စာအဲကိုလိုကိုကြိုက်ရကိုကိုလိုရှိရကိုလိုရမယ်သူများတွေကိုဇိုအတင်းခိုင်းမယ်ဆိုတာတော်ကြကြံဖြစ်တာပဲညှင်းကုန်တယ်ဆိုတာဒါတွေကဒါတွေကညှင်းကုန်ကြတာကိုအခုအကြတိုင်းရတိုင်းအငင်းခုန်နေဖြစ်ကြတယ်ဆိုတာဟာသဘောကိုလဲကြတယ်ဆိုတာဒါပဲကိုယ့်ဘက်ကိုလူလိုပဲလားကိုကျိုးတွေကိုလူတဲ့အတွက်ကိုတစ်ဖက်ကမခံနိုင်တဲ့အခါကျတော့ဟောတာကြံပြကြတယ်ဒီလိုကြည့်တယ် အဲကိုကအရှုံးပေးပြီးတော့သူ့အလိုပဲလိုက်ပြီးတော့သူလှုပ်ရှင်တာလှုပ်ပါစေကိုလှုပ်ကမလှုပ်ရခြင်းနေပြီထားလိုက်အောင်အဲသူ့အလိုပဲသူကြရာကိုလိုက်ပြီးတော့ဆောင်ရွက်ပေးဦးမယ်ဆိုသိထားတယ်ဒါအကောင်းဆုံးပဲအဲဒါဘယ်နဲ့ဖြစ်နေလဲဆိုတော့ကျင်တို့ဓာတို့ကကိုယ်သာသုံးကိုကွဲနေတာပါဗျာတဲ့ဒီလိုတော့စိတ်ကတစိတ်တည်းဖြစ်နေတယ်မပြောဘူးစိတ်ကအကုန်လုံးပဲဟိုပုဂ္ဂိုလ်ကလည်းဒီစိတ်ပဲဒီပုဂ္ဂိုလ်ကလည်းဒီစိတ်ဒီလိုဖြစ်နေတာပေါ့ကိုယ်ကတော့သုံးခုပေါင်းလို့မဖြစ်ဘူးတဲ့စိတ်ကတော့တစိတ်တည်းတစ်မျိုးတည်းပဲတူးနေတယ်တဲ့လို့ တဘာကနေပြီးကဲဒီကနေ့မလုပ်ကြသောဆိုရင်အဲ့ဒါသိမပုဂ္ဂိုလ်တွေလည်းမလုပ်ကြသောတခါတည်းညီညွတ်ပဲအာရှင်ပြဘာလို့ဆက်ကြည့်တယ်ဒီတော့အရင်ရေးကြည့်တဲ့ကိစ္စတစ်ခုရှိရင်ဘာရှိတယ်ဆိုရင်အဲ့ဒါကွဲတာကိုသူကဒီလိုကမလုပ်ရဘူးတဲ့ဒီလိုမရှိပါဘူးတဲ့သူကတဘာကခဏတပြီးတော့သင်္ကန်းဖြင့်ကြော်ခြင်းတဲ့ဘုရားဆိုကဲအကုန်လုံးဝိုင်းပြီးတကလားကျော်ဟောခါတဲ့ခါတဲ့ပူကခါတယ်ကျော်တဲ့ပုဂ္ဂိုလ်ကကျော်ပေါ်တယ်အဲလှမ်းတဲ့ပုဂ္ဂိုလ်ကလှမ်းလုပ်ကြတယ်အကုန်လုံးဝိုင်းလုပ်ကြတယ်ညစ်ညွတ်တယ်ပဲနနာကောင်းတယ်အဲ့ဒီနည်းက အများစုနေတဲ့နေရာမှာသိပြီးတော့ရေးကြည့်ပါတယ်ဒီလိုတပည့်တော်တို့သုံးပါညီညွတ်နေပါတယ်ဆိုတဲ့အကြောင်းပြောတော့မြတ်စွာဘုရားပါဠိခေါ်တော်မူတယ်။ဟွန်းပါဠိခေါ်ကြတယ်တဲကောင်းတယ်။အခုကမ္မဋ္ဌာန်းကျောင်းဆိုတာရေးကြည့်တယ်။ကမ္မဋ္ဌာန်းကျောင်းတရားထုတ်တဲ့ပုဂ္ဂိုလ်မှာဝင်မညီညွတ်လို့ရှိရင်တရားထုတ်တဲ့ပုဂ္ဂိုလ်နှောက်ရှက်သိချတာမှာတရားထုတ်တဲ့ပုဂ္ဂိုလ်ကစိတ်ကောင်းနှလုံးကောင်းနဲ့အာထုံမလို့လာတာဒီမှာကိုယ်သဘောမကျတာတဲ့တွေ့တယ်ဟောစီမချမ်းသာတွေရှိနေပြီးပါရောပဲဒါလည်းအဲဒီတော့ တရားထုတ်မဲ့လာတဲ့ပုဂ္ဂိုလ်တွေယောဂီအဟောင်းတွေဆိုရင်သူအခွင့်ရေးပေးရအသေးအသေးချင်းကလည်းပဲကိုယ်လိုကြီးတဲ့မကြည့်ပဲနဲ့သူများလိုတွေလိုက်ပြီးဒီကလာပေါ်တယ်ဒါပါတယ်အခွင့်ရေးပေးပြီးတော့နေထိုင်သွားကြလို့ရှိရင်ဖြစ်ရင်အမှန်ကောင်းပါလေကျိုးသိညာပါလေနောက်တရားမြတ်စွာဘုရားမေးကြတယ်မနုရာတို့တဲ့မင်းတို့မမေ့မလျော့များ ကျိုးကျိုးစားစားများအားထုတ်ကြပါရဲ့လားမေးရတာအားထုတ်ပါဗျာတဲ့ဒီတော့မေးမလျော့ပါဘူးတဲ့ဒါလည်းအားထုတ်နေဘယ်လိုမမေးမလျော့အားထုတ်ကြလဲဒီတော့တို့ဗျာတဲ့မနေ့ဒီတော့ဆုံးခံသွားရောကိုယ့်အကူပဲရတာပါပဲဆုံးခံရင်ကျသူကသူကိုယ်သွားပြီးတော့ကြားလာတဲ့ပုဂ္ဂိုလ်ရင်ရောက်တဲ့ပုဂ္ဂိုလ်ကကြားတယ်ဒီမှာတမြက်တွေပါလေလှဲတယ်မှိုက်လဲနေရာခင်းအဲရေတွေပါလေဒီမှာထက်ရေတွေပါလေတဲထားသုံးစားဖို့နေရာပေါ့လေမြင်တာ ပြင်ပြီးတော့ပြီးလို့ရှိရင်ကိုယ့်အကိုယ်ဒီမှာဆွန်းစားတာပဲဆွန်းစားကဏီကဲဆွန်းမများနေပိုးနေသေးလို့ရှိရင်ဖြင့်အဲဟိုဆွန်းဖို့ထဲစရာဇလုံးကြီးပေါ်လေဒီတုန်းကတော့ညီကွက်ဖြစ်ခြင်းဖြစ်မှာပေါ့သူကအင်းလုံးကြီးဖြစ်ခြင်းဖြစ်မှာအဲ့ဒီဘဝကာရပါတိလို့ခေါ်တယ်ဆွန်းဖို့ထဲစရာဇလုံးကြီးအဲသုံးဖို့တဲ့ကြာစလုံးကြီးတဲ့ကိုက ကိုစားလောက်ရုံနဲ့ပိုသေးတယ်ဆိုလို့ရှိရင်အဲ့ဒါတွေစိုးစိုးကလည်းထဲတာလေဥဖြားကြပါလေကျွင်းကြံနေမဖြစ်အောင်စာကျင်စာညာဖြစ်တော့လည်းနေရမကြဥဖြားတာထဲတာပါလေနောက်ပုဂ္ဂိုလ်စာကျင်စာရအောင်လို့နောက်ပုဂ္ဂိုလ်ကဆုံးမရပဲနဲ့လာကျင်လာအောင်မှာဘူးအဲ့ဒါကူကများလို့ရှိရင်ဖြင့်အဲ့ဒီလိုပဲပူတာလေးတွေစိုးစိုးကလည်းထဲတာထဲတာပြီးတော့ကိုစားတော့ပြီးလို့ရှိရင်ကိုယ်သွေးကလေးကိုဆေးပြီးတော့သွားတာပါပဲတဲ့သူနောက်ပုဂ္ဂိုလ်ကဒုတိယပုဂ္ဂိုလ်လာတဲ့ဒုတိယပုဂ္ဂိုလ်လာတော့ဒီမှာ ပထမကယင်မိစင်မိသားဖြစ်တော့သူကတော့ဘာမှအလုပ်မလုပ်ရဘူးသူတော့ထိုင်ပြီးတော့သုံးစားရုံပဲဆုံးပိုသေးလို့ရှိရင်သူကလည်းပဲဟိုခွဲသုံးစလုံးအပူစလုံးနဲ့ထည့်ထားယူသေးတယ်တကယ်၍ကိုကမလောက်ဘူးသုံးရရတော့တာနေဟိုတည်းဟာယူပြီးတော့စားစားလိုက်သေးတာပဲတဲ့လားဟိုကယူစားပဲလောက်လို့ရှိရင်လည်းပိုလို့ရှိရင်လည်းဒီမှာစောစောကထည့်တာစားတော့ပြီးလို့ရှိရင်လည်းသူကပုဂ္ဂိုလ်ကလေးကိုဆေးပြီးတော့သွားတော့တာသူကအလုပ်နေတယ်သူအလေရောက်တဲ့ပုဂ္ဂိုလ်ကတော့ နောက်ဆုံးရောက်တဲ့ပုဂ္ဂိုလ်ကရောက်လာတယ်ရောက်လာတော့အရင်ရောက်တဲ့ပုဂ္ဂိုလ်နှစ်ပါးသွားပြီဟိုကပြီးတယ်တော့မှဟိုနေဖို့တိုင်းဖို့အသုံးဆောင်မြင်လာတဲ့သူကပြီးတော့နှစ်ပါးတော့သွားပြီငါနောက်ဆုံးမယ်အဲနောက်ဆုံးကြတဲ့ပုဂ္ဂိုလ်ကလည်းဆုံးပိုသေးလို့ရှင်သူကလည်းပဲဒီခွက်ပူတယ်ထည့်ထားသေးတာပဲဘာလို့လို့ဆိုရုပ်တရက်အချိန်နီးမှရောက်လာတဲ့ပုဂ္ဂိုလ်အာဂန္ဓုရှိရင်လည်းပဲပေးရအောင်အာဂန္ဓုမရှိလည်းပဲသိရင်ပုဂ္ဂိုလ်တွေသိလျော်တဲ့ပုဂ္ဂိုလ်လာလို့ရှိရင်လည်းပေးပုဂ္ဂိုလ်တွေ ဒီမှာသာလုံးတော်တုံရောက်လာလို့ရှိရင်လည်းပြေးဖို့ထည့်ထားတယ်ထည့်ထားပြီးတော့သူဆုံးစားအကယ်၍ကိုကဆုံးနေလို့ရှိရင်မလောက်လို့ရှိရင်လည်းဟိုတွေကယူပြီးတော့စားပေါ်တယ်စားတော့ပြီးတော့အကုန်လုံးစေးစေးကြောပြီးတော့နေရာတွေဘာတွေလဲအမှိုက်လဲပုံလေးပါလေးရှိလို့ရှင်လည်းအဲ့ဒါလေးလည်းသိရေဦးတွေဘာတွေလည်းသိမ့်ပေါ်တယ်သိမ့်ပြီးတော့အကယ်၍ဟိုဆုံးလုံးကပိုးနေတဲ့ဆုံးလုံးကဆုံးနေရှိနေသေးလို့ရှိရင်အဲ့ဒါတွေကိုပိုးမွှားတွေဘာတွေမရှိတဲ့နေရာ

ဆရာပုဂ္ဂိုလ်ခေါ်တဲ့အခါကျတော့အပန်ပြုတ်ပြီးတော့ခေါ်လိုက်ရင်ဟိုလူရင်းသားကတပါးနှစ်ပါးလုံးအပန်ကြတော့တော့အဲဒီဘို့လေအဲခေါင်းထောင်လာတဲ့အခါကျရင်တော့ဟိုကလက်ရိပ်ကြီးပြလိုက်လို့ရှိရင်ဟိုကိုယ်တော်ကထလိုက်တယ်လုတော့ရှိတယ်ဆိုပြီးတော့ဗဇက်ကမပြောလက်ရိပ်ပြပြီးတော့လိုက်တယ်အဲလာတော့ဟိုရောက်တော့ရေခါဝဲရဆိုလို့ချင်းအဲဒီမှာရေတခါလေရေအိုးမနိုင်လို့ရှိရင်အဲဒီဟိုတယောက်တစ်ဖက်စီပေါ်တယ်မရတာပေါ့ မစကားမပြောဘူးမပြီးတော့ဟိုထားမယ်နေရာကြထားထားပြီးတဲ့ခါကျတော့လေကိုယ်နေရာလေးကိုပြန်သွားပြီးဆက်ပြီးကြားထုတ်ကြတာပဲနာကောင်းတဲ့သူကတယောက်တယောက်စောင့်ရှောက်ဖို့ဆိုတာတမာရီမပြောင်းစောင့်ရှောက်ဖို့ဒါအရေးကြီးပါတယ်အဲဒါကမ္မထာကြောင့်မှတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုယ်အကြောင်းပြုပြီးတော့သူများတွေတမာရီမပြောင်းစောင့်ရှောက်ဖို့နာကောင်းတယ်သူကအဲဒီလိုအထုတ်ပါတယ်အတုံးနဲ့တုံးနဲ့စကားပြောလို့လုံးလုံးမပြောဘူးလားဆိုဒီလိုလည်းမဟုတ်ပါဘူးတဲ့9ရက်တည်း9ရက်တည်းတပည့်တော်တို့တရားဆွေးနွေးကြပါတယ် ငါးရက်တည်းငါးရက်တည်းဟောဟောပြတပါးကဟောလိုက်နှစ်ပါးကနာနောက်တစ်ပါးကဟောဒီပြည့်နှစ်ပါးကနာဒီလိုတရားဆွေးနွေးကြပါတယ်တဲ့ငါးရက်တည်းငါးရက်တည်းတရားဆွေးနွေးကြဒီလိုပဲဒီလိုတော့အားထုတ်နေပါတယ်မမြင်မဲ့လေမကြီးညိုကြကောင်းတယ်ဟုတ်လားအဲ့ဒါအခုတရားထုတ်ရတဲ့ပုံကိုယ်တွေလည်းပဲစဉ်းစားကြည့်လို့ရှိရင်လေအဲ့ဒါတွေနဲ့အကုန်လုံးမတူတော့လည်းပဲတို့ဒီလိုစဉ်းစားရောက်နေတာပဲသိကောင်းတဲ့ မြင့်မြတ်တဲ့စင်ကြယ်တဲ့အလုပ်တွေတို့အားထုတ်နေရတာပဲလို့အာရုံပြုလိုက်ရင်ဝန်သားကြမှာကောင်းပါလေအတက်ကြကောင်းဟောပြီးတော့အဲဒီတော့မှပုံကိုယ်တွေမှာဘယ်သူမှအထောက်ပံ့ကူညီမရှိဘူးခုအထောက်ပံ့ကူညီတွေရရပါပြီနဲ့ပြီးတော့အင်းတို့အားထုတ်ရတာအမှန်ချမ်းသာသေးတာပဲလို့နှလုံးသွင်းလိုက်ရင်ဝန်သားကြအမှန်ကောင်းပါလေအတက်ကြအမှန်ကောင်းတယ်ပေါ့อืมပြီးတော့သက်သာကြဆင်းပြီးရတယ် အနုရုဒ္ဓတို့တဲ့သင်တို့ဒီလိုမင်းမဲလေးအားထုတ်နေတော့တရားအထူးလေးများတွေ့ကြမြင်ကြပါရဲ့လားဗျာမေးတော့မေးတော့တွေ့ပါဗျာတရားထူးကဒီလိုတွေ့တွေ့ပြီမယ်လို့ဒီလိုပြရတယ်တွေ့တာကအယောင်လင်းတွေ့ဒီယောင်လင်းကလည်းမကြောက်ဘူးကြာတယ်ပျောက်သွားကြတယ်အဲ့ဒါဘာကြောင့်မှလည်းမသိဘူးကြာလားယောင်လင်းတွေပေါ်လာတယ်ပျောက်သွားတယ်ဒီလိုဖြစ်နေတယ် ပြောတယ်ဒါပထမပထမအကျင့်ပါပဲသူကပထမအကျင့်ပထမအကျင့်သူဒါဒီပါစက်ကိုပင်ရှင်မရသေးဘူးသူကရောင်လင်းလေးနည်းနည်းပေါ်ပါစီစကားသာရှိတာပဲဒီလိုဖြစ်နေတယ်တဲ့ပြီးတော့မြတ်စွာဘုရားညိုတာတဲ့ဒါဒီလိုဖြစ်တတ်တဲ့သဘောပါပဲဟိုတုန်းကလည်းပဲအခုကမ္မဋ္ဌာန်းဆရာကြီးအားပေးရတယ်လို့ပါပဲမြတ်စွာဘုရားအားပေးရတာအားပေးရတယ် အခုလည်းပဲဒီတရားယောဂီပုဂ္ဂိုလ်တွေအကျိုးမကြတော့ဟိုသိပြုနေလို့ရှိရင်စိတ်စနောက်တဲ့ရှိရလို့ရှိရင်မေးများပြီးဒီကလာဒီလိုဖြစ်တတ်တာလေးတွေပါလေပြောရတာကိုအားပေးရတယ်အဲမြတ်စွာဘုရားကဒီမှာအားပေးစကားပြောတယ်ဖြစ်မှာပေါ့တဲ့ဒါဖြစ်တတ်တဲ့သဘောပဲငါဘုရားကိုယ်တိုင်လည်းဒီလိုဖြစ်ခဲ့ဘူးတာပဲတဲ့ဘုရားမဖြစ်ခင်ကသောသောပိုင်းက

ဝိသေကိစ္စဖြစ်လာတာနဲ့ဟောအယောင်လင်းတွေကြောက်သွားတယ်မကြည့်ဘူးလေအင်းဟုတ်လားဒီယောင်လင်းလေးပေါ်လာဘာဖြစ်လို့ကြောက်သွားလဲဩငါသွားစဉ်းစားလို့ဘုမဝိသေကိစ္စဖြစ်တာကိုဒီဝိသေကိစ္စကြောင့်ဒီယောင်လင်းပေါ်တာပဲအယောင်လင်းကြောက်သွားတာလေဒါတော့ကဒီဝိသေကိစ္စနောက်မဖြစ်ရအောင်ငါဒါတွေကိုနှလုံးမသွင်းတော့ဘူးဆိုပြီးတော့ စိတ်ထဲဆုံးပြလိုက်တယ်နှလုံးမသွင်းမဲ့နဲ့ရောင်လေးလေးပေါ်လာပေါ်လာပြောက်သွားကြတယ်ဘာကြောင့်ပါလဲလို့စဉ်းစားပြီးတော့စိတ်ကနှလုံးမသွင်းမဲ့ကိုတဲ့ရောင်လင်းပေါ်လာတဲ့ဥစ္စာကိုပေါ်လာတော့ဟိုမှာတရားကနှလုံးမသွင်းမဲ့နဲ့လေးလူပြစ်ထားလိုက်တော့ပျောက်သွားကြတယ်တဲ့အင်းဒါလည်းမကောင်းသေးဘူးဆိုတော့နှလုံးနဲ့သွင်းတာမကြသွင်းမှဘယ်လိုသူအစဉ်လေးတွေကိုသူကသာတယ်ဝိသေကိစ္စပြလို့နှလုံးမသွင်းမနေ လုံးမသွင်းပဲနေတော့လည်းလုံးမသွင်းကြောင်လည်းပျောက်သွားသေးတာကိုရောင်လင်းကဒီလိုလည်းဖြစ်သေးတယ်သူကဟောနောက်အဲဒီလိုနှလုံးမသွင်းပဲနေရနောက်နှလုံးသွင်းမယ်လို့စိတ်ထဲမှာသောက်တည်ပြီးတကလားတခါအာထုံရင်ဌိနာမိတ်တာဆိုတဲ့စိတ်ထိုင်းမိုင်းမှုဖြစ်လာကြတယ်ဒါကြောင့်လည်းရောင်လင်းကပျောက်သွားတယ်ဌိနာမိတ်တာစိတ်ထိုင်းမိုင်းမှုဖြစ်လာတယ်ဒီလိုလည်းပျောက်သွားတာရှိတာပဲတဲ့သူက၁၁ခုရှိတယ်သူက ပြီးတော့အဲဌိနမိတ်တာမရှိအောင်လို့နှလုံးသွင်းတဲ့အခါကာလမှာကိုတောင်းတမှုတွေလည်းပဲရှိတာပဲတဲ့အဲဒီကိုတောင်းတမှုဒီချင်းကြောင့်လည်းပဲဒီယုံနှင်းကကြောက်သွားတယ်အဲဒီကိုတောင်းတမှုမရှိအောင်လို့တခါနှလုံးသွင်းကြတဲ့အခါကာလကျတော့အဲဒီကိုတောင်းတမှုတွေအဲဒီကိုဌိနမိတ်တာမရှိအောင်လို့အာယုံကိုစူးစိုက်ပြီးနှလုံးသွင်းတဲ့အခါကာလမှာ ရောင်လင်းထဲမှာသူကရောင်လင်းနေမှာဘူးတော့ဘယ်င်းပေါ်လာတာပုံသဏ္ဍာန်ထေရတွေပေါ်လာတာပေါ့ပေါ်လာတော့အဲ့ဒီမှာကြောက်เสียလန့်เสียတွေပေါ်လာတယ်ကြောက်เสียလန့်เสียတွေသွားပြီးဒီကရာမြင်တဲ့ခါကလာကျတော့ပြုံးနေဆိုရင်အဲမြင်ချင်းဆိုတော့ဘွားကနေဆိုတော့ဒီမှာလန့်တဲ့သဘောဖြစ်တာပေါ့လေဘူမာငကားကြီးတွေပါတွေသွားတွေ့တယ်တဲ့ဘလူကြီးတွေသွားတွေ့တယ်တဲ့ပြုံးနေဆိုဘွားကနေသွားတွေ့လိုက်တော့အဲဒီမှာပြုံးနေအဲလန့်တဲ့သဘောသွားပြီးတော့ဖြစ်သွားတယ်တဲ့ အဲဒီလိုဖြစ်ချင်းကြောင့်လည်းအယောင်လေးနဲ့ကြောက်ပြီးတော့သွားတယ်ဒါကတော့ဟုတ်မှာပဲဘုန်းကြီးကငယ်ငယ်တုန်းကကိုရင်တုန်းကပေါ့ကိုရင်တုန်းကမှာမြောင်းတစ်ခုလူများလည်းကြည့်ကြတာပါပဲဒါနဲ့ဘုန်းကြီးကလည်းမှာမြောင်းကောက်ပြီးတော့ကြည့်တာအဲတော့ကိုရင်ပေါ့လေကိုရင်ကြည့်ပါလေကိုရင်လည်း၁၈နှစ်လောက်ရှိမလား၁၉နှစ်လောက်လားပြောတော့ပါအောင်မှာမြောင်းနဲ့ကြည့်လိုက်တော့ဟိုမှာလားကြောင်နေတဲ့ဒကမာကြီးဟာတယ် မှန်ကြောင်းလဲဆိုတော့အနီးလေးဖြစ်နေတာလို့ပြုံးလဲဆိုလန့်ပါအောင်မယ်သူမှန်ကြောင်းလဲကြည့်တယ်လို့များအောင်းမင်းလားအောင်မယ်ဘာဟုတ်မလဲဆိုအဝေးကြီးပုံမှာဟိုမှာတော့ဝေးကြီးပဲမှန်ကြောင်းလဲဆိုတော့ဒီမှာကတ်နေတာပေါ့ခုသူ့ကိုတကယ်သတ်မဲ့ချိန်ကြည့်ပြီးတော့ဖြစ်နေတာပေါ့ဒီမှာနီးနီးလေးအောင်မယ်ပြီးတော့သူရပြစ်တင်မလားလို့အောင်မယ်ပြီးတော့မှန်ကြောင်းချုပ်ကြည့်လိုက်တော့လည်းအဝေးကြီးပါပဲသူကအဲပြုံးလဲဆိုတော့တခါတည်းသူအနာနာကတ်ကြည့်လိုက်ပြီးတော့ဖြစ်သွားတာအဲ့ဒါလိုပဲဒီကဒိဗ္ဗစကုဘိညာကဘွားရတဲ့နေလိုက်တော့ ငကားကြီးဆိုမွေကြီးပဲမွေကြီးနာနာရောက်သွားတယ်လို့ဖြစ်နေတာကိုဘလူးကြီးဆိုရင်ဘလူးကြီးနာရောက်လို့လို့ဖြစ်နေတာတယ်ပြုံးနေဆိုတော့ဒါလမ်းတဲ့စိတ်ကလေးဖြစ်သွားတာပေါ့လေအဲ့ဒါကြောင့်လည်းပဲရောင်လင်းပြောက်သွားတယ်အဲ့တော့ဒါဟာအမှားအဖြစ်တော့မရှိဘူးဒီတရားသဘောနဲ့နှလုံးသွင်းလို့သာဖြင့်ဒီအာယုန်နေထင်တာပဲတကယ်ဆိုဒီနာဘာမှမရှိဘူးလို့နှလုံးသွင်းပြီးတကယ်လားဖြစ်ပြောက်ပါတယ် ပြောင်းလိုက်တဲ့ခါကလာတဲ့အဲ့ဒါပျောက်သွားတယ်ပျောက်သွားတဲ့အဲ့ဒီကြောက်လန့်တဲ့စိတ်တွေနောက်မရှိတော့ဘူးမရှိတော့ဘူးစိတ်ကတည်းကတက်ကြွလာတယ်အောင်မယ်ငါသိနေကြတာပဲဒီလိုကြောက်လန့်တဲ့စိတ်တွေလည်းငါဖြောက်အောင်လို့နှလုံးသွင်းနေတာသိနေကြတာပဲငါတည်းဆင်ញင်တတ်တယ်နှလုံးသွင်းတတ်တယ်ဆိုပြီးစိတ်ကတည်းကကြွပြီးတော့ပီတိတင်တဲ့ခါကြွတက်လာတယ်ကြွတက်လာခြင်းအောင်လည်းပဲရောင်လေးတွေကပျောက်ကုန်မြန်နေတယ်အဲဒီလိုရောင်လေးပျောက်တတ်တာတူအများကြီးပါပဲမပြရတယ် နောက်ကိုတောင်းနှင်းပြီးတော့နေတာလည်းပါတယ်အလွန်မင်းအားထုတ်လို့ပျောက်သွားတယ်လည်းပါတယ်ကြော့နေလို့လည်းပါတယ်အဲမြင်ရတဲ့အာယုန်နဲ့စပ်ပြီးတောင်းတမှုလေးတွေရှိနေတာပေါ့တောင်းတမှုသဘောကျမှုလေးတွေရှိတယ်အဲဒါကြောင့်လည်းပဲပျောက်သွားရှိတယ်စူးစိုက်ပြီးတော့ကြည်လုံးအားကြီးလို့ပျောက်သွားတယ်ရှိတယ်အားလုံး30နဲ့တော့ရှိတယ်ဒေဝဇေကုပင်ကြီးဒေဝဇေကုပင်ကြီးရောက်ရအားထုတ်တဲ့နေရာမှာဖြစ်တတ်တဲ့အန္တရာယ်တွေ36ပါးရှိတယ်ထုတ်ပြရတယ် အဲ့ဒါဘုရားမြတ်စွာဘုရားဘုရားလောင်းဖြစ်စဉ်ခါကလာတော့ဒါတွေအကုန်တွေ့လာတယ်လို့ဆိုတာပဲဟုတ်လားအဲ့ဒါဘယ်ခါကတွေ့တယ်လဲဆိုတာကိုဒါထောက်ဆကြည့်မယ်ဆိုရင်တိတိကျကျတော့ပြတ်ဆိုရတာမရှိဘူးဘုရားဒိဗ္ဗစကုဝိညာဉ်ရတာကဘောဓိမာနိုင်ယရနာပလင်မောထဲဝခုပဲထိုင်နေပြီးအာထုတ်ရမှာညာဥရံကမရသေးဘူး

အဲ့ဒါရှင်တို့တာလည်းဒီအနေတွေတွေ့တယ်မြတ်စွာဘုရားဘုရားအလောင်းတော်ကိုယ်တိုင်တောင်းမှသာတွေတွေ့လာတာကိုအဲ့ဒါဒါတွေတွေ့တယ်လို့မြတ်စွာဘုရားဟောတယ်အဲဒီတော့ဟောတော့ကိုဒီခုတရားထုတ်တဲ့ပုဂ္ဂိုလ်တွေကအသင်မပြေလို့အကြောင်းမညွတ်တဲ့အခါဘာမှသူအားငယ်ကြမရှိဘူးသူကတွေ့ရတဲ့သဘောတွေသူတွေ့ရမှာပဲအဲ့ဒါတွေမတွေ့အောင်လို့ဟာတနည်းနည်းနဲ့တကချောင်းချောင်းပြီးတကလားဒီလိုအထုတ်ရတာပဲတခါတခါကိုသရာတရားအားကောင်းလုံးလို့လည်းပဲပြည့်နေတာရှိတယ်

ဟောဒီလိုသုတ်တွေစဉ်းစားဆင်လိုက်ရင်အတက်စရာကြီးအများကြီးကြပါတယ်။ဟောဒါကတွေးတွေးရမှာပဲ။တရားလမ်းစဉ်သွားလို့ရှိရင်ဥပ္ပကိလေသာဘေးရန်အန္တရာယ်ဆိုတာဟာဖြစ်တတ်တဲ့သဘောတွေပဲ။ဘုရားအလောင်းတော်မှာဒီလိုတွေးရတာပဲ။ရှင်တို့သာသူလည်းဒီလိုအထုတွေးတာပဲ။သူလည်းတွေးမှာပဲ။ဒါဒါတွေကိုကြော်လွန်အောင်လို့သူအထုရမှာပဲ။အာမထုတ်တဲ့ပုဂ္ဂိုလ်တွေပြုမှမလို့ပဲ။အာမထုတ်တဲ့ပုဂ္ဂိုလ်တွေဘာမှမတူဘူး။အာထုတ်လို့ဒါတွေတွေးလာ။အတက်စရာသူကြတယ် အဲနောက်အရှင်တို့ဒါကဒီလိုအားထုတ်နေရင်တော့ဘိညာဉ်တော့ရပြီပါလေဒီတော့တစ်ချိန်ကြတော့သူကတစ်ချိန်ကြတော့သူစင်္သာရိပုတ္တရာထံသွားပြီးတော့သူကပြောပြန်တယ်စင်္သာရိပုတ္တရာတဲ့တတိတော်ဟာလေစัจ java လာတစ်ထောင် ဘိညာဉ်နဲ့ကြည့်နိုင်တယ်တဲ့မြင်နိုင်တယ်တဲ့ဒီဘက်စိတ်ကူဘိညာဉ်ဆရာဝလာတစ်ထောင်တစ်ခါလဲရှင်းမှာလေဝါဘောတင်ထားတယ်လို့ပြောတယ်ဆရာဝလာတစ်ထောင်အချင်းရာတွေအကုန်လုံးမြင်နိုင်ပါလေဒီလိုတော့အားလည်းထုတ်ပါတယ်လုံတော့ဝီရိယအားထုတ်ဝီရိဝီရိယလည်းပဲကောင်းကောင်းပြည့်ပြည့်စုံစုံအားထုတ်တယ်သတိလည်းပဲထင်းနေတယ်သမာဓိလည်းပဲစိတ်ကလည်းတည်ကြည်ငြိမ်သက်ပြီးတော့နေတာပဲကိုယ်ပင်မမှုတွေလည်းငြိမ်နေတာပဲဒါပေမဲ့လို့

ဒါကြောင့်မို့လည်းပဲဟိုအသွဲဖြစ်ရညာမရောက်ဘဲနဲ့နေတာတဲ့ကမာနခါနေတယ်တဲ့ပြီးတော့ကငါတော့အာထုပ်ပါပြီအာထုပ်တော့သွမ်းတော့ကုန်းနေပါပြီသမာဓိတတိလည်းပဲထင်းနေတယ်သမာဓိလည်းပဲစိတ်ကလည်းငြိမ်သက်တည်ကြည်ပြီးတော့နေတယ်ကိုယ်မှလည်းပဲကိုယ်ပင်မမှုတွေငြိမ်ပြီးတော့အဲငြင်းညမှုလည်းပဲငါရနေတာပဲတရားတွေတော့အချိုးစားတွေကောင်းနေတာပဲလို့သင်ကဒီလိုစဉ်းစားတယ်အဲ့ဒါပါမှလည်း ဒါဥဒိစ္စခေါ်တယ်ဒါသိကြံ့လွင်နေတာလေဟုတ်လားအမှန်သိမ်မွေ့တယ်နော်တရားထုတ်တဲ့ပုဂ္ဂိုလ်တွေကစဉ်းစားဖို့ရဟုတ်ဘူးကိုယ်ကတရားလေးကောက်ပြီးတော့နေတော့ကိုလိုရာကမရောက်လို့ကျင်ဖြစ်ဘာလို့မရောက်ပါလိမ့်မယ်ကွာလူသေးတာဟုတ်လို့သာဟိုမှာဥဒိစ္စတွေဖြစ်နေတာဥဒိစ္စဖြစ်တယ်ဒီမပြောတော့သူကတရားအကောင်းနေပဲဉာဏ်နာအဲရှင်တို့ကပြောတာအကောင်းပဲသူအားထုတ်ပါတယ်တဲ့ဝိရိယတွေပြည့်စုံနေပြီတဲ့တတိကလည်းချင်းနေတာပဲတတိကောင်းနေတယ်သမာဓိကလည်းစိတ်ကြည်ကြီးနေတာပဲကိုယ်ပင်မမှုတွေလည်းက

စိတ်ပူပန်တာတဲ့ဒါတော့အထူးရင်လည်းဘာလို့မဖြစ်ပါလိမ့်လို့ဆိုစိတ်ပူပန်တာတဲ့အဲ့ဒီတရားသုံးပါးခါနေတာတဲ့တခြားမဟုတ်ဘူးတဲ့ဒီပါစကုပင်ရှင်နဲ့စေကြောလာဆောင်မြင်နိုင်တဲ့ဆိုမာနခံနေတဲ့နောက်တစ်ချိန်နောက်တစ်ခုကငါအထုတ်ပါပြီတမာရီလည်းရနေပါပြီဒီချင်းနေပါပြီငင်းညနေပါပြီအထုတ်မှုတော့ပြည့်စုံနေပါပြီလို့သင်စဉ်းစားတယ်ဒါကဥဒိစ္စစိတ်ကြံ့ဝင်နေတာဟုတ်တယ်စိတ်ကပြောင်းနေတာလေဒါကြီးခဏခဏစဉ်းစားစဉ်းစားနေရင် သိကြလို့နေတာပေါ့စဉ်းစားတာကတရားတွေဘာမှမပါပဲသူကစဉ်းစားတာတရားတွေမပါဘူးရှုနေတာကတရားတွေပါတာအလို့ထွက်စဉ်းစားလို့ကျင်တာဥဒိစ္စပြင်းတာနောက်တစ်ခုဒီလိုအားထုတ်နေရင်ဒီလိုပြည့်စုံနေရင်မဲ့ဖို့တော့ဘာလို့မရောက်ပါလိမ့်လို့လို့ကြကိုကုသစိတ်ကူပါနာတဲ့အဲ့ဒီတရားသုံးပါးကိုပယ်ပြီးတော့ဒါတွေမစဉ်းစားပါနဲ့ဒါဒီသုံးပါးပယ်ပြီးတကလားအားထုတ်ပါတဲ့ သာရိပုတ္တရာဩဝါဒပေးဟုတ်လားအဲဒီသုတ်ကိုထောက်ဆကြည့်လို့ရှိရင်လည်းပဲခုတရားထုတ်တဲ့ပုဂ္ဂိုလ်ဒီအတ္တစရာပဲကိုယ်အကြောင်းမညင်တာတခုခုတော့ရှိနေတာပဲဗျာခုနပြောတဲ့မာနခံနေမလားသာပေကျမ်းကတတ်တဲ့ပုဂ္ဂိုလ်ကတော့သာပေရင်းနဲ့မာနခံရတယ်ကိုယ်ဒိဗ္ဗစကုကတော့ကိုယ်မရတော့ဒါတော့ဒိဗ္ဗစကုနဲ့တော့မာနမခံဘူးသာပေဘုဒ္ဓရာရှိတဲ့ပုဂ္ဂိုလ်တွေကတော့ဟာသာဒီလည်းပဲသိလာတာပဲသာဒီသာဒီကလည်းပြီးနေတာဘာလို့လို့တရားမတက်ပါလိမ့်မလို့လူလိုသိတာကိုဆိုတာ အဲ့ဒါသာပေရင်းနဲ့မှလာတယ်ဒုက္ခနာတယ်ဟောအာထုံမှုတွေနဲ့စပြီးတော့လည်းငါအာထုံပါပြီတကယ်လည်းပို့ပြီးအာထုံကြံရှိပါဘူးငါတို့သာတွေတော့ကုန်းနေပါပြီဒါလောက်ကြဒါတွေကစိတ်ကြံလွင်နေတာပဲလို့ဥဒိစ္စတွေဖြစ်တယ်လောက်အာထုံတာတော့ဘာဖြစ်လို့မဖြစ်ပါလိမ့်မလို့ဆိုပြီးတော့ဒီဟာဒီလိုကလည်းဖြစ်သေးတာကိုအဲ့ဒါခုနကပြောတဲ့အတိုင်းပဲဒါကိုကုစဖြစ်နေတာပဲအဲ့ဒါတွေမဖြစ်အောင်လို့ဒီဥစ္စာတွေပြင်မှတ်မှတ်ပြီးကြတာပဲသွားမှာလို့အဲ့ဒီအသုံးပါပဲပြီးအာထုံပါလေလို့ စင်္သာရိပုတ္တရာကညွှန်ကြားလိုက်တော့တခါတည်းအရှင်တို့ကဆက်ပြီးအာရုံကိုရမ်းလာပြီးတော့15ရက်ပါလုံးနဲ့တခါတည်းဈဉ္ညာလျှောက်ဈဉ္ညာလျှောက်မကြီးဖဲနဲ့ပေါ့ခဏတစ်ခုနဲ့ထိုင်အောင်လာတာပြောတာဈဉ္ညာကြီးလျှောက်နေတယ်လို့ဇာကတော့ရေးတတ်တာပဲဈဉ္ညာကြီးလျှောက်ခဏတစ်ခုတော့ထိုင်နေရှိကျင်နေရှိမှာပေါ့လေသို့တော်လည်းပဲအမှန်တရားမှာတဲ့ပုဂ္ဂိုလ်ကြီးဆိုတော့လေခုနကပါလုံးလျှောက်ကျင်နေလျှောက်နိုင်မှာပါပဲ ဝိညာဉ်တရားတို့လုံးကလည်းအထုပ်ကူပါလေဒီနေ့လုံးတညာလုံးစဉ်းစားကြောက်ပြအထုပ်ကူတယ်ဆိုတော့ဒီလုံးတညာလုံးလျှောက်တော့တော်တော်ပြင်မှန်းသွားတယ်မအိမနေတခါတည်းဒီလောက်ရှိတာလားဆိုပြီးတော့လျှောက်ကြောက်တော့လည်းပြင်မှန်းလာတော့ခဏတစ်ချိန်နားအောင်ပါပဲဆိုထိုင်တယ်တခါတည်းထိုင်ရင်းနဲ့အိပ်ပျော်သွားတယ်အထိုင်ရင်းနဲ့သူအိပ်ပျော်ရင်တော့လွယ်တယ်သူကပြင်မှန်းလာပြီဆိုတော့ဘာမှမကန်နိုင်ဘူးထိုင်ရင်းနဲ့သူကသူအိပ်ပျော်သွားအောင်မဲအိပ်ပျော်သွားပါကောဘယ်လောက်ကြာသွားမှတော့မသိအိပ်ပျော်သွားရသူက ပင်ပိတ်ပင်မလာတာဒီနေ့လို့တရားလို့ပြန်ကြောက်အဲ့တော့ဒီနေ့လို့သူလည်းပဲဒီဟာ15ရက်ပတ်လုံးသူညာကြောက်ပြီးအားထုတ်တယ်တဲ့သူညာကြောက်ပြီးအားထုတ်တဲ့ခါကလာကြတော့အမှန်တန်ပင်ပန်းလာတဲ့ခါမှာသူကစိတ်ကူးညာနေရောက်လာတယ်တဲ့အဲဒီစိတ်ကူးညာနေဖုတ္တမှာလဲဆိုတာသူစိတ်ကူးတွေစိတ်ကူးကောင်းနေပါသူစိတ်ကောင်းစိတ်ကူးတွေက အပိသသာယန္တမောနာယန္တမောမဟိသသာအယန္တမောဤလောကုတ္တရာတရားတွေအပိသသာလူနီသောပုဂ္ဂိုလ်ဤဓမ္မောတရားပါပေ၏မိသသာလူကြည့်သောပုဂ္ဂိုလ်ဤနာဓမ္မောတရားမဟုတ်ပါတကားနာကြံစီတကူပဲဒီတရားဟာအလိုနီးတဲ့ပုဂ္ဂိုလ်တွေနဲ့တော့ထိုက်တန်တယ်တရားပဲအလိုချင်မဲ့ကြီးတဲ့ပုဂ္ဂိုလ်တွေနဲ့တော့မထိုက်တန်ဘူး တရားကိုမြင်မြင်ရကျင်တဲ့ပုဂ္ဂိုလ်တွေတရားရပြီးဒီကရကြီးပွားချမ်းသာခြင်းတဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေမထိုက်တာမလို့ကျိုးကလည်းပဲတရားကမြင်မြင်ရကျင်ရပြီးတော့ဟိုမှာဆရာလုံးမယ်၊ဘာလုံးမယ်၊ညာလုံးမယ်ပြီးတော့လည်းကြည်ရတာကိုအဲ့ဒါတွေကလည်းသူကအလိုကြီးနေတာခေါ်တယ်သူကအဲ့ဒါတွေများနေလို့ရှိရင်လည်းတရားကမတက်ဖဲနဲ့နေတတ်တယ်။ဘာလုံးမယ်၊ညာလုံးမယ်တဲ့တခါသရာတရားတွေကောက်ပြီးတော့သူကကောင်းတော့ကောင်းနေပါပဲအဆိုးတွေတော့မဟုတ်ဘူး။ဒါပေမဲ့လည်းသူကခုနေတယ်လို့လား။အဲ့ဒါ အဘိသသာအယံဓမောဤတရားသည်ယံဓမောဤလောကုတ္တရာတရားသည်အဘိသသာလွန်ဤသောပုဂ္ဂိုလ်ဤဓမောတရားပါပေသည်အယံဓမောဤတရားသည်မိသသာလွန်ကြီးသောပုဂ္ဂိုလ်ဤနာဓမောတရားမဟုတ်ပါတကားသူတရားမရနိုင်တော့သူစဉ်းစားတယ်ငါအလိုအလိုကြီးတာတွေရှိနေတယ်ဒါကြောင့်ငါတရားမတည့်ဘူးဆိုပြီးတော့စဉ်းစားတာဗန္ဓုဒ္ဓသာယံဓမောနာယံဓမောအာသန္ဓုဒ္ဓသာ တရားနမောဣရိယာသံတုသတယံဝေသောပုဂ္ဂိုလ်ဤဓမ္မောတရားပါရကတရားနမောဣရိယာသည်အသံတုဒတာမယောင်ရဲသောပုဂ္ဂိုလ်ဤနာဓမ္မောတရားမဟုတ်ပါရကဒီတရားကယောင်ရဲလွယ်တဲ့ပုဂ္ဂိုလ်ရဲ့တရားပဲမယောင်ရဲနိုင်လို့ရှိရင်ဟိုဟာလေးရတယ်လည်းမယောင်ရဲဒီဟာရတယ်လည်းမယောင်ရဲဟိုဟာဖြစ်လို့လည်းမယောင်ရဲဒီဟာဖြစ်လို့လည်းမယောင်ရဲဆိုရင်တရားမပြည့်စုံနိုင်တဲ့တရားပဲလို့လောကကြီးရံပြောတယ်တရားကြီးရံနဲ့စပ်ပြီးတော့ကိုဖြစ်သမျှလေးနဲ့အာရကျင်နာမှာ သူတရားသဘောတိုင်းသူကသူဖြစ်ခြင်းရာဖြစ်ကိုယ်အလုပ်ကလေးကိုမှန်မှန်လေးသာလုပ်နေမယ်ကိုကဟိုလိုဖြစ်ခြင်းဒီလိုဖြစ်ခြင်းဟိုတောင်းတာဒီတောင်းတာဆိုရင်ဟောတရားမတည့်ဘူးမနာသိမ့်မွေ့တဲ့မနာနူးညံ့တဲ့တရားတွေအဲ့ဒါကြောင်ရဲတဲ့ပုဂ္ဂိုလ်မှရနိုင်တဲ့တရားပဲတဲ့မရောင်ရဲတဲ့ပုဂ္ဂိုလ်ဆိုမရနိုင်ဘူးတဲ့အဲ့ဒါအကုန်လုံးစိတ်ကူးရှိပါတယ်အဲ့ဒီစိတ်ကူးမဆူရတာလည်းတော်တော်ကြာသွားခဲ့ဆူရအောင်ဆိုမှနေမှာဒါတွေကတော့ဒါတွေဆူပြီးပြ လူနီးရောင်ရဲဖောစိတ်ဆဲအာခဲသတိအာခဲအာခဲမမေ့ဘူးဆိုပါတော့အာခဲမမေ့လူနီးရောင်ရဲလူနီးရောင်ရဲဖောစိတ်ဆဲဖောစိတ်ဆဲအာခဲမမေ့ဘူးအာခဲမမေ့ လိုနီးရောင်ရဲ့လိုနီးရောင်ရဲ့ပေါ်စိတ်ဆဲပေါ်စိတ်ဆဲပေါ်စိတ်ဆဲပေါ်စိတ်ဆဲပေါ်ပေါ်စိတ်ဆဲပေါ်စိတ်ဆဲအာခဲမမေ့သူအာခဲမမေ့သူလိုနီးရောင်ရဲ့လိုနီးရောင်ရဲ့ပေါ်စိတ်ဆဲပေါ်စိတ်ဆဲအာခဲမမေ့သူအာခဲမမေ့သူ လိုနီးရောင်ရဲ့လိုနီးရောင်ရဲ့ဩစိတ်စေဩစိတ်စေအာခဲမမေ့သူအာခဲမမေ့သူကဲဆိုကြမှာလိုနီးရောင်ရဲ့ဩစိတ်စေအာခဲမမေ့သူလိုနီးရောင်ရဲ့ဩစိတ်စေအာခဲမမေ့သူလိုနီးရောင်ရဲ့ အဲအဲ့ဒီပုဂ္ဂိုလ်တွေကအလွန်နီးတဲ့ပုဂ္ဂိုလ်ရောင်ရဲတဲ့ပုဂ္ဂိုလ်ဖောစိတ်ဆဲပဝဝိတ္တကိလေသာပုဂ္ဂိုလ်ဖောကိလေသာဖော်တွေနဲ့ဆဲပြီးတကိုယ်ဒီကိလေသာပုဂ္ဂိုလ်ဖော်တွေမရှိပဲတကိုယ်ဒီကိလေသာဖော်တွေမရှိပဲတစိတ်ကြီးဘာဝနာစိတ်တစိတ်ကြီးလည်းလုံးနေနိုင်တဲ့ပုဂ္ဂိုလ်

အကျိုးကတရားလွယ်လွယ်လေးနဲ့ရကျင်တာကိုသူကလွယ်လွယ်လေးရကျင်တာလွယ်လွယ်လေးနဲ့ပေါ်ပေါ်လေးနဲ့ရနိုင်တာကိုသူတို့တော့မဟုတ်ဘူးသူကကျိုးတော့ကျိုးစားတယ်ကျိုးစားတာအထုံးပါတော့စိတ်ကပြုတ်ရနေနေဆိုရင်တဲပြီးတော့မပြုတ်စိတ်ကလေးတင်းတင်းချင်းလေးထားမှလို့ဘာနဲ့တူနေလို့ဆိုရင်ဒီဘောဘာတို့ဘာလို့ဆိုကြည့်တယ်ပြော့နေတယ်သူလို့လည်းသူကမပေါက်ဘူးမပြည့်ဘူး

ထင်မြင်ပေးတတ်တယ်သူကမဟုတ်လာဘူးသူကတရားထုတ်တဲ့ခါကျသူကကြမ်းကြမ်းဆိုတော့စိတ်ကြမ်းကိုကြမ်းတဲ့ခါကျတရားကြလဲနင့်ကံပြီးအားထုတ်တာဖြစ်ခြင်းအဖြစ်ကြောဆိုတော့အဲ့ဒီပုဂ္ဂိုလ်ကတော့တိုးတက်တယ်သူကတရားထုတ်တဲ့ခါမှာစိတ်ကလေးခါသက်သက်ကလေးလည်းအားထုတ်မှသူကအာရဒဝိရိယကအယံဓမောအယံဓမောဤတရားဒီအာရဒဝိရိယကပြင်းပြထန်တာအားထုတ်သောပုဂ္ဂိုလ်ဤဓမောတရားပဲအဲပြင်းသောပုဂ္ဂိုလ်ပြင်းရင်နေတဲ့ပုဂ္ဂိုလ်အားထုတ်ပဲနေတဲ့ပုဂ္ဂိုလ်တရားမဟုတ်ဘူးတဲ့ လူနီးရောင်ရဲဘောစိတ်စေအားခဲမမေ့သူတဲ့ဂရိမမေ့တဲ့ပုဂ္ဂိုလ်ရဲ့တရားပဲတဲ့မဟုတ်ဥပဋိဒတတိတဥပဋိဒဥပဋိဒတတိတာယံဓမ္မောနာယံဓမ္မောမုဋ္ဌတတိတာသတိမေတဲ့ပုဂ္ဂိုလ်အမှားမရှိတဲ့ပုဂ္ဂိုလ်ရဲ့တရားမဟုတ်ဘူးတဲ့သတိမေတခါလည်းမမေပဲနဲ့ ချက်တိုင်းချက်တိုင်းကိုမှားရပြီးတော့သွားနေတဲ့ပုဂ္ဂိုလ်မှာရနိုင်တဲ့တရားပဲလို့စဉ်းစားလာအဲဒါဘယ်နှခုရှိတော့ဆိုလိုနီးလိုနီးသောပုဂ္ဂိုလ်ရောင်ရဲရောင်ရဲသောပုဂ္ဂိုလ်ပေါ်စိတ်ဆက်ပေါ်စိတ်ဆက်အပေါ်စိတ်ပြီးတော့တကူရီကိုယ်အားဖြင့်လည်းတကူရီသူများနဲ့မရောဘဲနဲ့ပေါ့ သူများနဲ့ရောနေတောင်မှစိတ်ကသူများနဲ့မရောကိုတရားလေးနဲ့ကိုနှလုံးသွင်းနေအဲဒီလိုအားပေါ်နေကာယဝိကစိတ်တဝိကဆိုအဲဒါအထုံနေဥပိဝိကဆိုတော့နိဗ္ဗာန်နဲ့တွေ့သွားတာပေါ်စိတ်ဆဲအားခဲအထုပ်တယ်လူကြီးနဲ့တနာထုတဲ့ပုဂ္ဂိုလ်မမေ့ဘူး၅ယောက်ရှိမှာအဲ၅ယောက်၅ခုရှိသွားပြီနောက်တက၃ခုလို့ပြီးတော့ သမာဓိရဲ့ပညာရဲ့အဲသမာဓိရှိတဲ့ပုဂ္ဂိုလ်မှရနိုင်တဲ့တရားပဲလို့သိပြီကြီးမှပညာညာရှိတဲ့ပုဂ္ဂိုလ်မှရနိုင်တဲ့တရားပညာမဲ့တဲ့ပုဂ္ဂိုလ်မရနိုင်ဘူးဒါနှစ်ခုကိုအဲဒါစဉ်းနှုတ်တာစဉ်းစားတာတော့ပါပဲအဲဒီခုနှစ်ခုကိုစဉ်းစားတော့အဲဒီလိုစဉ်းစားနေရင်မြတ်စွာဘုရားကကြွသွားတယ်ကြွသွားပြီးတော့မင်းညာတဲ့ခါကာလကျတော့ သူကလျှောက်တယ်ဒီလိုဒီလိုပါဗျာတဲ့တတိတော်ဒီမှာတရားထုတ်ရင်ဒီလိုဖြစ်လာတယ်ဒီလိုဒီလိုစိတ်ကူးတွေပေါ်လာပါတယ်ဆိုစိတ်ကူးခုနှစ်ခုပြောတော်မြတ်စွာဘုရားသာဓုခေါ်တယ်။ကောင်းတယ်တဲ့ဒါမဟာပုရိသဝိတ္တခေါ်တယ်။ယောက်ျားများပုဂ္ဂိုလ်များတွေစဉ်းစားကြံစီတဲ့ဝိတ္တပဲတဲ့ဒါဝိတ္တကောင်းမယ်ဖုဒ္ဒနဲ့ဝိတ္တပဲ။ဒါပေမဲ့နောက်တစ်ခုတော့လူသေးတယ်ငါတစ်ခုထည့်ပေးဦးမယ်ဆိုရင်မြတ်စွာဘုရားနောက်တစ်ခုထည့်ပေးတယ်။နိဗ္ဗာန်သာရမတယန္တမောနာယနမောပပ္ပသာရမတ

ဟိုဟာလည်းပဲအလိုရှိဒီဟာလည်းလိုရှိဟိုလိုလည်းဖြစ်ဒီလိုဖြစ်ခြင်းနဲ့တဏှာနောက်လိုက်ပြီးတော့ချက်ချက်သွားတာပဲတဏှာဆိုတာကသူကလမ်းမှမဆုံးပဲဒီလိုတစ်ခုဖြစ်ရင်ဟိုလိုနှစ်ခုလိုခြင်းလားနှစ်ခုကသုံးခုလေးခုငါးခုစသည်ဖြင့်နေရာတကာမှာပဲသူကချက်တယ်တဏှာကနေဘဝတွေလည်းချက်သံဃာတွေလည်းချက်သူကလျှောက်ပြီးတော့ချက်နေတာအဲ့ဒါပြောလို့ရှိရင်လည်းမပြီးဘူးလားတရားတဲ့အချိန်နဲ့တော်တော်ကြာသွားရင်အချင်းချင်းကိုပြောတော့သူကကောင်းတော့မလားကောင်းတော့မလား တဏှာဒိဋ္ဌိနဲ့လည်းချက်တာပဲဒိဋ္ဌိကဝါရဖြန့်ပြီးတကလည်းသိချက်တယ်ဒိဋ္ဌိယူရှိတဲ့ပုဂ္ဂိုလ်ကသူတို့ဝါရသိသိသိချက်တယ်သာသနာတဲတူတယ်သူကอืมမာနတဲ့အဲမာနကလည်းသူကကိုယ့်ကိုယ်ကိုယ်တော့အထင်ကြီးပြီးကိုယ်ဥစ္စာကိုအထင်ကြီးပြီးကိုကတဲပြီးနေရာတကာမှာတွင်းကျကျင်တာကိုသူကတဲချက်တယ်သူကလည်းပဲအဲတဏှာမာနဒိဋ္ဌိနဲ့အကျေချက်ပွားနေတဲ့ပုဂ္ဂိုလ်တွေနဲ့တော့ဒီတရားနဲ့လာလာမှမထိုက်တဲ့တရားပဲတဲ့တဏှာမာနဒိဋ္ဌိတွေပဲပြီးတော့

နိဗ္ဗာပိသာရမသာအကျဲမကြိုက်အကျဉ်းလိုက်သောပုဂ္ဂိုလ်ဤဓမ္မောတရားဤဘာပိသာရမသာအကျဉ်းမလိုက်အကျဲကြိုက်သောပုဂ္ဂိုလ်ဤနာဓမ္မောတရားမဟုတ်ပါရကလို့အဲ့ပါလေးလည်းပြခုထည့်ပြီးစဉ်းစားမယ်လို့မြတ်စွာဘုရားကပြောတယ်အလုံး၃ခုနော်ဒီကနောက်တာကအဲဒီ၃ခုလည်းဆိုရမယ်စိတ်ကြီးတဲ့စိတ်ဒီကသမာဓိကိုညံများတဲ့

စိတ်ဒီညာများစိတ်ဒီညာများကျေမပွားကျေမပွားတရားရတဲ့သူတရားရတဲ့သူစိတ်ဒီညာများစိတ်ဒီညာများကျေမပွားကျေမပွားတရားရတဲ့သူတရားရတဲ့သူစိတ်ဒီညာများစိတ်ဒီညာများကျေမပွားကျေမပွားတရားရတဲ့သူတရားရတဲ့သူ သိတိယနာသေဘောရာယတုသိတိယနာသေဘောရာယတုသိတိယနာသေဘောရာယတုအဲ့ဒါမဟာဗုဒ္ဓဝိတ္တ7ပါးတဲ့တရားထုတ်တဲ့ပုဂ္ဂိုလ်တွေနဲ့သိဖို့တာမှာလဲ အဲဒီမဟာဝိသဝိသေ7ပါးဒီတိုင်းနှလုံးသွင်းပြီးဒီကလာအထုတ်ပါတဲ့အထုတ်လို့ရှိရင်ပြင်တော့အကျိုးတွေတော့အများကြီးပါမြတ်စွာဘုရားဟောတော်ပါတယ်ဟောတော်တော့အဲဒီတိုင်းအထုတ်တော့မကြမီမှာပဲသူယဟနာဖြစ်တော်ပါတယ်ရှင်တို့ကဒါတော့ဒုက္ခလာတရားလို့တဲ့ပုဂ္ဂိုလ်တွေတရားမလို့ရင်ဘာမှအားငယ်ကြမရှိဘူးမြတ်စွာဘုရားသခင်လက်ထက်ကဟုတ်လားဘုရားသခင်ဘုရားလက်ထက်ဘုရားကိုယ်တိုင်ပဲကမ္မထာနေတခါတည်းကိုယ်တိုင်ကြည့်ရပြီးတော့နေတာပေါ့ သာမန်ပုဂ္ဂိုလ်ပြတာမဟုတ်ဘုရားကိုယ်တိုင်လည်းပြနေတဲ့ဒီတရားထုတ်နေတဲ့ပုဂ္ဂိုလ်ဘုရားကိုမှီပြုပြီးအားထုတ်နေတယ်။အားထုတ်တဲ့ပုဂ္ဂိုလ်လည်းသာမန်ပုဂ္ဂိုလ်မဟုတ်ဘူးဒိဗ္ဗစကုရာမှာဣရတဲ့ရရှိကပါရမီဆူတောင်းနေလာတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ကြီးတောင်မှတရားထုတ်တဲ့အခါမှာဒီလိုနှောင့်ယှက်တွေရှိလို့တယ်ရုပ်တည်တရားမတည်ပဲနေသေးတာပဲ။ဟာဒါဘယ်တော့ကြာမှမသိဘူးလား။ဟိုစာပိုင်းကရောပါလို့ဆိုဘယ်တော့ကြာအောင်အားထုတ်မှနေအချိန်ကာလမပါဘူး။

အကျင့်ပရိပါဖြင့်တို့ပူဇော်နေရတာပဲဟိုပုဂ္ဂိုလ်တွေသွားတယ်လားတို့သွားနေရတာပဲဆိုရင်နှလုံးသွင်းလိုက်ရင်လေဝန်သားစရာတဲ့စရာတွေအများကြီးရှိပါတယ်ဒါကြောင့်အဲဒီလိုကြီးညိုပွဲကောင်းတဲ့သုတ္တန်တွေကိုဆင်ခြင်ပါတဲ့ပိဋိပါမုဇ္ဇဖြစ်တတ်ပါတယ်ပိဋိပါမုဇ္ဇဖြစ်တဲ့ကံပိဋိပါမုဇ္ဇတွေကစပြီးတော့ရှုသွားပေါ်တယ်ယတနာချင်းလည်းပဲမဖို့တရားတွေရရင်လည်းရသွားနိုင်တယ်အဲဒါရင်ဆိုရမယ် ညီညွယ်ဝညွန်ကြားထုတ်တံများစဉ်းစားဆင်ញင်မှာညီညွယ်ဝညွန်ကြားထုတ်တံများစဉ်းစားဆင်ញင်မှာသို့ညီညွယ်ဝညွန်ကြားထုတ်တံများစဉ်းစားဆင်ញင်မှာ

တတတံသုတ်ပြန်ထရတာဝိတိပွားယံတတတံသုတ်ပြန်ထရတာဝိတိပွားယံတတတံသုတ်ပြန်ထရတာဝိတိပွားယံတတတံသုတ်ပြန်ထရတာ အဲဒီ30ပါးသောအကြောင်းတရားတွေဖြင့်ပီတိဖြစ်အောင်အားထုတ်ပါတဲ့အဲဒီလိုအားထုတ်ရင်အစဉ်တိုင်းဝိပဿနာဉာဏ်နဲ့စနိုင်တဲ့ပြီးဟာတမေရပြုတ်တဲ့ခါကလာကြတော့ပီတိပွားများမှုကိစ္စလမ်းဆုံးပြည့်စုံသွားပါတယ်တဲ့အဲဒီခါကျတော့ကိုယ်ရင်ပြီးရမှာပေါ့ယထာသဥပ္ပန္နတာပီတိပါဝုသင်္ဃာသ

အဲ့ဒီပြည့်စုံတာဘာကြောင့်လို့ဆိုရင်အရဟတမေရောက်တဲ့အခါမှာသူပြည့်စုံတော့တာပဲအဲ့ဒါရောက်ပြီးတော့မှဩပေါ်မြတ်မှုကလာဆုံးပါပါပြည့်စုံပါကောလို့ဆိုတာကိုယ်တိုင်ပြီးသွားပါလိမ့်မယ်အာပိဋိသမုဇ္ဇင်ကလေးသုံးပါပြီဟုတ်လားနောက်တစ်ခါကျရင်ပါသတိအပြင်တိုင်းရောက်ရောက်ရောက်ရောက်ပြီးတော့ဟောရမလို့ဒီပုဇင်အဲဒီတော့ပိဋိသမုဇ္ဇင်ပြီးသားမှ